ကေယဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း6 2020ခုနှစ်ဇွန်လ21ရက်ဆရာတော်ဥက္ကောတိတပိဝင်တာမှာသင်ကြားပို့ချသည်ဩဒတဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တ နမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအဲတဘုန်းကြီးတို့သင်္นานမစခင်၅ပါးသီလအတူနီးနဲ့ယူပါမယ်အလုံးလိုက်ဆိုပေးပါဟာဗန္တိဟာဗန္တိဣတရဏီနာတဟဣတရေနာတဟသင်္စသီလံသစ္စသီလံသမာရိယာမ မယာစာမိတမာရိယာမအတုန်ီနဲ့ယူတာတမာရိယာမေဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအပမဒေနတံပါရိထာအမမတေပါရှင်ဗျာ ဘုန်းကြီးတို့တရားအမထုတ်ခင်မှာကြိုတင် ပြုလုပ်ရမယ့်ပရိကံအကြောင်းတွေပြောလာပါတယ်။ခုပရိကံအကြောင်းတွေပြောလာတော့ကိုခုပြီးသွားပြီ။နောက်ဆုံးနံပါတ်30ပေါ့လေ။တမာရီကြီးပွားအကြောင်းဖာတုက6မျိုး။အနည်းဆုံးတော့ဒီ6မျိုးနဲ့ပြီးဆုံးရင်လည်းကောင်းပါတယ်။ဒါလေးကတော့အကျဉ်းချုပ်သဘောမျိုးပေါ့။ဘုရားဒီနှုတ်ဓမ္မနှုတ်ထည့်ပေးတာတော့ပရိသံပရိသံမိတာမကထာဂရာလောက်ပဲ။တကယ်တော့じゃဓမ္မပဒမှာလည်းပါပါတယ် ဒီတွေကဥလူ ဖာတုကလိုပါတော့ဓမ္မပဒပါပရိသမီတာမကပါဠိတော်ထကရာမှာတော့၅မျိုးပဲပါတယ်ပေါ့နော်အဲ့ဒီ6မျိုးကိုဘုန်းကြီးတို့နာကြရအောင် လေ့လာကြရအောင်ဓမ္မဆိုအိမ်မှာကြည်လိုက်ပေါ့နော်မှတ်စုလေးလေးပေးတာကိုကျင်ရတာလေးလည်းဖွင့်ပြတမာတိကြီးပွားကြောင်းဖာတုက6မျိုးတင်ပါဗျာအဲ့ဒီ အာဒုက္ခဆိုတာကိုယ်စိတ်ချမ်းသာရရမှဉာဏ်နဲ့ဟာတွေကလေဟိုတိတ်ဆိတ်ငြိမ်သက်ပြီးတမာရီဖြစ်နေတာပေါ့တမာရီရလွယ်တော့ပေါ့ဒါကိုယူပထမဆုံးကတော့ဘုန်းကြီးတို့စိတ်တဖာဒုက္ခအဲ့ဒီဟာအရင်ပြောပါတရားထုတ်တဲ့ခါကျတော့ဘယ်တရားပဲအထုတ်ထုတ်ဘုန်းကြီးတို့စိတ်အေးချမ်းဖို့စိတ်ချမ်းသာဖို့လိုတယ်စိတ်ချမ်းသာမှကိုယ်လုပ်တဲ့လုပ်ငန်းကတည်ငြိမ်ငြိမ်နဲ့အထုတ်လို့ရတယ်စိတ်မချမ်းသာဘူးစိတ်က မကြည်လင်ဘူးဆိုရင်ဒါလောက်တဲ့လုပ်ကအဆင်မပြေဘူးအဲစိတ်ပူပန်စရာတွေကတော့ခုသင်္นานသူသင်္นานသားတွေကြုံရသလိုဘုန်းကြီးတို့ဘုန်းကြီးတွေလည်းကြုံတာပါပဲအကုန်လုံးကြုံရတာပါအဲ့လိုကြုံလာတော့ကိုတတ်နိုင်တာလုပ်ပြီပေါ့ဗျာကိုမတတ်နိုင်တာကြီးကိုခေါင်းထဲမှာစိတ်ပုခံပြီးတော့တချို့ကြအကြာကြီးစဉ်းစားနေအဲ့ဒါမျိုးတွေပေါ့မိသားစုအကြောင်းသားသမီးအကြောင်း ကျမ်းမာရေးအကြောင်းမိတ်ဆွေတငယ်ချင်းတွေအကြောင်းပေါ့အတွေးတွေထဲမှာဝင်လာတတ်တယ်သူတို့ရဲ့စိုးရင်ပူပန်စရာတွေပေါ့အဲ့ဒီဝင်လာရင်ကိုတတ်နိုင်တာလုပ်ပေးမယ်ကိုမတတ်နိုင်တာကြဖယ်ထုတ်ပြရတယ်ချုပ်ကိစ္စတွေကိုဘာမှလုပ်ပေးလို့မရတဲ့အခါကျကံစီမံတိုင်းဆိုဒီလိုဆင်ញင်ပြီးတော့ပြမစိုးတရားရလို့ပေါ့ဒုက္ခနဲ့သူလာတာပဲဒုက္ခနဲ့သူဖြစ်ကြတာပဲငါလည်းတတ်နေတာလုပ်ပြီးပြီအဲ့ဒီလိုနီးနဲ့ကိုယ်စိတ်ကို အပူသက်တောင်လို့อ่ะနောက်တစ်မျိုးပြောရရင်တော့စတုဓာရကကမ္မထံပေါ့ဗျာဝိသုရိမတ်တို့ကြတော့အာနာပါနာအထုတ်မဲ့ပုဂ္ဂိုလ်များပထမဆုံးစိတ်ကြည်လျောင်းစိတ်တန်ရှင်အောင်ဘုရားကုံတော်ပွားလိုက်ပါဒီလိုလေးညွန်ထားတယ်ဒါလည်းလုပ်လို့ရတော့နောက်တစ်ခုမေတ္တာပွားလို့လည်းရမေတ္တာပွားတဲ့ပုဂ္ဂိုလ်များမေတ္တာအကျိုး၁၁မျိုးထဲမှာ အင်္ဂုတ္တမလာမေတ္တာပွားတဲ့ပုဂ္ဂိုလ်တမာရီဖြစ်လွယ်အဲတော့မေတ္တာကိုမေတ္တာသုံးမေတ္တာပွားနည်း ခန္ဓာသုံးမေတ္တာပွားနေ928မေတ္တာကိုကြာရပွားပေါ့9မိနစ်10မိနစ်လောက်ပွားအဲဒီမှာစိတ်ကကြည်လင်းလာပြီဆိုမှကိုကြိုက်တဲ့ဝိပဿနာအထုတ်ခြင်းတဲ့ဘုရားဝိပဿနာလုပ်ရုံပါပဲအာနာပါနာအထုတ်ခြင်းတဲ့ဘုရားအာနာပါနာလုပ်ပေါ့ကိုကြိုက်တာပေါ့အဲ့လိုဒါမှမဟုတ်သေခြင်းတရားဆင်ခြင်တာတို့ဒီစိတ်တရားဟိုဘူးဒီဘူးဖြစ်နေတာလေဒီသာသမီပေါ်မြန်တို့တွေ့တာမှုအာကြည့်လို့ကိုယ်ခန္ဓာကိုမြန်နှောမှုတွေ့တာမှုအာကြည့်လို့ ကိုယ့်ကိုသိရမယ်မှန်သိလိုက်ဩလူတိုင်းလူရဒီနေ့ချင်းဒီလန်ဒီခီးသွားမှာပဲအဲငါရှိတော့ဝတရားရှိတော့ပဲလုပ်ပေးမယ်ဒီလိုဆင်ញင်လဲစိတ်ကအပုသက်တာတော့ဗောဗျာနောက်ဆုံးအတုပပွားတာတို့ဒီလေးမျိုးထဲမှာအ ਨੇ ဆုံးဖရာကုံတော်ပွားနဲ့မေတ္တာပွားတာတော့တစ်မျိုးလုံးလို့နှမျိုးလုံးလို့စိတ်ကြည်လင်ပါတယ်စိတ်ချမ်းသာပါတယ်တချို့ကြတော့တချို့ဆရာတော်ကြီးတွေ၄ပါးလုံးခိုင်းတယ်ဗော နေရာပဲလုပ်လို့ပေါ့အဲ့ဒီလူနီးနဲ့စိတ်တဖာတုကဖြစ်အောင်လုပ်ပါနံပါတ်၄ကတတိရဖာတုကထိုင်တဲ့အခါမှာဒါတရားရှုမှတ်တဲ့အခါမှာပေါ့နော်ဒီမြတ်စွာဘုရားတော့တရားထိုင်တဲ့တရားတန်ဒီလိုပြောတော့ပါတကယ်တော့ညမို့ဣရိယာပုတ်၄မျိုးလုံးရှုမှတ်ခံထိုင်တဲ့ဣရိယာပုတ်ကတော့တမာရီရလွယ်လို့ဖြစ်လွယ်လို့ဘုရားကနိတိတိပန်းလင်ကအာဟုစိတ်တော်အစာကြီးလို့ပေါ့လေ တုတ်တွေတုတ်တွေထဲမှာဆိုရင်အဲ့ဒီလိုစဟောထားတယ်အများကြီးတွေ့ရတယ်။ထိုင်တဲ့တမားကြီးထိုင်တဲ့ကိစ္စတမားကြီးပြကြံတဲ့ကိစ္စတွေလည်းမတ်တရရင်လည်းမတ်တောင်စဉ္ညာရှောင်းရင်လည်းမတ်တောင်အိမ်လည်းလျှောင်းနေလည်းမတ်တောင်ဓာတွေလည်းမှတ်ရမယ်။မတ်တောင်လည်းသင်ရတယ်။နောက်အသေးစိတ်မူရာတွေလည်းမှတ်ရတာပေါ့နော်။ဒါတော့ဒီမှာတော့ထိုင်တဲ့ဣရိယာပုညညလည်းထိုင်နေခဏနာထိုင်နေတဲ့ချိန်မှာပြောပြပါသေးတယ်။ထိုင်တဲ့အခါကျတော့ တေမခွေထိုင်ထိုင်မျိုးသမီးများကကျုံကျုံထိုင်ထိုင်ပေါ့ဒီလိုထိုင်ပေါ့ကျုံကျုံထိုင်မဲ့သူမျိုးသမီးများကဟိုဘေးအမြင်မတင်တော့ဘူးဆိုဟိုတေမခွေထိုင်လည်းရပါတယ်အဲ့ပေါ်တပတ်လေးပေါ်အုပ်ထားလိုက်ပေါ့အဲ့လိုလည်းထိုင်လို့ရခြေတော်နှစ်ဖက်ကိုထပ်တာတော့ထပ်ထားရင်သူကနားတယ်သွေးကြောလေးကြောလေးပဲ့ပြီးတော့နာတတ်တယ်အဲ့ကကြမခံနိုင်မခံနိုင်မဲ့နဲ့မှတ်လို့ရင်ဘာဖြစ်တာလဲပျောက်ချင်တဲ့စိတ်နဲ့မှတ်တတ်တယ် လောက်ရှင်တဲ့စိတ်နဲ့မမှတ်အမှတ်တဲ့ခါကျသမာဓိကလည်းမကောင်းသေးတော့မပြောက်ဘူးဗျအဲ့ဒီခါကျတော့ဒေါသတွေကဖြစ်ဒေါသနဲ့ရှင်တွဲမှတ်အဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကြောင့်မို့ဘုန်းကြီးတို့ကတော့ထိုင်ထိုင်ချင်းတော့ဒီသမာဓိအားမကောင်းခင်ကြတော့ခြေတော်နှစ်ဖက်မထပ်စစ်ခြင်းချိုးကတော့သမာဓိအားကောင်းလို့ထပ်ထိုင်တာခုနလောဘဒေါသမဖြစ်ဖဲနဲ့သမာဓိအားကောင်းတယ်လောဘဒေါသလည်းမဖြစ်ဖဲနဲ့မှတ်နိုင်တယ်ဆိုရင်တော့ရပါတယ်မှတ်နိုင်ပါတယ်နောက် အဲ့လိုထိုင်တဲ့ခါကျခါကလည်းမမထားခေါင်းကလည်းမမထားပေါ့နော်ခေါင်းထဲမှာဒီခါတို့ခေါင်းတော့မတ်နေမှဝင်လေထွက်လေကဖြောင်းဖြောင်းတန်းတန်းသွားလို့အဆင်ပြေအဲ့လိုကြောင့်မှားတော့အဆင်ပြေတော့နောက်ခါမှကြီးတဲ့အယိုးစစ်တရားလည်းမမလေးထားတော့တဲ့နေအဲ့ကြမှာအကြောညတ်ထားတို့ဘာလို့မရှိနိုင်ဘူးကိုခေါင်းကလည်းမတ်ထားရင်ဒီအကြောကြားတွေပါညတ်ထားတို့နာတာတို့ဒါတွေမရှိဘူးပေါ့ဗျာဒါကြောင့်မို့ဘုန်းကြီးတို့က ဒီထိုင်တဲ့အခါမှာလည်းခန္ဓာကိုယ်သက်တောင့်သက်သာဖြစ်တဲ့နည်းလေးရွေးချယ်ထိုင်နေတယ်။နောက်မျက်စိကတော့မိတ်ထားတော့တာအီတင်းကြပ်ကြီးလည်းမမိတ်ရအောင်။တာမန်နေထားတော့မိတ်ရတယ်။တင်းကြပ်ကြီးမိတ်လိုက်တော့ဒီမျက်စိကတင်းလာခါတလေဘုန်းကြီးတို့ကိုယ်တိုင်လည်းဖြစ်တယ်နော်။ယောဂီတို့ကိုယ့်အကိုတရားမှရင်လည်းဒီမှာဝင်လေထွက်လေကတိမ်မွေ့ပြီးလာတဲ့ချိန်မှာမျက်မျက်လုံးတွေတင်းနေတာတွေမျက်ခုံးတွေတင်းနေတာတွေ့တတ်တယ် ချို့ကစကားပြောရင်ဒီမျက်မှောင်ကိုဒီလိုကြုံပြောတွန့်ပြောတရားမှတ်တဲ့ခါကျမျက်မှောင်ကြုံပြောတဲ့လူတွေကလေမှတ်မယ်ဆိုတော်တော်ပြဿနာတက်တယ်ဒီမျက်မှောင်ကြုံတာဒီတင်းတင်းကြီးပဲသွားတွေ့ခါရီဘုန်းကြီးတို့ဘုန်းကြီးတွေလည်းမတူနော်ဒီခေါင်းတွေတင်းနေအဒီမှာသွားရောက်တယ်မှတ်လို့မကောင်းဘူးအဲ့လိုမျိုးဖြစ်တယ်အဲ့ဒီခါကျရင်ဘုန်းကြီးတို့ကတော့ဘာတင်နေဆိုတော့တင်းတဲ့နေရာလေးစိတ်ကစိုက်ကြည့်လိုက်ခေါင်းမှာတင်းနေဆိုဒီတင်းတဲ့နေရာလေးအကျော်ရှော့နေရှော့တယ်ရှော့တယ် နည်းနည်းပြေယုံမှာပဲဒီလေကိုကတ်လို့ရအောင်လို့ခါကြဒီမျက်လုံးတွေတင်းနေတယ်မျက်ခုံးကြောတွေတင်းနေတယ်ဒီဒီဘုန်းကြီးတခါတတရားစစ်တဲ့ခါကျတခါကြီးတို့ဓမ္မကြီးတို့ထိုင်တာဘုန်းကြီးကြည်တာအဲ့ဒါတွေလည်းပါတယ်ဒီကြောဒီလိုနှခုကြောအတင်းတွန့်လိမ့်ပြီးတော့ကိုမှတ်နေရှာအဲ့ဒါမျိုးအဲ့ဒီခါကျစိတ်ကဒီပဲရောက်သွားတာဒီတင်းတာကြီးပဲကြောင့်ဒါကြောင့်ဒီဟာလေးကိုစိတ်ကဆိုင်ကြောရှော့ရင်လည်းရှော့တယ်ရှော့တယ်ရှော့တယ်ခါလေဒီလိုတင်းနေတယ်ဒီနေရာမှာကြောရှော့ရင်လည်းရှော့တယ် ုန်းကြီးတို့ကြဒီဒီကုတ်ကြောတွေတင်းတာများအဲ့ဒီနေရာလေးကစိတ်ကစိုက်ကြည့်ပြီးတော့ဖြည်းဖြည်းချင်းကြောလျှော့ရင်းနဲ့လျှော့တယ်လျှော့တယ်ဖြည့်ချတယ်ဒီကတော့ဒီလီလေးပေါ်မှာကတ်လို့ရအောင်လို့လုပ်တာပါအာနာပါနာမှတ်တဲ့ပုံပုံများအဲ့ဒီပုံပေါ့တခါလေးဒီကိုယ်လုံးကြည့်လိုက်နော်ကိုယ်လုံးကြည့်တဲ့အခါရင်ဘတ်ကြောတွေတင်းနေတာတို့ဘတ်ကြောတွေတင်းနေတာတင်းတဲ့နေရာလေးလို့ခုနနီးနဲ့ဖြည့်လျှော့လို့ရပါတယ်အဲ့လိုလေးမှတ်ထားဖို့ဒါကိုဘုန်းကြီးတို့ကတတိရဖာတုကလို့ခေါ်တယ် အဲအသက်ကြီးတဲ့ပုံကိုယ်တွေဘုန်းကြီးမနေ့ကပြောသလိုခုံလေးနဲ့ထိုင်ပါခုံလေးနဲ့ထိုင်တဲ့ကခြေတော့ကိုမလှုပ်စင်နဲ့နော်ခြေတော့လှုပ်ရင်ဒီတမာရီမရနောက်လက်ကိုတော့တနိုင်တော့ဒီလိုထားပေါ့တချို့ကြလို့လို့ထတိုင်းပူလို့ရင်ဂျားကန်ထားပေါ့တိတ်ပူလို့ရင်တော့ဒီဒူးပေါ်မှာဒီလိုတင်ထားလို့ရမောက်ခုံထားလို့ရပက်လက်လန်ထားလို့ရအလဲကောင်ထားအလဲကောင်မနှစ်ဘက်ထထိုင်တော့ပုတ်ကောင်းတယ်ပေါ့ဒီဘုန်းကြီးထိုင်ဖို့စနစ်လည်းပြောပါမှာဖြစ်ဖြစ်ချင်းဖြစ်ဖြစ်ချင်းပေါ့ ပြီးတော့မှဗာဆက်ပြောခြင်းလဲဆိုတော့အဲခုနထိုင်တဲ့ခါကျရင်ခါနာတဲ့ပုံကိုယ်တော့ဗာလို့ဆိုရင်တော့တခုခုအမိလေးနဲ့ထိုင်လို့ရပါမနာဘူးဆိုရင်တော့မမိနဲ့ပေါ့မိလိုက်လို့ရင်ဗာဖြစ်လဲဆိုတော့အိတ်ချင်တဲ့စိတ်တွေအမိတဲ့စိတ်တွေဝင်လာတတ်တယ်နောက်တစ်ခုသွားမယ်အာဟာရဖာတုကဒီအစာဟာရကမစားလို့ရင်လည်းမစားဘဲနေလို့လည်းမရဘူး တအားစားလို့ရင်လည်းမရဘူးမစားဘဲနေပြန်ရင်လည်းဒီအနံ့နေပါတွေအစားတောက်တွေအနံ့သက်တွေရရင်အဲဒီစားခြင်းနဲ့စိတ်ပေါက်ပြီးတော့မှတ်လို့မရဘူးဖြစ်တတ်တယ်အဲလိုဘိုက်ပြီလို့အောင်စားပြန်တယ်ဘိုက်ပြီလို့ငိုက်နေတတ်တယ်ဒါနဲ့ပတ်သက်ပြီးဘုန်းကြီးအကြောင်းအရာလေးနှစ်ခု တွေ့ပါတယ်။ဘာတွေ့လဲဆိုတော့စာဆောင်လောင်မှုမွတ်သိမှုဖြစ်နေတော့ဘုရားရှင်ကဘုန်းကြီးတို့ အာလဝီမြို့ကိုကြွတယ်ပေါ့ဗျာအာလဝီကဘယ်မှာလဲဆိုတော့တောက်ထိမြို့နဲ့ယူဇနာ30လောက်ဝေးယူဇနာနဲ့ပတ်သက်ပြီးတော့မာစီဆရာကြီးကောက်ချက်ချတာကောင်းပါတယ်သူကဒီအိန္ဒိယဖျားဦးရောက်တဲ့ခါကျတော့တမျိုးနဲ့တမျိုးမိုင်းနေရှိတာတယူဇနာ10မိုင်တော့ဒီမိုင်နဲ့ပတ်သက်ပြီးဒီစကားဟိုအယူဆမတူတာရှိတယ်တချို့ကတယူဇနာကို7မိုင်တော့12မိုင်တော့ပြောတယ်ချို့ကလည်း10မိုင်တော့ပြောတယ်ဒီကိစ္စနဲ့ပတ်သက်မာစီဆရာကြီးက အိန္ဒိယရောက်တော့သူတို့ရဲ့မိုင်တွေကိုတတ်မှအင်္ဂလိပ်ကတတ်မှတ်ထားရမိုင်တွေအဲ့ဒါနဲ့ကြည့်တော့ရှစ်မိုင်တွေ့ရတယ်ပြောတယ်အဲ့တော့တာဝတိမြီဟာအာလဝီမြို့ကိုယူဇနာ30ပေါ့ဗျာတမန်တယူဇနာကိုရှစ်မိုင်နှုံးနဲ့တွက်ပေါ့မြတ်စွာဘုရားအဲ့ဒီတာဝတိမြို့ကနေပြီးတော့အာလဝီမြို့ယူဇနာ30ဝေတဲ့မြို့ကိုနောက်ပါရဟန်း900နဲ့အတူကြွခဲ့ပါတယ်ကြွခဲ့တဲ့အချိန်မှာ ရင်တုန်းကတော့ဘုန်းကြီးတို့ဘယ်လိုလုပ်တဲ့လေထားရှိလဲဆိုဘုရားကြွလာတယ်ဆိုရင်ဒီကဆုံးပြိမဲ့ဖိမဲ့လို့မကျင်တော့ဆုံးခံတယ်ပေါ့ဗျာအခုကတမြုပ်လုံးကစုပေါင်းပြီးမြို့လယ်မှာမတ်တက်ကြီးထိုးပြီးဆုံးစုပေါင်းကပ်ပါအဲ့ဒီအချိန်မှာ သူများနွားတွေကိုအငှားကြောင်းတဲ့ဆင်းရဲသားတယောက်ပေါ့အဲ့ဒီနေ့မှာပဲသူကနွားတဲ့ကောင်ကခြံထဲကနေထွက်ပြေးသွားလွတ်သွားတော့ အဲတော့သူကစောစောကစိတ်ကူးတာမြတ်စွာဘုရားကြွလာတဲ့ကြတော့မြတ်စွာဘုရားတရားနာမယ်စိတ်ကူးတာမနေ့ရောက်တော့နွားလွတ်သွားတဲ့ခါကျနွားတွေကောင်လွတ်သွားတဲ့ခါကျငါဘုရားတရားအရင်နိုင်ကောင်းမလားသို့မဟုတ်တတိယနွားကိုပဲရအောင်ရှာရကောင်းမလားဒီလိုစဉ်းစားတယ်နွားမတွေ့ပဲတရားနိုင်လည်းလေစိတ်ကလည်းဒီရောက်ရောက်နေလို့ငြိမ်မှမဟုတ်ပါဘူးလို့စဉ်းစားမိပြီးတော့အဲတော့မနေ့စောစောသူကနွားရှာထွက်တယ် အဲ့ဒီချိန်မှာပဲဒီအာလူမျိုးသူမိသားတွေကဘုရားမှုရတန်ခါတော်900ကိုမြို့ထဲပင်ပြီးဆွန့်ကပ်ပါတယ်ဆွန့်ကပ်ဆွန့်ဖုံးပေးပေါ့ဆွန့်ဖုံးပေးပြီးတဲ့ချိန်မှာဘုရားခါလဲဆိုတရားဟောတယ်ဒီနေ့ကဒီဆင်းရဲသားနွားကြောင်းသားကိုတရားဟောဖို့ကြွလာတာအဲ့ဒီချိန်ကြီးအောင်ငါဆင်းရဲသားနွားကြောင်းသားမလားမတွေ့သေးဘူးနေ့လယ်ပိုင်းလောက်ကျမှ तू ကနွားတွေ့တွေ့တဲ့အခါကျကြပြပြမောင်ဖမ်းလာပြီးတော့သူ့ရဲ့နှချမ်းနဲ့သွင်းပေါ့ အဲ့မှာ तू စားနေပြီမဲ့လို့အိမ်မပြန်ဘူးအိမ်ပြန်လို့လည်းမရှိဘူးဖះကိုဟိုတရားမနာသည့်တိုင်နောက်ဆုံးတော့ငါသွားတော့ကြောလိုက်ပါအောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့သွားတာဖះကခါတိုင်းဆိုရင်ဆွန်းစားပြီးစွန့်ဖုံးပေးပြီးတရားဟောတယ်အဲ့ဒီနေရာမဟုတ်ဘူးပြဘယ်သူမှလည်းမရှောင်ရဘူးဒီတိုင်းပဲနေရသူရောက်လာမှဖះကတကာရောက်လာတကာကြော့ပြိုင်နီနာမှာအမောပြေပန်းပြေသူကအမိပြေးလာတာဟောမောရကောနဲ့ အဲ့မှာတကားရောက်ပြီးကြော့ပြီးတဲ့အချိန်မှာဘုရားဗာမိတ်လဲဆိုဒီမှာတကားတွေမှာတကားဓမ္မတွေဒီဘုံတန်ဃာတွေကတ်တဲ့ဆွန်းနေဟင်းနေကြံသေးလားလို့ဒီလိုမေးတယ်ဘယ်တော့မှမမေးဘူးဘုန်းကြီးတို့ပိဋကစာပြီးတဲမှာလဲဒီတဏှာပဲတွေ့တယ်ပေါ့အဲ့တော့တရားဓမ္မတွေမှန်မှဗျာရှိပါသေးတယ်အေးရှိလို့ရင်အဲ့ဒီတကောက်ကျွေးလိုက်ဆံမှာခိုင်းတာ အဲ့ဒီကကျွေးလိုက်တယ်ကျွေးတော့ဝါပြီဆိုမှသူပလုတ်တွေပါကျင်းပြီဆိုမှတရားဟောတာတရားဟောတော့သူတရားသူပဲအဓိကရည်သူ့ကိုရည်ရွယ်လာတာဆိုသူပဲသောတာပန်ဖြစ်သွားတယ်ပေါ့ဉာဏ်နဲ့ပုဂ္ဂိုလ်မဖြစ်ဘူးအဲ့လိုနဲ့ဆုံးဖုံးပေးပြီးတော့ကြောင်းပြန်တယ်ပေါ့မြတ်စွာဘုရားရှေ့ရကြွားတယ်နောက်ကတန်ဃာတွေကတဖြည်းဖြည်းလိုက်လိုက်လာတော့ထုံးစံတိုင်းပေါ့ဗျာဒီမှာတော့ဟိုတန်ဃာတွေကမျိုးမျိုးပါတော့သူဝေဘာနာတွေဒါတွေရှိကြတော့ ဘာပြောလဲမြတ်စွာဘုရားခါတဲ့ဆိုဘယ်နေရာမှဒီလိုလူတွေဘာတွေကြွေးခိုင်းတာမရှိဘူးတဲ့ဒီလိုဆွညာကိုညာနေရှိသေးလားမေးတာလည်းမရှိဘူးတဲ့ဒီတကာကြောင့်မှမေးလဲမေးတယ်ကြွေးလဲကြွေးခိုင်းတယ်ပေါ့အဲ့လိုမျိုးအဲ့မှာမြတ်စွာဘုရားဒီယဟန်နေပြောတဲ့ကြာနောက်လဲကြည့်ပြီးတော့အကြောင်းဆုံးမေးတယ်ဒီအကြောင်းအရာပြောပါတယ်အဲ့မှာမြတ်စွာဘုရားကမိတ်ပါတယ်ငါဟာတဲ့ဒီတောဋ္ဌိမြို့ကနေယူဇနာ30လောက်ဝေးกว่าတဲ့ဒီမြို့လာချင်းကြောင်းရင်ကဒီတကာအတွက် တရားပြဖို့တရားဟောဖို့လာတာတဲ့သူကလည်းမနဲ့စောစောမလာဘူးတဲ့သူ့မှာနွားပြောင်နေတဲ့အတွက်နွားသွားရှာတယ်မနဲ့စောစောတဲ့ထွက်သွားသူ့မှာဘာမှမစားသေးဘူးတဲ့စားရဆာလောင်မွတ်သိမ့်နေတယ်ဒါကြီးဆာလောင်နေတဲ့ပုဂ္ဂိုလ်ကိုတဲ့ငါဖျားတရားဟောနေလဲသူတရားတဲ့စိတ်မရောက်နိုင်ဘူးတဲ့ဒါကြောင့်ကြွေးခိုင်းပြီးတော့ဆာလောင်ခြင်းနဲ့တူတဲ့ယောဂဟာအခါအခက်ဆုံးယောဂပဲလို့ဒီလိုမိတ်ပါ အဲ့ဒါကြောင့်မို့ဘုန်းကြီးတို့အစားတောက်ကိုလည်းမစားပဲနေမစားပဲနေလို့မရပါဘူးစားရပါတယ်နော်စားမှဒီခန္ဓာကိုယ်မျှတပြီးတော့မျှတအောင်တော့စားတော့ဗောလေဘောဇနာမတ္တိညုတာဆိုတာစားမှအဲ့လိုသုံးတာဘောဇနာမတ္တိညုတာမျှတအောင်တော့စားဒါကြီးကိုပြည်ပြီးတော့စားတာမျိုးကြလဲဒုက္ခဖြစ်ပြန်တယ် အဲ့မှာနှစ်နေရာတွေ့တာပေါ့နော်ဒီနွားကြောင်းသားလောက်တဲ့ပုဂ္ဂိုလ်သူများနွားတွေကိုထိန်းကြောင်းတဲ့ပုဂ္ဂိုလ်သူကကြတော့မြတ်တာယုံမဲ့စားတာနောက်တစ်ခုပေါ့လေရန်ဆိုရန်เนี่ยဆုံးဖုံးပေးတဲ့ပုဂ္ဂိုလ်အများများဆုံးဖုံးပေးတဲ့ပုဂ္ဂိုလ်တဦးတွေ့တဲ့စာပေမှာနောက်မင်းတွေကများများစားနိုင်တဲ့ပုဂ္ဂိုလ်တွေ့တယ်မင်းတွေကတော့ကောသလမင်းကြီးတို့ပေါ့သူကဒီမှာအများကြီးစားနိုင်တာပဲရှင်တို့ကအဆိုးပေါ့ဗျာဒီမှာတော့ကောသလမင်းကြီးကဘယ်လောက်စားလဲဆိုတော့ ဒေါနပါကာဆိုဆန်တစိတ်ချက်လို့များစားနိုင်တယ်ဆိုတာပဲအင်းနေလည်းအများကြီးစားနိုင်တယ်စပြီးရင်ဒုက္ခမြဘယ်လိုပြည့်လဲဆိုစပြီးတက်တောင့်တက်တာမရှိဘူးအဲ့မှာတဏှီတညူနဲ့ဘေးကနေဟိုချက်ချင်းအရာတွေမှာနေလှဲပြီးနားနေဘေးကနေလှုပ်ပြရဘုန်းကြီးငငယ်တော့ဟိုဝက်သားတပိတ်တာချက်ဖုံးပေးနိုင်တဲ့ဆရာတော်တွေတော့တွေ့ဘူးလေအဲသူလည်းစတော့ပြီးမလှုပ်နိုင်ဒီလိုပက်လက်ကြီးနေစားအဲ့ဒါပဲအခုလည်းအဲ့ဒါမျိုးပဲ သူကစတော့ပြီးဒီသူဆုံးထမင်းနေရလည်းများစားဟင်းနေရလည်းများကြီးစားစပြီးသူတရေတမောလောက်နားယူပြီးမှမင်းကိစ္စတွေလုပ်နိုင်တယ်ကောသလမင်းကြီးတနေ့ကျတော့သူကိစ္စရေးကြည့်တဲ့အခါကျမစားမိတ်ပဲနဲ့ဒီကနေ့ဖျားထန်ရောက်လာရောက်လာတော့ဟာမဆောင်နိုင်တော့ကိုခဏရလေးတော့အိတ်ချင်ကံမျိုးတွေဖြစ်တော့ဘူးအဲ့တော့ဖျားမိတယ်မင်းကြီးစားစားပြီးအနာမယူခဲ့ပဲနဲ့လာခဲ့တယ်မို့လားမှန်ပါဗျာဒီလိုပေါ့တတိယတော့မာတဲ့ ထမင်းစားပြီးတိုင်းစားပြီးတိုင်းစားစားပြီးတိုင်းစားစားပြီးတိုင်းဒီလိုဒုက္ခတွေဖြစ်ပါတယ်ဗျာလို့ရှောက်တယ်။တော့မြတ်စွာဘုရားအစတော့လွန်ကြုံစဉ်းစားရင်စားရင်ပေါ့လေဒီလိုပင်မမှုတွေဖြစ်တတ်တယ်။အဲဒီမှာဗာလေးနှုတ်ပါပေးလဲဆိုတော့အစာစာကိုတဲ့တိုင်းစားမရှိဘောဓနာမတ္တိညာတိုင်းစားမရှိ စားတဲ့အခါကျခန္ဓာကိုယ်ကလေးလံပင်မပြီးအိမ်ငိုက်တတ်တယ်။နောက်တစ်ခုကဗာမိတ်လဲဆိုဒီအစာကျွေးထားတဲ့ ဝက်များလို့ပေါ့အိမ်မှာဝေးတာကိုဟိုဘက်လဲလိုက်ဒီဘက်လဲလိုက်ဒီပြောင်းပြန်လူးလိုက်ပြီးအိတ်နေတတ်တယ်လက္ခဏာရေးဆင်းရဲနှလုံးမသွင်းနိုင်တဲ့အတွက်ဝိပဿနာမရှုနိုင်တဲ့အတွက်သူဟာဘဝတွေအချိန်ချင်းထပ်ထပ်ဖြစ်ရမယ်ဒီလိုမိန်အတိုင်းအတာနဲ့စားတော့တဲ့ပုံကုများကြတော့ဗာမိန်လေဆိုတော့ပါဠိလေးနည်းနည်းဖတ်ပြမယ်နော်ဘာလို့လဲသူဘုရားဟောတာတေချောင်းဒါဓမ္မပဒအန်တန်ယုံမှာဟောတာပါ တဏှုကတ္တဘဝန္တိဝေဒနာယောဂဝိနာချင်းချင်းစားတော့တာယောဂဝိနာ အဖြစ်နဲ့တဏိကံစီရတိချင်းချင်းစားတော့တဲ့ပုဂ္ဂိုလ်ကဖြည်းဖြည်းချင်းအိုတယ်ဒီနေ့ကရုပ်တရက်ချက်ချင်းရဲ့အရွယ်ကြမသွားဘူးအာယုပါလယံသက်ဆိုတဲ့ဇီဝိတ္တရှင်ဒီခန္ဓာကိုယ်ကြီးကို အချိန်ကြာကြာနေအောင် စောင့်နိုင်တယ်နေရာမြေအသက်ရှည်တယ်ပေါ့ဗျာဒီတော့စားတော့စားတဲ့ကချိန်ချိန်စားပါအတိုင်းတာနဲ့စားပါဒီကိစ္စနဲ့ပတ်သက်ပြီးအဲ့လိုတိုင်းတာနဲ့စားတိုင်းအာရဖာတုကဖြစ်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ညသောဘုန်းကြီးဒီအသေးစိတ်မူရမှတ်တဲ့ပိုင်းမှာလည်းပြောလို့ရှိပါတယ်အခုလည်းပြောလိုက်ပါဦးဒီနောက်ကမြို့တစ်မြို့ဟောရစတမြို့တစ်မြို့မှာဘုန်းကြီးသွားရဟိုအရင်ကတရားဟောတာလို့ဆွမ်းသားတွေပြင်တာလို့အဲ့လိုသွားတယ် အဲ့လိုသွားရင်လည်းဆောင်းမတယောက်နဲ့တွေ့ပါတယ်အဲ့မှာဗမာဆောင်းမတယောက်သူကတော့ဘာလို့လဲဆိုဝါတဲ့ပုံကောများကိုသူကအကြံဉာဏ်ပေးတာရှေးကုတာဒါမျိုးတွေလောက်တယ်အဲ့တော့ဘုညာရဲ့လို့ဆိုဘုန်းကြီးတနေ့တစ်မျိုးလောက်ပြောပြစမ်းပါဆိုသူကဘာလို့ခိုင်းလဲဆိုစားတော့စားတဲ့ခါတဲ့တလုတ်ကို အခါ30လောက်ဝါရမယ်ဒီမှတ်ပြီးစားတာနဲ့အတူတူပဲအာစီတို့ဘာလို့ရတာလဲခါ30လောက်တည်းအဲ့ဒီရှောင်းမရရည်စရာဘုန်းကြီးကိုရှောင်းပါဘာပြောလဲ တပီတော့သူများအဲ့ဒါညွန်တော့ဒီတော့တခါမှခါ30ပြောမသွားဘူးအဲ့လိုပဲဝါတဲ့ပုံကိုယ်တို့စာမကြည်တဲ့ပုံကိုယ်တို့အဲ့လိုအမှတ်တရတွေနဲ့စာကြည့်နော်အဲ့ဒါတော်တော်ကောင်းတယ်အဲ့တော့ဆိုရင်အတိုင်းတာအတိုင်းရှိနဲ့စားတဲ့အတွက်အာရဖာတုကဖြစ်ပြီးတော့တရားထုတ်လို့ကောင်းတယ်။သိပြီးတော့ဒီတိုင်းရှိမသိဘုန်းကြီးတို့များသောငငယ်တုန်းကဘုန်းကြီးတို့ရဟန်းဖြစ်စားကမာစီမှာသွားထုတ်ပါတယ် ဘုန်းကြီးနဲ့တကယ်ချင်းနှစ်ပါးအထုတ်ပါနောက်တော့တကယ်ချင်းနှစ်ပါးရောက်လာတယ်နောက်တလားလောက်နေမှဆရာတော်ဥမပြရောက်ပါသူတို့မန္တန်ကပါ30လောက်တယ်ဘတ်စကားကြီးတစ်စီးနဲ့ရောက်ဘုန်းကြီးတို့ပရမနှစ်ပါးနှစ်ပါးနဲ့တစ်ပါးရောက်လာတစ်ပါးကကျသူကကျတော့အဲ့ဒီချိန်မှာကျရိတ်တာတွေပါကျအစားတောက်တွေလည်းပေါ်များတယ်ကောင်းတယ်ဘုန်းကြီးတို့ဆန်လိုက်ကြည့်ကြတော်တော်ရှားပါတယ်အဲ့တော့ဒီရောက်တဲ့အခါကျတော့စားတောက်ကောင်းတော့ နင်းကန်စားရတာစားနေတဲ့စွန်းစားချိန်ဆိုအိတ်တော့အိတ်ချိန်ငိုက်ပြီးတော့တာပေါ့သူအိတ်ချိန်လည်းမပေးဘူးအနာယူချိန်ပေးမထားဘူးအဲ့မှာတကယ်တော့သူကလည်းခန်းခန်းနောက်နောက်ဗျာဘာပြောလဲဆိုဟေ့ဥက္ကဋ္ဌတဲ့ဒီ7နှစ်ထိုင်ချိန်ကြရင်လည်းရှေ့ရမထိုင်နဲ့နောက်တန်းကထိုင်တယ်ဘာလို့အောင်လဲဆိုမင်းနောက်တန်းထိုင်လို့ဟိုလူတွေဟိုဘုန်းကြီးတွေထိုင်တော့တယ်အကုန်ငိုက်နေကြည့်လို့ကြည့်ပြီးတော်တော်ရည်ရတယ်သူကလို့ကြံ့ကြံ့ပြီးအကောင်းများလားလို့ အဲ့လိုမျိုးပုဂ္ဂိုလ်လည်းရှိသေးတယ်အဲ့တော့ပြောချင်တာတော့ဘုန်းကြီးတို့စားတော့စားတဲ့အခါမစားပဲလည်းမနေပါနဲ့အဲပြည်နေအောင်လည်းမစားဘောဓနာမတ်တညုတာမြတ်တောက်အောင်စားမယ်စားမှဒီအဲ့တော့ကိုယ်ချမ်းသာစိတ်ချမ်းသာဖြစ်ပြီးတရားအထုတ်လို့ရပါတယ်နောက်တစ်ခုဒေနာတနဖာတုကအဲ့ဒီသွားမယ်နော်ဒေနာတနဖာတုကဆိုဒီမှာရေးထားပါတယ်အကြောင်းအရာနေရာတွေတန့်ရှင်းပြီးတော့ လူတန်လူလုတ်တဲ့တန်တိတ်ဆိတ်ငြိမ်သက်တဲ့နေရာမျိုးနော်အထူးသဖြင့်ဒီလူတန်นี่လူလုတ်တဲ့တန်เนี่ยပြဿနာရှိတယ်မိုးတန်လေတန်တဘာဝကြီးတန်ငှက်တန်ဒါပြဿနာရှိဘူးလူတန်ရလာဟာဒါဘယ်သူလဲဘယ်ဝါလုံးကိုသိတဲ့လူဆိုဟာဘာကိစ္စလာလဲဟာတွေ့အဲ့နောက်ရောက်သွားတယ်လူလုတ်တဲ့တန်လေရင်ပြန်တန်ကားတန်ဘာသာမမရအောင်လေမြန်စားဟာဒီလေကဘယ်သွားတဲ့လေရင်လဲဒီကဘယ်သူကားတန်လဲဒီလိုအတွေးတွေကအဲ့ရောက်တယ်ဒါကြောင့်မို့ ထို့သဖြင့်ဇန်သမารီသွားတဲ့ဘိုင်းဇန်သမารီဘိုင်းသွားတဲ့ပုံကောများကြတော့ကိုယ့်အကိုတီးတအဆောင်လေးတွေနဲ့နေတာပိုကောင်းတယ်အဲ့ဒါမှကိုယ့်ရဲ့နေထိုင်မှုဒီချိုးကိုင်းနာသုံးမှုတသူများအနောက်ရှက်မဖြစ်ဘူးလို့ဆိုရင်ဟိုသူက3လိုက်အနောက်ရှက်ဖြစ်လိုက်ဟိုလူက3လိုက်အနောက်ရှက်ဖြစ်လိုက်အဲတမာရီပြက်လွယ်တယ်အဲတော့အတန်ဟာတမာရီရဲ့ဆူညောင်းအဲ့လိုပြောတယ်ဝိပဿနာပိုင်းနေလည်းဒီတိုင်းပါပဲ ဒီတမာရီအတန်ကြောင့်မို့ဒီအထူးသဖြင့်စူပေါင်းထိုင်တာကိုကတော့ကိုယ်နေရာကိုထိုင်တော့ပြဿနာမရှိဘူး။စူပေါင်းထိုင်တဲ့အခါမှာတခုခုပြုတ်ကြတာလို့လွတ်ကြတာဟာအကျန်တဲ့လူကအကုန်လုံးတချို့ဆိုထိတ်လန့်သွားတဲ့ကြောင်ဖြစ်။အဲတော့ဒါကတော့ဟိုတနေ့ကဘုန်းကြီးစပြောသလိုပေါ့လေအများနဲ့နေအများနဲ့ညီအောင်နေတရားစခန်းနေပါဝင်တဲ့အခါကျအများအတွက်မထိခဲ့အောင်နေရတဲ့ထိုင်ရတဲ့ကိုယ်အတန်ကြောင့်မို့ ကိုအပြုတ်မှုကြောင့်မို့သူများအနောက်ရှက်မပြောင်းနေပေါ့ဗျာတရားအမှတ်တတိလေးနဲ့အရာအရာတတိနဲ့နေရင်လည်းပဲဒါကိုကြောင့်မို့သူများအနောက်ရှက်မဖြစ်တော့ပါဘူးအဲ့လို လူလုံးတဲ့တန်လူတန်တွေမဖြစ်အောင် ထိန်းနေထိန်းပြီးတော့ကြက်မှာနံပါတ်5ပုဂ္ဂလဖာတုကတရားထုတ်တဲ့ခါကျတော့ဒီအစဉ်ပြေရတဲ့ယောဂီချင်းချင်းယောဂီချင်းချင်းယဟန်ချင်းချင်းဘုန်းကြီးချင်းချင်းလူချင်းချင်း ကိုရင်ချင်းချင်းအဲ့လိုမျိုးဘုန်းကြီးနဲ့လူဒါမျိုးပေါ့အဲအဆင်မပြေဘူးဆိုသူ့မြင်တာနဲ့ကိုကဒေါသပြေကိုမြင်မြင်တာသူစိတ်မချမ်းသာအဲ့လိုတရားထုတ်လို့မကောင်းဘူးဗျအဲဒါကြောင့်ဘုန်းကြီးတို့အဆင်ပြေအောင်နေစေခြင်းနဲ့ပြောပါတို့သဖြင့်ဒီအလောက်ကင်နေရာစပြီပေါ့အလောက်ကင်နေရာဖုတိဖြစ်ခဲ့ရင်ခုလိုထိုင်တဲ့နေရာအကုန်ပြန်ပေါ်တယ်ကိုလုံနေတဲ့အလောက်မှာဖြစ်ဖြစ်အဆင်ပြေအောင်နေခဲ့အဆင်ပြေအောင်လုပ်ခဲ့အဆင်ပြေအောင်ပြောခဲ့ အဲ့လိုမရှိလို့ရင်ဒီချိန်မှာပြန်ပေါ်တတ်တယ်အဲ့ဒီခါကျရင်ရှစ်ဆက်သွားလို့မြောက်ဒါရက်ပြီးရက်ပြလိုက်လို့ဖြစ်သွားတယ်ကြောင့်ပုဂ္ဂလဖာသူကလည်းအရေးကြီးတယ်ပုဂ္ဂိုလ်ချင်းချင်းဆင်ပြေးမှဒီလိုထိုင်တဲ့ခါကျချမ်းချမ်းသာသာထိုင်နေအဲ့ကျမှသမာဓိဖြစ်တယ်သမာဓိဖြစ်မှသိဉာဏ်ဖြစ်တယ်နောက်တစ်ခုဥဒုဖာသူကဒါတော့ဓမ္မပဒလာရပါဥဒုကပူးနေလို့ရင်လည်းထိုင်လို့မကောင်းအေးနေလို့ရင်လည်းထိုင်လို့မကောင်း အပူအေးမြတ်တောင်လုပ်ပြီးတော့ထိုင်တယ်အပူအေးမြတ်တောင်မလုပ်ရင်တော့သူကအများကြီးအခက်အခဲတွေရှိတော့ဘူးဒါနဲ့ပတ်သက်ဘုန်းကြီးအကြောင်းအရာလေးတခုနည်းနည်းပြောပါမယ်ဒါလေးလည်းကောင်းလို့ပြောတော့ပါဒါကတော့ဘုန်းကြီးတို့ဖရာလေးအရှင်လက်ထက်ကအကြောင်းအရာလေးတခုပါဖရာရှင်လည်းဒါတော်တော်များများကြားဥပါတယ်ဒါမျိုးဘုန်းကြီးကဒီနေရာမှာဘာရှုတော့ငါပြောခြင်းလဲဆိုတာအဲ့ဒါလေးအဓိကပါဖရာရှင်လက်ထက်က ဒီကိစ္စနဲ့ပတ်သက်ဖြစ်ပျက်လေးတစ်ခုကဘာလဲဆိုတော့တောက်ထိမြို့ဇေတုံကျောင်းမှာဘုရားရှင်တရင်တုံးနေတဲ့ချိန်ရဟန်းပါ60ရှင်ရှင်ကတော့တရားထုတ်ခြင်းလို့ဘာလို့ရလဲဆိုဘုရားစီသွားတောင်းပထမဆုံးဝီနီးကျွမ်းကျင်အောင်လေ့လာဝီနီးကျွမ်းကျင်ပြီဆိုမှဘုရားစီသွားပြီးတရားတောင်းကြအတောင်းပြီးတင့်တော်တဲ့နေရာသွားကြတော့ဗျာအဲတော့ဒီအိန္ဒိယမြောက်ပိုင်းကောသလတိုင်းကတောင်းတောင်းချေရင် တခုအဲ့ဘက်သွားကြတယ်များသောအားဖြင့်ဟိမွန်တာတောင်ခြေဘက်သွားကြတာများတော့အဲ့ဒီတောင်ခြေမှာရွာကြီးတရွာရှိတယ်မာတိကရွာလို့ခေါ်တယ်အကြီးကမာတိကဒါကြောင့်သူ့နာမည်မာတိကရွာအဲ့ဒီရွာရဲ့အကြီးကမိမိခင်ကိုအရင်တုန်းကသားကဥဒ္ဒရာဆိုဥဒ္ဒရာမာတာပေါ့အမေဥဒ္ဒရာအမေဥဒ္ဒရာဖြစ်ဥဒ္ဒရာပိတာပေါ့ဒီမှာတော့မာတိကမာမာတိကရဲ့အမေဖြစ်တဲ့အတွက်မာတိကမာတာရှေးတုန်းကအတုံးပါ ဘုရားလက်ထက်ကသုံးမယ်အဲ့တော့သူတို့ရဟန်းပါ6ဆရာကြီးတောင်ချေရောက်တော့ဆုံးခံကြွအဲ့ဒီဒီရွာရဲ့ကြီးကဲအမေမာရိကမာတာသူအိမ်မှာပင်ဒီဟာဒီဒီတန်ခါပါ60ဆုံးကပ်ပြီးမေးပါတယ်ရှင်ဘုရားမြတ်ဘယ်ကြွမလို့လဲအဘုန်းကြီးတို့ဝါဆိုမလို့ဝါဆိုပြီးတရားထုတ်ဖို့နေရာရှာကြအာအဲ့လိုဆိုရင်ဒီတောင်ချီတော်ကဒီလိုနဲ့ရွာနဲ့မလှမ်းမကမ်းမှာတင်းတုံးမှာ အဲ့မှာဒီလိုကျောင်းတွေလည်းဆောက်လုပ်ပေးပါတပါးကျောင်းလေးတွေပေါ့ဗျာယာယီဆောင်းကျောင်းလေးတွေဆောက်လုပ်လို့တာအဲတန်ဃာတော်များလည်းဒါဆိုရင်တော့မဆုတ်တော့ပါဘူးဆိုရင်သူတို့လက်ခံလို့ပေါ့အကြောင်းလေးတွေဆောက်လို့ဝါဆိုတဲ့နေ့မှာဝါဆိုကြတယ်ပေါ့အဲတရားလုပ်ဖို့လာတာဖြစ်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေကဂတိကဝတ်ထားတယ်ဆုံးခံခြင်းတို့မထေရီထံချင်းကတ်ထေခြင်းတို့ဥပုပ်ပြုခြင်းတို့စာရီတို့ပေါ့ ဒီချိန်တွေကလွဲရင်ကြံတဲ့ချိန်မှာတပါးရဲကျင့်ရမယ်တပါးရဲနေရမယ်တကယ်လို့ကျမ်းမာရင်မကောင်းတာလို့ဘာလို့ဖြစ်လာရင် တုံးလေးတွေပေါ့ဗျာဒါလေးတွေထားတယ်ဒါအချက်ပေးပေါ့အဲ့လိုတရားနဲ့တပါးနဲ့တပါးဆောက်ရှောက်ကြမှာတနေ့မှာတော့ညနေပိုင်းပေါ့ဗျာမာရိကဒကမာကြီးကဒီမာရိကမာတာဆိုတဲ့ဒကမာကြီးကသံဃာတော်များအတွက်ညနေတင့်တော်ရပေါ့ဖြော်ရည်တို့ပါလို့ သွားကတ်တာစရုမဏီတို့ပြာရီတို့စာရီတို့ကတ်ဖို့ကြောင်းသွားဟိုရောက်တဲ့ခါကျတော့ကြောင်းနေမှာတန်ခါမတွေ့အောင်မတွေ့တဲ့ခါကျတော့ခါရင်သွားနေကြတဲ့ခါကျအဖွာတန်ခါတွေတွေ့ခြင်းဒီတုံးလေးခေါက်လိုက်ပါဆိုအဲ့လိုတုံးခေါက်လိုက်တယ်တုံးခေါက်ချက်ပေးလိုက်တော့တန်ခါတွေကတကုတရာဖြစ်တဲ့တင်ကြွလာကြအဲ့တော့တပားစီကြွလာကြဓမ္မကြီးကတရားနဲ့ကမာရိကမာတာဆိုတဲ့ဓမ္မကြီးကတရားနဲ့ကတော်တော်လေးဝေးတယ်ပြီးတော့သူ့စိတ်ထဲမှာဘာထင်လဲ မနေ့ကရဟန်းတော်တွေဆုံးခံကြွားတော့အတူတူကြွလာကြတယ်အခုကြတဏှာစီတဏှာစီကြွလာကြအင်းသူတို့တကားနဲ့တော့အစင်များမပြေကြဘူးလားမသိဘူးအဲ့လိုဖြစ်တော့အဲ့မှာမေးပါသူလူကြလေးလူပြအရှင်များများဘာဖြစ်လို့တဏှာတပါးစီကကြွလာတော့မနေ့ကဆိုရှင်များတို့လေအတူတူဆုံးခံကြွားခဲ့ကြလေအခုကြဘာလို့တပါးစီကြွားကြတော့ဒီလိုမေးတာမေးတဲ့အခါမှာရဟန်းတော်များ ရှင်းပြပါ တပားစီတန်တရားစီနေရတာကဘုရားစီကတရားတောင်းပြီးတော့ဒီမှာတရားကျင့်လာကြအဲဒီမှာရဟန်းအပါ60ကိုဘုရားဘုရားဗာတရားပေးလိုက်လဲဆိုသင်ပေးမယ်နော်32ခုထာတပထမဆုံးရှုခိုင်းတယ်အဲ့ဒီ32ခုထာနောက်မှာဒီခန္ဓာကိုယ်ကြီးရဲ့ဖြစ်ပြပေါ့ဗျာပျက်စီးတဲ့သဘောကိုညာနဲ့မြောင်အထောက်ခိုင်းတာပထမ32ခုထာတကိုရှုခိုင်းတယ်ဒါသမထပိုင်းပဲ ပြီးမှဆက်ရှုခိုင်းတယ်ဝိပဿနာပိုင်းကျတော့ဒါကိုဖြစ်ပြက်အပြက်ကိုမြင်အောင်ရှုခိုင်းတော့အဲ့လိုအဲ့လိုပြောပြဒီတရားတွေရဟန်းတရားဆိုတာဘာလဲဆိုဘုရားအဲ့ဒီ32ခုတ္တသာ32ခုတ္တသာအပြက်ကိုဒီယုံနံတရားတွေအပြက်ကိုရှုခိုင်းတယ်ဒီမကြီးကမေးတယ်ရှင်မြတ်မြတ်အဲ့ဒီလိုဆိုရင်ဒီတရားတွေကအရှင်ဘုရားတို့ပဲအထောက်ခံရှင်ဘုရားတို့ပဲအထောက်ခံသလားဒီလိုအထောက်လို့ရရပါတယ်ဆိုအဲ့လိုဆိုဒီလိုသင်ပေးပါအောင်ဆိုဒီမကြီးကိုသင်ပေးလိုက်ကြတယ် မကြီးကပါရမီဒူးလည်းရှိတယ်နော်ဒီတန်ခါတွေအတွက်နေတိုင်းဝေယဥစ္စာလိုရင်းနဲ့ဝေယဥစ္စာလိုရင်းချင်းချင်းဝေယဥစ္စာတော့ဘာဖြစ်လဲဆိုတော့ရဟန်းတော်များရင် तू ကအနာဂံလည်းဖြစ်တယ်ဗျနော်ပရိသမီတာ၄ပါးဆိုတရားတွေကိုလည်းသိတယ်ဗောဗျာပြီးတော့ဇံဘိညင်ဇံနေရရပြီးတော့ဘိညင်မှာရပါဘိညင်မှာရသွားတဲ့ခါကျနာဂိတမဖလားတမမှာထပြီးတော့ဒိဗ္ဗစိတ်ကိုဘိညင်နဲ့သူတရားပေးတဲ့ရဟန်းတော်ရှင်မြတ်တွေသူကြည်ပါ ကြည့်တယ်စစ်ဆေးကြည့်တယ်ဟောငါသားတော်ရန်တော်များဟာတရားရကြပြီလားကြည့်လိုက်တော့တရားတပါးမှမရသေးဘူးအဲ့လိုဖြစ်တာနောက်တကယ်အဲ့လိုတရားရတာတော့တရားမရသေးဘူးတကယ်လို့သူတို့မှရနိုင်တဲ့အခြေအနေကိုရှိလားလို့ပြန်စစ်စစ်ဟာရနိုင်တဲ့အခြေအနေရှိမှန်းသိလိုက်တယ်ပြီးတော့ဘာတွေလိုအဲ့လိုသူတို့ကမရကြလေတခုချင်းစစ်ဆေးတယ်နော်သူတို့ကျင့်ကြအထုတ်တဲ့နေရာသူတို့သတင်းသုံးတဲ့ဝါဆိုတဲ့နေရာမှာ သေနာတနာဖာသူကခုနဖာသူက6မျိုးနဲ့ကြည့်တယ်တိတ်ဆိတ်တဲ့လူသားသူသားနဲ့တိတ်ဆိတ်တဲ့လူလုတဲ့အတန်နဲ့တိတ်ဆိတ်တဲ့နေရာဖြစ်လာကြည့်လိုက်တယ်ဟာဒါလည်းအဆင်ပြေနေပါလေပေါ့နောက်တစ်ခါဆက်ကြည့်ဒီရဟန်းပါ60ရာတပားနဲ့တပားအဆင်ပြေရလားပုဂ္ဂလဖာသူကဒါရောဖြစ်ရလားကြည့်ဒါလည်းအဆင်ပြေနေတယ်သေနာတနာသပုဂ္ဂလဖာသူကဖြစ်ရင်စိတ်တဖာသူကဖြစ်တာပေါ့ဗျာ စိတ်တဖာသူကလည်းဖြစ်တယ်တတိတဖာသူကတက်တောင်တက်တာလည်းထိုင်နိုင်တာပေါ့နော်ဥတုကြည်လိုက်တယ်ဒီရာသူတို့ကလည်းအခုချိန်အပူအေးလည်းမြတ်တာတဲ့ချိန်ဖြစ်နေတယ်ဒါလည်းဥတုဖာသူကလည်းဖြစ်နေတာပဲဆိုသွားတွေ့တခုတခုတော့ဓမ္မကြီးကလိုက်ကြည့်တယ်နောက်ဆုံးကြဘာကြံလဲဆိုအာဟာရဖာသူကအာဟာရဖာသူကပြည့်စုံ လုံလောက်မှုရှိမရှိကြည်လိုက်တာဘယ်လိုဖြစ်လဲဆိုဘုန်းကြီးဘွားတွေကဆုံးခံဖုံးပေးရတဲ့အခါကျတော့ ခါဒီလေးကိုကအချင်းဖုံးပေးခြင်းပဲအချိုရရင်ရအဲ့ဒါမျိုးပေါ့ချိုဖုံးပေးခြင်းပဲအချင်းပဲရတဲ့ခါမျိုးတွေပေါ့အဲ့ဒါမျိုးတွေအခါဖုံးပေးခြင်းနဲ့မရဘူးအဆက်ဖုံးပေးခြင်းနဲ့မရဘူးဒါမျိုးတွေဖြစ်တော့ဒီလောင်းလူသမျှပဲအလူခံပြီးဖုံးပေးရအဲ့ဒီမှာအာဟာရဖာသူကမဖြစ်ဘူးပေါ့ဗျာအဲ့တော့ဒကမာကြီးကဒါကိုသိတဲ့ခါကျတော့ဘာလို့လဲဆိုတော့အဲ့ဒီအချိုချင်းဖန်ဆက်ခါ ကုန်ချက်မလောင်းတော့ဘူးအိမ်မှာပင့်တယ်ပင့်ပြီးတော့မှချထားတယ်ဒါအချိုပါဗျာဒါအချင်းပါဗျာပြီးတော့ကတဘာကခံပြီးတော့ကိုကြိုက်တော့ထက်ဖုံးပေးဖို့အဲ့လိုလိုရှိလို့ဖုံးပေးအဲ့လိုလေလူလိုက်တာအဲ့ဒီလူတွေရဟန်းတော်တွေကကိုဖုံးပေးကျင်တာလေးဖုံးပေးရတဲ့အခါဖုံးပေးပြီးတရားထုတ်တဲ့အခါကျတော့ခုန32ခုတ္တဆင်ញင်ပွားတယ်ပြီးတော့ဝိပဿနာဆက်ရှုတယ်ဝါကျွတ်ခဏီ အချိန်မှာပရိသမီတာ၄ပါးနဲ့ရဟနာကုန်ဖြစ်တာပဲအဲတော့ဘုန်းကြီးတို့ရဟန်းတော်များဝါကျွတ်သွားလို့ချင်းများသောအားဖြင့်ဖရာဒီကိုကိုရထားတဲ့တရားလေးတွေသွားလျှောက်ကြတာလို့တရားခက်ခဲခြင်းဖရာဒီသွားမေးတာလို့ဒီလိုလုပ်တဲ့အလေးထားရှိပါတယ်ဒီရဟန်းပါ60ဟာဝါကျွတ်တဲ့သတင်းကျွတ်တဲ့နေ့ကျတော့သတင်းကျွတ်လာပြီနေ့မှာဘုန်းကြီးတို့ပဝါနာပြုပါတယ်ပဝါနာပြုပြီးဒီမှာရောနှုတ်ဆက်ပြီးတော့အဲဖရာဒီသွားကြတော့ ဗျာဒီမှာကိုရတယ်ဟာဒီလိုဗျာအသိကျေးဇူးများတယ်ဗျာဒီဒီမှာကြီးကနေပြီးတော့စရပြည်စုံအောင်လုပ်ပေးတဲ့အတွက်ဒီလိုတရားထုတ်တာလည်းရှင်းပြပါတယ်ဗျာကိုလိုချင်တဲ့တရားတွေလည်းရခဲ့ပါတယ်ရှင်ဗျာအဲ့ဒီချိန်မှာမထင်မရှားရဟန်းတော်လေးတစ်ပါး6မိနားထောင်နေအာဒီနေရာတည်းကောင်းဆိုပါလားဒီဓမ္မကြီးကဂယုစိုက်တဲ့အတွက်တရားရတယ်မြန်တယ်ဆိုပါလား အဲ့တော့ခုနပါး60ကဘုရားစီကသူတို့ရတဲ့တရားတွေလျှောက်ထားတယ်ဒကမာကြီးရဲ့အကြောင်းတွေလျှောက်ထားတယ်ပြန်သွားတဲ့ထွက်သွားတဲ့ချိန်မှာဒီယဟန်ကတာမညယဟန်တာမန်ယဟန်ပေါ့ဗျာသူကနာမည်တပ်တောင်းသူကနေပြီးတော့ဘုရားစီတရားတောင်းတရားတောင်းပြီးတော့ခုနနေရာထွက်သွားတာပဲရှေးတုန်းကကျတော့ဒီခေတ်လိုသွားရည်လာရင်မလွယ်ဘူးဗျအဲ့ဒီယဟန်ပါ60ဟာသူတို့ဒီတောင်ချီကနေဘုရားစီရောက်ဖို့ရပောင်းများစွာလာရတယ် နောက်ဒီရဟန်းတော်တွေကလည်းအဲ့ဒီရွာရွာကိုရပောင်းများစွာသွားတယ်။ကိုကြတော့ဒီတန်ခါပါ60သုံးနေတဲ့ကျောင်းသတင်းသုံးခဲ့တဲ့ကျောင်းတွေဟာဘယ်သူမှမရှိတော့ထိမ့်သိမ့်ဆောက်ရှောက်တပြည့်စည်းလဲတာမရှိတော့ဟိုကြဖုံနေအမိုက်တွေအဲ့လိုနဲ့အထက်ထပ်ဖြစ်နေတယ်။ရဟန်းတော်တွေကလည်းဟိုရောက်တဲ့ခါကျတော့ရောက်ချင်းဘဲပင်မနာကိုခေးရလဲဝေးဆိုတော့သူကျောင်းသူကိုမလဲနိုင်ဘူးကျော်လဲခြင်းအဲ့တော့ तू ကဘာလုပ်လဲအင်းဓမ္မကြီးက အများစိတ်ကိုသိတယ်စိတ်ကိုသိတယ်ပြောတယ်ဒီချိန်မှာဓမ္မကြီးကတန်ရှင်းလုံးမဲ့ပုံကများလွတ်ပင်ကောင်းပါပဲဓမ္မကြီးကဒီတော့တန်ရှင်းပုံကလုံးမဲ့ပုံကလွတ်ပေးပြန်တော်လေးကြာညနေောက်တကအင်းဒီချိန်မှာဓမ္မကြီးကဖြောရည်လေးကတ်မဲ့လူလွတ်ပင်ကောင်းပါဓမ္မကြီးကဂုံစီမံပေးတာဖြောရည်ဖုံးမိပြီးကျင်းတယ်မနေ့ကျတော့လေအင်းဒီချိန်မှာဓမ္မကြီးကအာဟုဆုံးလေးကတ်ရင်ကောင်းပါပဲဟိုကပုတ်ပေးတာနေ့လယ်ဆုံးချိန်ကျတဲ့တခါထပ်တောင်းပြန်တောင်းတပြန် ဒီချိန်မှာဒုမကြီးကိုယ်တိုင်နေစွန်းလာကင်ကောင်းပါပဲအဲ့ချိန်မှာနေစွန်းလာကတ်တယ်နေစွန်းကပ်ပြီးတဲ့ခါကျတော့ရဟန်းလေးဟာဒီမာတိကဆိုတဲ့ဒကမမာတိကမာတာဆိုတဲ့ဒကမရောမေးတယ်။ဘာမေးလဲဆိုတော့ဓမ္မကြီးကမာရိကမာတာလားဓမ္မကြီးဟုတ်ပါတယ်ဗျာဓမ္မကြီးကသူများစိတ်အကြံကိုသိပါလားအရှင်မြတ်ဘာကြောင့်မေးရလဲဓမ္မကြီးကလေတဲ့ဥစဉ်တောက်တာတယ်တောက်တာတယ်အကုန်လှုပ်ပင်တယ် အဲ့မှာတော့မှတ်တာနော်ဒီမှာသူတို့သူတော်ကောင်းတွေအဖြေတော်တော်ကောင်းတယ်သူများစိတ်ကိုတီးတယ်ရာများရှိပါတယ်ရှင်ဗျာတဲ့သူရှိတီးကြောင်းဝယ်မခံဘူးအဲ့လိုပြောအဲ့မှာရန်တော်လေးကဒါလည်းမေးတာဓမ္မကြီးတဲ့ဦးစင်းကသူများအကြောင်းမေးတာမဟုတ်ဓမ္မကြီးကိုမေးတာပါအဲ့လိုမလွဲတာမချောင်းတာမေးတာတောင်မှသူကဘာဖြေလဲမမဗျာတဲ့သူများစိတ်အကြံကိုတီးတဲ့ပုံကောင်များကတပြို့တီးပါတယ်လို့မဖြေဘူးနော် လူများစိတ်အကြောင်းကိုသိတဲ့ပုဂ္ဂိုလ်များကဒီလိုပြုမှုပြုလုပ်တတ်ပါတယ်ရှင်ဖျားလို့ဖြေတော်တော်ကောင်းတယ်လားအဲဒီအရိယတော်တော်ကောင်းမှရင်ဒီကိုရထားတရားကိုဒါတော်ပြအဲ့လိုနီးနဲ့သွယ်ဝါပြန်ဘုန်းကြီးတို့ဒီအကြောင်းအရာလေးတစ်ခုပေါ့ပန္နိဒရာမှာဆရာတော်ကြီးမိန့်ခဲ့တဲ့စကားလေးပါဝေဝဆရာတော်ကြီးကိုသံဃာတွေပညာတတ်ရဟန်းတော်တွေမေးကြပါတယ်အဲ့တော့ဝေဝဆရာတော်ကြီးကဘလို့ဖြေတဲ့လေးထရှိလဲဆို တပည့်တော်ခီးသွားစေရှိပါသေးတယ်ခီးသွားတယ်ဆိုတော့ခန္ဓာပရိနိဗ္ဗာန်မဆံမချင်းရလဲဒါခီးသွားစေလို့ပြောလို့ရတယ်တရားမရသေးတာလဲခီးသွားစေလို့လည်းပြောလို့ရတယ်အဲ့လိုအဖြေလေးကောင်းတော့ရတယ်လို့လည်းဝန်ခံမရဘူးလို့လည်းမဟုတ်ဘူးခီးသွားစေပါဖြစ်ဘိုင်းရမှာဆရာတို့အဲ့ဒီအဖြေလေးတော်တော်ကြိုက်တယ်ခုလည်းဒီမှာသူတော်ကောင်းဆိုတာကိုရတဲ့တရားကိုကြွားဝါရောက်မှဆိုမပြောဘူး ဒါပေမဲ့တခုတော့ရှိပါတချို့ရှင်မြတ်ကြီးတွေကပရိနိဗ္ဗာန်ဆံဃာနေကြရင်တွန်းခေါက်ပြီးပြောတာရှိကဲရှင်ဖျားတို့မက်ဖို့နိဗ္ဗာန်နဲ့ပတ်သက်တန်တရားရှိရင်မေးကြပါဒါမျိုးတွေတော့တွေ့ဘူးပါတယ်လိုအပ်ရင်ပြောတာပေါ့ဗျာ तू ကတရားလို့လို့လို့မေးတာမျိုးဒါမျိုးတော့ပြောကောင်းမှာကြွားလို့တဲ့ဝါလို့တဲ့သဘောမျိုးနဲ့ပြောအဲ့မှာယဟန်တော်လေးကဒကမာကြီးကဒီလိုသူများစိတ်မှလည်းဒီအဲ့မှာဒီเจ้าကိုနေဖို့ကြောက်သွားတယ်ဘာတွေးကြောက်လဲဆိုတော့ငါပုထုဇဉ်ရှိသေးတာ ပုထုဇဉ်ဆိုတာကောင်းတာကြံစီရတယ်မကောင်းတာကြံတွေးနေတာများတယ်ငါမဟုတ်တာတွေတွေးနေဓမ္မရတည်သွားရှက်ရှာကြီးတခုဟိုပစ္စည်းနဲ့တူမိတယ်လို့ဘယ်မှလည်းပြေးမဖြစ်ဘူးပေါ့အဲ့တော့မနေရတော့ဓမ္မကြီးကျုပ်မနေရဘူးရပြန်တော့မယ်အရှင်မြတ်ပဲပြန်လဲမြတ်စွာဘုရားကြီးပြန်မယ်အရှင်မြတ်သတင်းသုံးကြည့်ပါဦးဟိုကမနေရတော့မနေတော့ဓမ္မကြီးပြန်တော့မယ်ဆိုမှပြန်ပြေးတာပဲပြန်ပြေးတော့ဘုရားကြီးရောက်ပေါ့ဘုရားကမိမ့်မှာจิตတဘာပြုလို့ပြန်လာဟာမြတ်စွာဘုရားအဲ့ကြောင့်မနေရလို့ပါဗျာ နေဖို့လည်းမစွမ်းနိုင်လို့ဘာကြောင့်မနေရဟာဒကမကြီးရဗျာအကုန်သိနေရဗျာတကယ်လို့တပီတော့သွားနေတာထားပါတော့ပုရုဇဉ်စိတ်တော့တောင်တွေးမြောက်တွေးတောင်ကြံမြောက်ကြံဟိုကသိသွားရင်ရှက်ရှာကြီးဗျာဒါကြောင့်ဒီရောမနေရလို့ပြန်ပြေးလာတာပါအဲ့မှာဘုရားကဗာမိတ်လိုက်တယ်ဒီနေရာဒီရန်เนี่ยဒီနေရာမှာသွားအထုံမှာတရားရမှာမြင်တော်မူတယ်မြင်တော်မူတဲ့အတွက်ခြေသားယံဒီလိုဆိုရင်တခုတည်းထိမ့်ရမယ်ဆိုရင်ကော ထိမ့်ပြီးနေမယ်ဆိုတော့နေနိုင်လားမှန်မှနေနိုင်ပါလေဗျာတခုဆိုတာပါလေဗျာစိတ်ပေါ့တဲ့ကိုယ်စိတ်ကိုထိမ့်ပြီးတော့ချက်သားသွားပါတဲ့အဲ့လိုဗျာအဲ့ဒီမှာလေးအဲ့ဒီတရားလေးကောင်းပါလေအဲ့ဒီတရားလေးဘုန်းကြီးပြောခြင်းလို့ဒါပြောတော့အခုယောဂီတို့တရားထုတ်နေခါကျသိပါလေကိုယ်စိတ်ကိုဒီထားတဲ့အာယုံဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်ဒီပေါ်မှာထားလို့မရဘူးတွတ်တွတ်တွတ်တွတ်တော့တော်တော်ထိန်ရခဲ့တယ်ဒီပေါ်မှာစိတ်ကိုထား ဖောင်းမိမှတ်တဲ့ပုဂ္ဂိုလ်ဖောင်းမိချိုခံစားမှုမှတ်တဲ့ပုဂ္ဂိုလ်ဒီပုံမှာတော်တော်ကထားခက်တယ်မှတ်စိတ်နဲ့အောင်နဲ့ကတ်တော့တော်တော်လောက်ခက်တယ်ဒါဘုရားဗာမေဒုံနိကဟတာစိတ်ဟာတော်တော်ထိမ့်ရသိမ့်ရခက်တယ်တရားရှုမှတ်မှသိတာနော်မရှုမှတ်ရင်မသိဘူးအဲ့ဒါကိုပြောချင်တယ်ပြီးတော့လဟုနောစိတ်ကသိမ့်မြန်တယ်ခုတကကြီးတို့ဓမ္မကြီးတို့အကုန်လုံးဒီထိုင်နေကြတယ်ဘုန်းကြီးလည်းဗမာပြည်မှာမွေးတယ်ဗမာပြည်ပြန်ရင်လားစိတ်ကဒိုင်းကလည်းပြန်လို့သွားရောက်သွားဟာပြန်လာကြအောင်ဆိုဒိုင်းကလည်းပြန်ရောက်လာတာ အဲ့လိုစိတ်ကတိတ်မြန်မကောင်းတာလုပ်ရမလားဒိုင်းလည်းစိတ်တရားလုပ်ပြီးပြမပြီးဆဲဆရာရှိဆဲပြီးဒါမျိုးပေါ့ကောင်းတာကြဖြစ်ချင်ပါတယ်နော်စိတ်ကတိတ်လင်းမြန်တယ်လင်းမြန်တဲ့စိတ်ကိုလွတ်ထားရင်မလွယ်ဘူးဗျနောက်တစ်ခုကယထာကာမနိပါတိနောတဲ့စိတ်ကဒီနှစ်သက်စရာပြောစရာအာယုန်တွေပဲကြာရောက်ကြာရောက်နေတတ်တယ်တဲ့ဒါကြောင့်မို့ဒီစိတ်ကိုတရားနဲ့ရှင်ကြည်အောင်ဆုံးမနိုင်တာကောင်းတယ် အဲ့လိုဆုံးမနဲ့နိဗ္ဗာန်ချမ်းသာဆောင်ရွက်နိုင်တဲ့ဒီလိုဟောတော့ပေါ့။ကျန်တဲ့ပုဂ္ဂိုလ်တော့သောတာပတိဒီယန္တိကတော့ဘာမှဖြစ်ပါအဲ့ဒီအကြောင်းကိုသွားပြီးတော့သူဟာမြတ်စွာဘုရားမြင်တဲ့จิตသားအဲ့ဒီအကြောင်းကိုပြန်သွားပါအခြားကောင်းမကောင်းမှုတစ်ခုကိုမတွေးမကြံမြစိတ်ကိုထိမ့်သိမ်းစောင့်ရှောက်ပြီးတော့တရားကိုလုပ်ပါပြန်သွားတယ်ဖះဆုံးမရသွားတယ်ကတတိနဲ့ညံနဲ့လမ်းနဲ့တခါတည်းလောက်လာ သူကြသိမ့်မြန်တယ်နော်ဟိုမှာ၂ရက်၃ရက်နဲ့တခါတည်းရဟန္တာဖြစ်တာဒီလိုထိမ့်သိမ့်ဆောက်ရှောက်တဲ့ခါကျဒါလေးပြောချင်တော့ပါနော်တချို့ကြတော့ဒီမှာတရားရှုမှတ်တွေကစိတ်ဓာနုပါဒံရှုလို့ဒါတွေလည်းမလွယ်ဘူးပေါ့စိတ်ကိုထိမ့်သိမ့်ရဆောက်ရှောက်ခက်တယ်အဲတော့စပိုင်းမှာတော့ရုပ်ကိုစမှတ်တာကောင်းတယ်ပေါ့နော်အဲဒါကတော့ခွန်ကြီးတို့ဘာပြောချင်တာလဲဆိုတော့ယောဂီများဟာယောဂီလောက်တော့မယ်ဆိုရင်ဒီတမာရီជីវာကြောင့်ဖာသူက6မျိုးလုံး အ ਨੇ ဆုံးပြည့်စုံအောင်လုပ်နိုင်ကောင်းတယ်ဓမ္မကဘုန်းကြီးတို့တရားရဖို့ခွင့်များတယ်ဒါကြောင့်ဒီကလေးဘုန်းကြီးတို့တရားစစ်ပြီးတယ်ဆိုဒီအကြောင်းအရာတွေလည်းပါပါတယ်စိတ်ကလည်းအေးချမ်းနေရမယ်ငြိမ်းချမ်းနေရမယ်ကိုယ်ကလည်းတက်တောင်တက်တာရှိနေရမယ်စာဟာရလည်းထိုက်တဲ့စာဟာရလေးတွေရရမယ်ကိုယ်ကထိုက်တဲ့အာဟာရမရရင်လည်းအထုတ်ဖို့ခက်တယ်။နောက်လူလူသားနေလူလုတဲ့တန်နေကင်းတဲ့နေရာမျိုး မကိလေဒီဒီနိုင်ငံတော့ဒီနောက်တိုင်းနိုင်ငံတွေကတော့အိန္ဒိယနဲ့လုံမှာတကားပိတ်ထိုင်ရအောင်နောက်ပုဂ္ဂလဘာသူကမိသားစုချင်းချင်းဘုရားမင်းကပြောခဲ့တယ်မလေးရှားမောင်နှမနှစ်ယောက်အကြောင်းအစ်စ်မပြေရင်ဒီလိုဝန်ချတောင်းမှလိုက်အဲ့မှာပြေလဲသွားလိုက်ခွန်းလို့ဖို့တောင်းမှလိုက် တငယ်ချင်းချင်းချင်းဒါမျိုးအကုန်လုံးဆင်ပြေရတယ်လောဘောကံမဲ့ဒီဘုန်းကြီးတို့ဘုန်းကြီးတို့ဘုန်းကြီးချင်းချင်းနဲ့အတူတူပဲဘုန်းကြီးချင်းချင်းဆင်မပြေလဲတရားဆက်သွားဖို့ခက်တယ် ရာသီဥတုပူတဲ့ရာသီတွေအေးတဲ့ရာသီတွေဒါမျိုးတွေရှင်ဒါတွေလည်းတင့်နေအောင်လျှောက်ပအောင်မျှတောင်လုပ်ရတယ်ပေါ့နော်ဒါကဘုန်းကြီးတို့ဒီနေ့ဖာသူက6မျိုးပေါ့နော် နောက်ထပ်ဘုန်းကြီးတို့အဲ့ဒီမှာခွေးပြောမဲ့ခေါင်းစည်းလေးပြန်တင်လာအောင်နော်ဖာသူက6မျိုးပြီးသွားပြီအဲ့တော့ဒီနေ့သင်မဲ့အကြောင်းအရာခေါင်းစည်းလေးကြည့်မယ်နော်ဒီနေ့သင်မဲ့အကြောင်းအရာမှာကြည့်လိုက်အဲ့ဒီမှာကြည့်လိုက်ရင်နော်အခုဘာဝနာမရညာပိုင်း ကျင့်တဲ့ဘိုင်းကိုသွားတော့မယ်ကျင့်တဲ့ဘိုင်းသွားတော့ဘုန်းကြီးစောက်ရဝန်ခံထားခဲ့ပါတယ်မာသရိပဌံတုံးတဲ့ညီသင်ပြပေးမယ်ဆိုပထမဆုံးမာသရိပဌံဆိုတာပြောတတိပဌံလို့လည်းခေါ်ပါတယ်မာသရိပဌံလို့လည်းခေါ်ပါတယ်ဘူရင်တုတ်ကတော့မာသရိပဌံလို့ရှိပါတယ်ဒါကိုနည်းနည်းချင်းပါဠိစာပေကနည်းနည်းချင်းခွဲပြောမယ်နော် မာသတိပဌာန်တော့မာတပုတ်တတိတပုတ်ပဋ္ဌာနာတပုတ်ပဋ္ဌာနာလည်းရှိတယ်ဥပဋ္ဌာနာလည်းရှိတယ်မူရင်းပါဠိတော်တွေမှာတော့ဥပဋ္ဌာနာရှိတယ် ဘုရားဥပဋ္ဌာနာတတိဆိုတာရှိတဲ့အတွက်ဥပဋ္ဌာနာပို့ပြီးသိမြတ်တယ်လို့ယူဆမိတဲ့ဒေါက်တာနန္ဒမာလာလိုပါဠိပညာရှင်ဆိုသူကအဲ့လိုကောက်ချက်ချပြတာအဲ့ဒီမှာတတိအရင်ပြောမှာပေါ့နော်တတိဆိုတာဘာလဲအာယုံကို အမှတ်ရတဲ့သဘော အောက်မေ့နေတဲ့သဘောအာယုံကိုစောင့်ကြည့်နေတဲ့သဘောချမ်းမြေဆရာတော်ရတော့ဒါ watch ဆိုတော့တတိပဋ္ဌာန်အဲ့လိုအဓိပ္ပာယ်ပြန်လာဒီတတိဟာအဘိဓမ္မာယာမှာတော့ကောင်းတဲ့အရာပဲပြောသွားတယ် ဒါကြောင့်မို့ခုတရားထုတ်တဲ့နေရာမှာတော့အဘိဓမ္မာတတိအကောင်းဘက်မှာရှိတဲ့တတိမျိုးပဲဒါလိုပါတယ်နော်အခုတတိယနေဒီမှတ်နေရင်ဒါကုသိုလ်ဖြစ်နေတာပေါ့အဲတော့အဲ့ဒီတတိကိုမှရှိက မဟာနဲ့တွဲထားတယ်တတိကဘယ်လိုရှိလဲဆိုတာမန်တတိရှိတယ်ပညာပါတဲ့တတိရှိတယ်ပညာမပါတဲ့တတိရှိတယ်ဉာဏ်ပါတဲ့တတိရှိတယ်ဉာဏ်မပါတဲ့တတိရှိတယ် ဉာဏ်မပါတဲ့တတိပညာမပါတဲ့တတိကတော့တာမန်တတိပဲနော်ရိုးရိုးတတိပေါ့ဉာဏ်ပါတဲ့တတိမျိုးမှာအကောင်းတယ်အကောင်းတဲ့တတိမျိုးကိုရည်ရွယ်ပြီးဒီမှာမဟာတတိလို့တောင်းတာတတိကြပိုးတယ်လို့မလို့တယ်မရှိအများအားလိုနေတာနော်ဘုန်းကြီးတို့နောက်ပိုင်းဘုဇင်တရားတွေကြပြောပါမယ်အခုနည်းနည်းပါဠိကျပြလို့ရပါတယ်တတိဆခွာဟံတမ္ပတ္တိကံဝရာမိတပ္ပတ္တိကံဝရာမိပေါ့တတိဟာအမြဲတမ်းလိုနေတယ် ပိုးတယ်မရှိဘူးလိုတယ်မရှိဘူးအမြဲတမ်းလုံးနေတာဘုန်းတို့အိန္ဒိယ၅ပါးထဲမှာဝိရိယနဲ့တမာရီဝိရိယနဲ့တမာရီကတို့တို့နှစ်ခုကညီမျှနေတယ်ဝိရိယလုံးနေလည်းမကောင်းတမာရီလုံးနေလည်းမကောင်းတခုလုံးနေတယ်တခုပုံနေမကောင်းတို့နှစ်ခုလည်းညီမျှနေတတ္တာနဲ့ပညာတတ္တာနဲ့ပညာလည်းပညာလွန်ခဲ့မဲ့တတ္တာလွန်ခဲ့တခုလုံးနေမဲ့ပုံနေမကောင်းတို့တို့၄ခုကလိုလို့ပုံလို့မရအောင်တတိကတော့အမြဲတမ်းလုံးနေတယ် နော်တတိကိုဘာနဲ့ဥမာပေးလဲဆိုဗမာဟင်းလို့ပေါ့ဗျာဟင်းမပါတယ်ဗမာဟင်းတွေကြာစားပါမှလေးလေးပင်ပင်ရှိတယ်အဲ့ဒီလိုပဲနော်တတိပါမအရာအလုံးကောင်းတယ်လို့ဒီလိုပြောဒီတော့ဘာပြောချင်တာလဲဆိုတော့ခုနကတတိဥပဌာဏဒီလိုပဲပြောကြတာပေါ့ဗျာနော်မဟာတတိဥပဌာဏဥပအာယုံပေါ်မှာကပ်ပြီးတော့ဌာဏကတည်ထားတာဒီတော့ အာယုံပေါ်မှာကပ်ပြီးတည်တဲ့အာကောင်းတဲ့တတိမျိုးကိုမဟာတတိပဋ္ဌာနာလို့ခေါ်ပါတတိကအာယုံပေါ်ကပ်ပြီးထားတယ်ဆိုတော့အာယုံပေါ်ကပ်ပြီးနေတယ်ဆိုတော့ဘယ်နေရာတွေကပ်ထားမှာလဲဒါလေးတွေသိစေချင်တာပေါ့ဗျာဘယ်မှာဆိုဘုန်းကြီးတာမှာပဲပြောမယ်ဒီတိုင်းပဲမှတ်ထားဖို့ပေါ့နော်ဒီကဒီခန္ဓာကိုယ်ကြီးပေါ်မှာလည်းတတိထားလို့ရတယ်ဒါကိုကာယ ानु ပါဒနာတတိပဋ္ဌာန်လို့ပြောတာနော် ပြီးတော့ခံစားတဲ့အခုနည်းနည်းလေးထိုင်တာကြားလာပြီဆိုရင်နာရကျင်တာကြိုက်တာဘူတာအေးတာစာရီလိုပေါ့ဒါလေးတွေခံစားရမယ်ကောင်းတာခံစားရရှိတယ်မကောင်းတာဒီခံစားတဲ့ဝေဒနာလေးကိုတတိထားနိုင်တယ်ဒါဝေဒနာနုပါဒနာတတိပဋ္ဌာန်လို့ခေါ်တယ်စိတ်ကြားသိစိတ်မြင်သိစိတ်တွေးသိစိတ်စိတ်မှန်သမျှပေါ်မှာတတိထားရင်စိတ်တ ानु ပါဒနာတတိပဋ္ဌာန်လို့ခေါ်တယ်ဓမ္မသဘောလေးတွေပေါ့နော်ဓမ္မတော့ဒီတိုင်းမှမှတ်ထားတယ်နော်တော့ဒါရှင်းမယ် သဘောလေးတွေကိုတတိထားရင်ဒါလည်းဓမ္မ ानु ပဒနာတတိပဒံအဲ့တော့တတိပဒံ၄မျိုးအကြမ်းမြတ်မှတ်ထားမယ်ကာနုပဒနာဒီခန္ဓာကိုယ်မှာတတိတိုင်းကာနုပဒနာတတိပဋ္ဌံပြီးတဲ့အခါကျတော့ဝေဒနာလေးပေါ်မှာတတိထားရင်ဝေဒနာနုပဒနာတတိပဋ္ဌံစိတ်စိတ်အမျိုးမျိုးရှိတယ်စိတ်မျိုးမျိုးပေါ်မှာတတိထားရင်စိတ်တာနုပဒနာတတိပဋ္ဌံပြီးတဲ့အခါကျတော့ ခံစားအင်းသဘောတရားလေးတွေပေါ့နော်သဘောတရားလေးပေါ့တတိထားရင်ဓမ္မ ानु ပါဒနာတတိပဌံဒီလိုတတိပဌံ၄ပါးမှတ်ထားပါအချင်းချင်းအနေနဲ့နော်ပြီးတော့ဘုန်းကြီးထပ်ရှင်းပါမယ်ဒီကဒီလောက်ပဲမှတ်တာပြီးတော့ဒီတတိပဌံ၄ပါးကိုရှုတဲ့ခါမှာဗုဒ္ဓဘယ်လိုအင်္ဂါရတည်နေပြီးဆိုအောင်မလဲဒါဘုန်းကြီးတို့ဒီနေ့ကမဲခင်၈ပါးနဲ့ရှုခိုင်းတာပါပဲမဲခင်၈ပါးကို၈ပါးကိုဒီမှာအကုန်လုံးရေးမထားဘူးတိတိတိပိဏ၄ပါးရှိတယ်ခုန၄မျိုးတွေကဘယ်ဟာပဲရှုရှု နံပါတ်1တတိနဲ့ပြည့်စုံအောင်တတိနဲ့ရှုနံပါတ်2အာတာပီအာတာပီဆိုထားတဲ့အာယုံလေးမှာတတိလေးကတ်သွားဝိရိယလေးစိုက်ပြကြောင်းကြဆဲတာမန်လုံးလောက်ဝိရိယနဲ့မရဘူးဗျအထုကြောင်းကြဆဲဟာဒီအာယုံကငါလွတ်မသွားဘူးအဲ့လိုမျိုးတင်းနေရင်မှတ်ရတယ်တင်းနေရင်ရှုอ่ะဒါမှမလို့ဟိုရမှယူမယ်မရမရှုဆိုရင်လွတ်လွတ်သွားတာများ နံပါတ်3ကတံပဇာနောပညာပါမယ်ဉာဏ်ပါမယ်ဉာဏ်ဖြစ်အောင်ရှုရနော်အဲ့တော့ရှင်မြတ်ဒီမှာတမာတိလည်းမပါဘူးလားဆိုပါပါတယ်သူကတကယ်တမ်းရှုရတာဒီမှာသူကဒီ၃ချက်ပဲပြောထားလို့တတိနဲ့ပြည့်စုံရမယ်လုံလဝိရိယနဲ့ပြည့်စုံရမယ်ဉာဏ်နဲ့ပြည့်စုံရမယ်တတိတို့ဝိရိယတို့ဆိုတာတမာတိမဲ့ခင်ပေါ့တတိကြောင်းကြလေးဆိုက်ပြီးလို့တတိကအာယုမကတ်သွားပြီးတမာတိကဖြတ်တာအဲ့တော့တမာတိကပါတယ် ပါလို့မရတမာရီရှိလာပြီဆိုမှနောက်ကအသိဉာဏ်နဲ့ဖြစ်တာဒါကြောင့်မို့ဘုရားကဒီ၃ရက်ညွန်းတယ်လို့မှတ်ထားနော်ဒီအဲ့ဒီမှာဘုန်းကြီးတို့ခေါင်းစည်းလေးပေးထားတယ်ပေါ့နော်ဘယ်လိုရင်ငါရတဲ့ပြည်စုံအောင်လဲမှတ်ပြီနော်ဒီထဲမှာじゃမာသရိပံသုံးမှာじゃတတိနဲ့ပြည်စုံအောင်မယ်အထူးလုံးလဝိရိယနဲ့ပြည်စုံအောင်မယ်ပညာဉာဏ်နဲ့ပြည်စုံအောင်တတိပဒံလေးပါရှုတဲ့အခါမှာရှုတဲ့ဘယ်တရားတွေပယ်နိုင်ပါသလဲဒါကဘုန်းကြီးပြောလို့ရတခြားဟုတ်ပါဘူး ဒီချို့အယူဆလေးတွေတမျိုးလေးတွေဖြစ်နေလို့တခါကြတဲ့ဒီစာပေကမလေးလာဘူးရင်လည်းအယူဆတွေးခေါ်တမျိုးလေးဖြစ်တတ်လို့ဒါလေးတွေဘုန်းကြီးတို့ကသတိပေးစကားအနေနဲ့ပြောချင်လို့ဒါလေးပြောချင်တော့နော်အဲ့မှာဘုရားကဘာဟောထားလဲဆိုဘုန်းကြီးပါဠိလေးဖတ်ပြမယ်နော်သူကဒီသတိဓာန်၄ပါးဘာလို့ရှုရလဲဝိနည်းလောကေဘိဇာဒေါမနတံဘိဇာနဲ့ဒေါမနတတတ္တဝါတွေကဘိဇာနဲ့ဒေါမနတကိုပယ်ဖို့အတွက် ဘိဇာပယ်ဖို့အတွက်ဒေါမနတပယ်ဖို့အတွက်ဘိဇာလောဘပဲဒေါမနတဒေါသပဲဒီနှစ်ပါးကိုပယ်ဖို့အတွက်တတိပဌာန်၄ပါးရှုတာအဲ့ဒါလေးကိုနားလည်ဖို့ပဲနော်ဒီနှစ်ပါးကိုပယ်ဖို့အတွက်တတိလောဘနဲ့ဒေါသကိုပယ်ဖို့အတွက်တတိပဌာန်ယူတာ ကာနုပဒနာပဲရှုရှုဝေနာနုပဒနာရှုရှုစိတ်ဓာနုပဒနာရှုရှုဓမ္မာနုပဒနာရှုရှုအဲ့တော့ရှင်ဖျားဒီလောက်လေးဒါဆိုဒါတော့ तू ကလိုမူအဖြစ်များတဲ့တရားကိုပြတာပေါ့လေ ဘုန်းကြီးတို့အာရုံတစ်ခုတွေ့လာရင်လောဘသဘောကျရင်လောဘသဘောမကျရင်ဒေါသဖြစ်တော့အဲ့ဒီနောက်ပိုင်းမှာပါလဲမောဟပါတာပေါ့ဗျာအဲ့တော့နိဝရဏတွေကအဲ့ဒီဉာဏ်တွေဟာတွေလည်းကုန်ပါတော့ပေါ့ဒီအခြေခံနိဝရဏတရားနှစ်ပါးကိုထားပြီးတော့ဗราဏပေါ့လေဗราဏနှစ်ပါးကိုဆိုပြီးတော့ဉာဏ်နဲ့နိဝရဏတရားတွေအကုန်ပါတယ်အဲ့ဒီနိဝရဏတွေကိုပယ်နိုင်ဖို့အတွက်နိဝရဏတွေကိုမဖြစ်အောင် ထိမ့်ဖို့အတွက်သတိပဋ္ဌာန်လေးပါကျင့်ရတာနော် ခုမှဆိုပါတော့ခန္ဓာကိုယ်ကြီးပဲကြည်ကြည်ဝေဒနာပဲကြည်ကြည်စိတ်ပဲကြည်ကြည်သဘောပဲကြည်ပေါ့တတိနဲ့စောင့်ကြည့်စောင့်ကြည့်နေဒီနိဝေဒနာတရားမဖြစ်ဘူးနော်ဝေဒနာကိုကြည့်တယ်ဆိုပါတော့ဝေဒနာကြည့်နေလည်းပဲဒီလောဘဒေါသစာရည်တဲ့နိဝေဒနာတရားတွေပယ်ဖို့ကျင့်တယ်နော်ဒီလိုကြည်ကျင့်တာဝေဒနာကိုချုပ်သွားဖို့မဟုတ်ဘူးဗျအဲ့ဒါကိုပြောချင်တာဝေဒနာကိုချုပ်အောင်လုပ်လို့မရဘူးဝေဒနာကတစ်ခုပြီးတစ်ခုမသေးမချင်းပေါ်နေမှာပဲဝေဒနာပေါ်မှာ ဖြစ်နေတဲ့ခုနလောဘဒေါသဆိုင်တဲ့နိဝေနတရားတွေကိုပယ်ဖို့ချုပ်ဖို့ကြံတာဒါလေးကိုရှင်းရှင်းလင်းလင်းသိကြံတာနော်ဝေနာချုပ်အောင်ကျင်လို့မရဘူးသိပြီးမှပရိနိဗ္ဗာန်ဆံသွားမှဝေနာမဖြစ်တော့ဒီတိုင်းကတော့ဒုက္ခဝေနာဖြစ်မယ်ဒုက္ခဝေနာဖြစ်မယ်ဥပ္ပခဝေနာဖြစ်မယ်တမျိုးမျိုးဖြစ်နေမှာဒါဘုန်းကြီးအရန်ကောင်ပြောတော့မူဒါကိုပြောချင်လို့ဒီမှာမာသရိပဏတောက်ကတရားရှုမှတ်တယ်ဆိုတာကဝေဒနာချုပ်အောင် ရှုလို့မရပါဘူးဒီဝေဒနာ ပေါ်မှာ ဖြစ်နေတဲ့ လောဘဒေါသစရှိတဲ့နိဝရဏတရားတွေချုပ်ဖို့ကျင့်တယ်လို့ဒီလိုမှတ်ထားနော်ချုပ်တာတော့ဟိုလိုကြရင်တော့ချုပ်တော့ဗောဗျာခန္ဓာပရိနိဗ္ဗာန်ဆံသွားပရိနိဗ္ဗာန်ပြုတ်သွားပြီဆိုနောက်ထပ်ဘဝတွေမဖြစ်တော့အဲ့ဒါတော့လုံးဝချုပ်တာဟိုကတော့ခဏတစ်ဖြုတ်ဥပတိပြင်ခဏဖြစ်တည်ပြက်ဒီလောက်လေးပဲဖြစ်မှာဆက်ဖြစ်နေမှာပါအဲ့ဒါလေးမှတ်ထားဖို့နောက်တစ်ခုဆက်သွားမယ်နော်ဒီထဲမှာဘုန်းကြီးတို့အကြောင်းအရာလေးတစ်ခုဒီတရားလေးပြီးအောင်ပြောမယ်နောက်တစ်ခုကနည်းနည်းပဲကြာမှာတော့သစ္စာ တတိပဌာန်၄ပါးကိုဘာလို့ဟောရသလဲဟောရခြင်းအကြောင်းရင်းတတိပဌာန်၄ပါးရှိတယ်ခုနပြောတယ်ကာနုပါဒနာတတိပဌာန်ရုပ်ခန္ဓာကိုယ်ရုပ်ရှုရင်ကာနုပါဒနာတတိပဌာန်ဝေဒနာကိုတတိထိုင်ဝေဒနာနုပါဒနာတတိပဌာန်စိတ်ကိုတတိထိုင်စိတ်ဓာနုပါဒနာတတိပဌာန်ဓမ္မသဘောတရားလေးကိုတတိထိုင်ရင်ဓမ္မနုပါဒနာတတိတတိပဌာန်၄ပါးတာဘာလို့ဘုရားဟောရလဲဥပါဒတခန္ဓာ၅ပါးကိုရှုဖို့အတွက်တတိပဌာန်၄ပါးဟောတာ အဲ့မှာတော်တော်များများနားမလည်တာဗာလဲဆိုကာနုပဒနာဒီယုတ်ခန္ဓာကိုရှုရင်ကာနုပဒါရှင်းတယ်ဗျာဝေနာရှုရင်ဝေနာတတိတဝင်ဒါလည်းရှင်းတယ်ဗျာစိတ်ဓာနုပဒနာစိတ်ကိုဝိညာဉ်နဲ့ကံရှုဒါလည်းရှင်းတယ်ဗျာဓမ္မဓမ္မယုတ်ဆိုလဲဓမ္မဝေနာဆိုလဲဓမ္မပဲစိတ်ဆိုဘယ်အောင်ရှုရမှာအဲ့မှာရောထွေးတတ်တယ်အဲ့တော့ဒီဟောစဉ်လေးကိုကြည်လိုက်ရှင်းတယ်တတိပဒံလေးပါဘာလို့ဟောလဲမေးရင်ဥပါဒတခန္ဓာ၅ပါးကိုကျင့်ဖို့ခေါ်တာ ကာနုပါဒနာသတိပဋ္ဌာန်ဆိုတာရုပ်ကိုရှုတယ်ရုပ်ဒီကဘယ်လောက်ရှိလဲရုပ်က28ပါရှိတယ်အဲ့ဒီဒီရုပ်28ပါးခန္ဓာဖွဲ့ရင်ယူဘက်ခန္ဓာပဲတွေ့တယ်နော်အကျဉ်းလန်းစဉ်သတိပဋ္ဌာန်၄ပါးဥပါဒနာခန္ဓာ၅ပါးဒါလေးပေါ့ဆိုရင်ခန္ဓာ၅ပါးရှိတယ်ပေါ့ဗျာစိတ်ထဲမှာမှတာခန္ဓာ၅ပါးကယူဘက်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာယူခန္ဓာမဟုတ်ဘူးနော်ဆွဲလန်းနေတဲ့ဥပါဒနာခန္ဓာအာငါသူပါယောက်ျားမိန်းမဒါဥဂောတိတာပြဒါတော်ခင်မေကြီးပဲ အစာကြီးလိုဆွဲလန်းနေတာအဲ့လိုအဲ့လိုဆွဲလန်းဒါဟာအဲ့လိုဆွဲလန်းဒါငါသားပဲငါသမီးပဲဒီလိုဆွဲလန်းတယ်တကယ်တမ်းကျယုံနံတရားပါခြုံလိုက်နည်းနည်းချက်ပြန်ခန္ဓာ၅ပါးအဲ့တော့ယုံ28ပါးယုတ်ကဘယ်လောက်ကျ28ပါးယုတ်တစ်ပါးပဲဖြစ်ဖြစ်28ပါးလို့ခန္ဓာဖွဲ့ယူဘက်ခန္ဓာယုတ်ကိုတတိထိုင်ကာနုပါဒနာတတိပဒခန္ဓာအနေနဲ့ပြယူဘက်ခန္ဓာကိုတတိထိုင်ရင်ကာနုပါဒနာတတိပဒမမီနော်နောက် ဝေဒနာဝေနာဝေနာနုပဒနာဝေဒနာနုပဒနာကဝေဒနာစေတသိက်လေးကိုဝေဒနာနုပဒနာခံစားနေတာမှန်သမျှဝေဒနာစေတသိက်ခေါ်တယ်ဝေဒနာစေတသိက်လေးကိုခန္ဓာဘွားရင်ဝေဒနာခန္ဓာပေါ့ခံစားနေတဲ့ဝေဒနာလေးကိုတတိထားရင်မှန်တဲ့ခုနပေါ့ခုနမှန်တဲ့ကိုကြည့်ရင်ခံစားနေတဲ့ဝေဒနာလေးကိုတတိထားရင်ဝေဒနာနုပဒနာတတိပဋ္ဌာန်သို့မဟုတ်ဝေဒနာခန္ဓာကိုတတိထားရင်ဝေဒနာနုပဒနာတတိပဋ္ဌာန်ဒါလေးမှတ်တာနော် ခန္ဓာတစ်ခုပြီးသွားပြီကာနုပဒနာတတိပဒံဘာရှုရမလဲမေးယူဘက်ခန္ဓာရုပ်တရားကိုရှုတယ်ဝေနာနဲ့နုပဒနာဘာရှုလဲဘာတတိထားမှလဲမေးရင်ဝေနာစေတသိက်ဝေနာခန္ဓာအမှတ်တော့နော်ယောဂီမှန်ဓာတိကိုသိရမသိလို့မရဘူးစိတ်ကိုခန္ဓာဖွဲ့ရင်ဝိညာဉ်နဲ့ခန္ဓာဒါရောဥပါဒနာခန္ဓာဆိုလောကီစိတ်စေတသိက်တွေပြောတယ်ဒီတော့လောကီစိတ်စေတသိက်တွေခန္ဓာဖွဲ့စိတ်တွေကိုခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာစိတ်ကို တတိတိုင်းစိတ်ဓာနုပါဒနာတတိပဒဝိခန္ဓာအနေနဲ့ပြောဝိညာဉ်နဲ့ခန္ဓာကိုတတိထားရင်စိတ်ဓာနုပါဒနာတတိပဒအဲ့မှာခန္ဓာ၃ပါးပြီးသွားပြီနော်အဲ့မှာပြန်ကြည့်ကာနုပါဒနာအတွက်ဘာခန္ဓာပြီးတယ်ယူဘက်ခန္ဓာဝိညာဉ်နုပါဒနာအတွက်ဝိညာဉ်ခန္ဓာစိတ်ဓာနုပါဒနာအတွက်ဝိညာဉ်ခန္ဓာပြီးသွားပြီဘာခန္ဓာကြံတော့သင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာဒီနှစ်ပါးကိုရှင်ဓမ္မနုပါဒနာတတိပဒဒါလေးသိစေချင်တာပဲ နောက်ကြတော့ဟိုဓမ္မနုပဒနာပိုင်းကျတမျိုးပြောမှာဒါလောက်လေးမနေ့ကဆောင်းတယောက်ကမေးတယ်ဘုန်းကြီးဒါကြောင့်ကိုပြောတယ်အရှင်ဘုရားကာနုပဒနာရှင်းတယ်ဗျာဝေနာနုပဒနာရှင်းတယ်ဗျာစိတ်ဓာနုပဒနာရှင်းတယ်ဗျာဓမ္မဆိုတရားအလုံးဖြစ်နေတယ်ဘယ်ဟာလဲလို့မေးမှတ်တာနော်ဘယ်သူကမေးမေးပြောတတ်ပါစေသင်ညက်ခန္ဓာသင်္ခါရခန္ဓာကြံတဲ့ခန္ဓာနှစ်ပါးကိုဓမ္မလို့ပြောတယ်ကြံတဲ့တရားတွေကိုရှုတာကိုဓမ္မနုပဒနာ တင်ញက်ခန္ဓာဆိုမှတ်သားတဲ့သဘောလေးကိုရှုတာနော်ယောက်ျားပဲမိန်းမပဲဘုန်းကြီးပဲငါเจ้าပဲသူเจ้าပဲစာကြီးလို့မှတ်သားတဲ့သဘောလေးကိုမှတ်တာတင်ញက်ခန္ဓာဒါလည်းတင်ညာကြောက်ဆရာကောင်းတယ်နော်ဘိုးဆရာတော်ကြီးတို့ကတော့သူကတော့ဒိဋ္ဌိဇွဲကိုဦးစားပေးပြောတယ်ဘုန်းကြီးတို့ပညာစာပေပညာရှင်များတင်ညာဇွဲလည်းကြောက်ဆရာကောင်းတယ်ခုဘုန်းကြီးမှာခမည်းတော်ရှိသေးတယ်အကျုံးလာပြန်ရောက်ခုသူလည်းနားနေပါလိမ့်မယ်69နှစ်ရှိမွေးကြတဲ့ဒါငါအဖေငါတကာကြီးလို့သတ်မှတ်တာ ဒီချိန်မှာယုတ်ကြီးပါနာကြီးပါဆိုတော်တော်ပြောရခက်တယ်အပြောလွယ်တယ်ပေါ့ပြောချင်တာအဲ့ဒါပဲသူကအရိယာဖြစ်တိုင်းလဲဒီယုံနာသဘောတရားကိုပြောတာမဟုတ်ဘူးလောကဝဟတာတိုင်းသုံးတယ်နော်ကိုကြီးချင်းကိုကိုကြီးချင်းခေါ်မလာမှာဒေါကေမေယောဒေါကေမေယောခေါ်မလာမှာဟိုယုတ်ကြီးလာပေါ့ဒီနာကြီးလာပေါ့ဒီလိုပြောလို့မရဘူးနော်အဲတင်ညာဆွဲဆိုတာညာနဲ့သိတာဒီတင်ညာဆွဲကိုလည်းရှုမှမရှုမှရင်တင်ညာဆွဲ အာကြောက်စရာကောင်းတင်ညာဆိုရဲရှုရင်ပါလေတင်ညာသဘောတရားလေးရှုရင်ဓမ္မနုပဒနာသတိပ္ပံသင်္ခါရခန္ဓာစေတသိက်က52ပါးရှိတယ်ဝေဒနာအတွက်ကဝေနခန္ဓာတင်ညာအတွက်ကတင်ညာခန္ဓာအဲ့ဒီနှစ်ပါးကြံတဲ့စေတသိက်50ဟာသင်္ခါရခန္ဓာပဲဒါကိုနားလည်အောင်ပြောရင်ပထမဆုံးဘုန်းကြီးတို့ဒီစိတ်ရုပ်ကိုရှုရတယ်ဗျရုပ်ကိုရှုရင်းရှုရင်းနဲ့ဒါကဝေဒနာတွေ့လာလိမ့်မယ်ဒုက္ခဝေဒနာတွေကြော်လွှားသွားမယ်ရုပ်ခန္ဓာကိုလည်းပြောက်သွားစိတ်ကြံတယ် တမာရီအကောင်မှာစိတ်ကြံလာတဲ့အခါပထမစိတ်ကြီးပဲရှုရတယ်ရှုရင်းရှုရင်းနဲ့နောက်ပိုင်းကျဒီစိတ်ကနေဒီစိတ်တသိလေးတွေသိလာလိမ့်မယ်ကိုယ်တဏ္ဍမှာလောဘစိတ်ဖြစ်နေသလားဒေါသစိတ်ဖြစ်အဲ့ဒီလိုလောဘသဘောဒေါသသဘောအိတမေစီယသဘောလေးတွေသိလာပြီဆိုတော့ဓမ္မနုပဒနာတတိပဌာန်ပဲနော်ဝိညာတင်ညာကလွဲတဲ့သဘောတရားတွေဟာသင်္ခါရခန္ဓာလောဘဖြစ်နေမယ်ဒေါသဖြစ်နေမယ်မာနဖြစ်နေမယ် နော်အိတ်တာမစ္စည်းကဖြစ်နေမယ်အိတ်ချင်ကမျိုးတွေဖြစ်နေမယ်အဲ့ဒါလေးတွေမှတ်တာဓမ္မနုပဒနာတတိပဌာန်အဲ့လိုမှတ်ထားနော်ပြန်ပြောမယ်ဒါရေးကြည့်တယ်တဏှာကြီးတော့ရှိသွားပြီတတိပဌာန်၄ပါးကိုပထမဆုံးမှတ်ထားဟောဒီယုတ်ခန္ဓာကိုယ်ကြီးကိုတတိထားမယ်ယုတ်ခန္ဓာကိုယ်ယုတ်ခန္ဓာပဲယူဘက်ခန္ဓာယူဘက်ခန္ဓာကိုတတိထားမယ်ယုတ်ခန္ဓာကိုတတိထားမယ်ဆိုရင်ကာနုပဒနာတတိပဌာန်ဒီလိုမှတ်တာပါခံစားနေတဲ့ဝေဒနာဝေဒနာလေးကိုခန္ဓာဘွဲဝေဒနာခန္ဓာ ဝေဒနာခန္ဓာကိုတတိထားမယ်ခံစားနေတဲ့ဝေဒနာလေးကိုတတိထားရင်ဝေဒနာနုပါဒနာတတိပဌာမှာစိတ်ဝိညာဉ်ဗမာအဲ့လိုတွဲသုံးတယ်စိတ်မှန်သမျှခန္ဓာဘွဲဝိညာဉ်နဲ့ခန္ဓာပဲစိတ်ကိုတတိထားမယ်ဝိညာဉ်နဲ့ခန္ဓာကိုတတိထားမယ်စိတ်ဓာနုပါဒနာတတိပဌာဉာဏခန္ဓာနှစ်ပါးဉာဏ်အဲ့လိုလေးမှတ်လိုက်ဘာနဲ့ဘာဉာဏ်လဲသင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာဒီခန္ဓာနှစ်ပါးပေါ်မှာတတိနဲ့စောင့်ကြည့်နေရင်ဓမ္မနုပါဒနာတတိပဌာနော်ဒီလောက် ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတိုင်းကြင်ကြံအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ကဲဘုန်းကြီးတို့ထိုင်ကြမယ်နော် ထိုင်တဲ့အားဆမယ်တရားထိုင်ကြရအောင်။ကိုယ့်အကူအသက်ကြီးတဲ့ပုံကုန်များတော့ဟိုအလေးပေါ့သွားပေါ့ဘုန်းကြီးတို့အခုတရားထိုင်ပါမယ်။ တရားထိုင်တဲ့ခါကျတော့ခုနကဘုန်းကြီးတို့ဖာသူက6မျိုးတို့ဘာလို့စိတ်ကအဲ့ဒါတွေလဲလုံနိုင်ကောင်းပါတယ်ခုတော့ဘုန်းကြီးတို့တရားထိုင်တော့ပရိကံလေးနည်းနည်းလုပ်မယ်နော်ဟိုနေရာတိုင်းပဲပရမအဆုံးဘာလို့ခြင်းလဲဆိုတော့ဒီပြစ်မှားထားတဲ့မိဘတွေဆရာသမားတွေပညာရေးသူတော်ကောင်းရိယာသူတော်ကောင်းတွေဒါတွေပြစ်မှားတဲ့ကိုယ်စိတ်ကမငြိမ်ချောင်းမအေးချောင်းစိတ်ထဲမှာလေးနဲ့နဲ့ထားရတယ်နော်ဘုရုဇင်တဘာဝဘုန်းကြီးတို့ပါဝင်ပြောမိဆိုမိရှိတယ် ဆရာသမားတွေမိဘတွေဒါတွေပြောမိဆိုမိတွေအပြစ်တွေကင်းသွားစိတ်တွေအေးသွားဝန်ချတောင်းပါမယ်အလုံးလိုက်ဆိုပါ အရှင်ဖေယားတပည့်တော်သည်ဘဝတန်တရားဆက်ဆက်မှဆ၍ယနေ့ချိန်ထိဘုရားတရားတန်ခါရဏသုံးပါမိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကို ကာယကံဝစီကံမနောကံတို့ဖြင့်ပြမကျุလွန်မိခဲ့ပါလင်ခုလပါယံတောင်းမအပါတိရှင်ဘုရားဆာပြလေးတွေပေးတာနော်ဒါကိုစိတ်ထဲလေးနဲ့တထားပြီးကောင်းတောင်းမလိုက်အဲ့ဒီမှာ အပြစ်ကင်းတယ်လို့ခံစားတယ်အဲ့မှာတော်တော်မှတ်လို့ကောင်းနောက်တစ်ချက်ကြပါလို့ချင်လဲဆိုခွန်ကြီးကကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကိုကိုယ့်ရဲ့ကံထမ်းရှာမြတ်စွာဘုရားတို့အမယ်နော် ခိုင်းလိုက်ဆိုပါအရှင်ဖျားတပည့်တော်သည်တရားအထုံးနေသည့်အချိန်ကာလအတွင်း၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းမြတ်စွာဘုရားကပ္ပတန်ဆရာ၎င်းအနှင်းပါ၏အရှင်ဘုရားထိုင်ကြတော့ပါကြောပြီထိုင်လို့ရပါပြီထိုင်လို့ရတဲ့ခါကျသရုဒ္ဓက၄မျိုးလုံးမပွားသည့်တိုင် တခုဖရာကုံတော့ပွားလို့ရတယ်ဒီနေ့မေတ္တာအကြောင်းနည်းနည်းပြောမယ်နော်ဒီနေ့မေတ္တာပွားကြမယ်မေတ္တာဆိုတာဘာလဲဆိုတော့မေတ္တာပို့တယ်ဆိုတာဘာလို့လဲဆိုတော့တခြားပုဂ္ဂိုလ်တွေခြားတ attva တွေကိုဘေးရနေတဲ့ကင်းကွာကျမ်းမာချမ်းသာဖို့အတွက်ကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တွေစေလွတ်ပို့လွတ်နေတဲ့သဘောမေတ္တာလို့ခေါ်ပါတယ်။ညံပြောမယ်နော်တခြားတ attva တွေခြားပုဂ္ဂိုလ်တွေကို ဘေးကနေကင်းကွာကျမ်းမာချမ်းသာဖို့အတွက်ကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တွေကိုစေလွတ်ပို့လွတ်နေတဲ့ဘောမေတ္တာလို့ခေါ်ပါပြောချင်တာကဒီထဲမှာဘုန်းကြီးသိတဲ့ပုဂ္ဂိုလ်တော်တော်များပါတယ်မတကာယဥကြည်တို့ကိုဘုန်းကြီးမေတ္တာပို့ခြင်းနဲ့ဆိုတာကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့သူ့ကိုစေလွတ်တာပဲသူ့ကိုစိတ်ချမ်းသာအောင်လုပ်ပေးတာအေးချမ်းအောင်လုပ်တာပဲအဲ့တော့ဘုန်းကြီးကသူ့ကိုအေးချမ်းစေဘုန်းကြီးကိုယ်တိုင်အေးချမ်းမှသူ့ကိုအေးချမ်းအောင်လုပ်လို့ရတယ် ဘုန်းကြီးကိုယ်တိုင်မေးချိုင်အိတ်ချောင်လို့လို့မရဒါပဲမေတ္တာပို့တဲ့ main ကဒါလေးမှဒါနော်အဲ့တော့ကိုယ့်အကိုအေးချမ်းအောင်ဘုရားကုံတော်ပွားလိုက်လေရတယ်ဘုရားကုံတော်ပွားလဲကိုယ့်အစိတ်ကအေးချမ်းသွားပြီအဲ့လိုမေတ္တာပို့ရင်ထိရောက်တယ်နောက်တစ်ခုဘုရားကုံတော်မပွားခြင်းဘူးဆိုရင်ဘုရားဟောတဲ့နှီးတွေပြောပါမယ်ရေမေတ္တာပေါ့နော်အခုလိုပို့လိုက်တဲ့ຢာတွေမှာရေလေးကြည်လိုက်စိတ်ကအေးချမ်းသွားတာဘုန်းကြီးတို့နိုင်ငံမှာဆိုဆရာတော်ဥဒ္ဓမသာရဒါအမြဲတမ်းတောင်းတာရေမေတ္တာ မြစ်ချောင်းအင်းအိုင်မှာရှိတဲ့ရေလေးတွေပေါ့အေးရေလေးတွေကြည့်ပြီးတော့စိတ်ကအေးချမ်း။အော်ရေလေးအေးချမ်းလို့သတ္တဝါတွေလည်းအေးချမ်းကြရင်ကောင်းပါပဲ။အဲအဲ့ဒါမေတ္တာရေမေတ္တာလောက်တာ။အဲ့လိုစိတ်ကအေးချမ်းလာပြီဆိုမှသူများမေတ္တာပေါ့။နောက်တစ်ခုဟိုလပေါ့နော်။လတာတဲ့ညပြင်ထွက်ကြည့်လား။လာမင်းကြီးမြင်လိုက်ရင်ဘယ်လိုဖြစ်လဲ။စိတ်ကအေးချမ်းသွား။ချို့အတန်တောင်ထွက်လာလေ။လာမင်းကြီးရတဲ့စိတ်အေးချမ်းလိုက်တာ။သတ္တဝါတွေလည်းဒီလိုအေးချမ်းကြရင်ကောင်းပါပဲ။ ဒါလာမင်းကြည့်ပြီးတော့ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လို့ဒါမေတ္တာတတ်ပဲနောက်တစ်ခုဗုဒ္ဓညွန်တာကဖြူစင်တဲ့တန့်ရှင်းတဲ့ပန်းပွင့်လေးတွေဖြူစင်တဲ့ပန်းပွင့်လေးတွေပန်းပွင့်လေးတွေကြီးဩပန်းပွင့်လေးကြီးရတယ်စိတ်ချမ်းလိုက်တာတတ္တဝါတွေလည်းဒီလိုအေးချမ်းကြရင်ကောင်းပါပဲဒါမေတ္တာတတ်ပဲအခုအခုခေတ်လို့ပြောရင်တော့ဟုတ်လားဒီ ပံကာလီတို့အကုံလီတို့တကားပေါက်တွေဖွင့်တဲ့သဘာဝလေးဒီသဘာဝလေးတွေကကိုယ်ထိခိုက်ခံစားတယ်အေးငိမ့်တော့အိုးလေးလေးလေးလေးကကိုယ်ထိခိုက်အေးငိမ့်တယ်လို့တတ်တော်တယ်ဒီလိုအေးချမ်းချမ်းကောင်းပါပဲစိမ့်ဆုံနေတဲ့တောတောင်ပင်လယ်သမုဒ္ဒရာကြည်လိုက်နော်အဲ့ဒီအငိမ့်တက်လေးကိုယ်ရလာတယ်ဘုန်းကြီးတို့ကြောင်းမှာဒီမဲ့ဘေးကြည်လိုက်စိမ့်ဆုံတယ်အဲ့ဒါလေးကြည်လိုက်စိတ်ကအေးချမ်းတာအိုးတတ်တော်တယ်လေဒီလိုအေးချမ်းချမ်းကောင်းပါပဲတနီးနီးနဲ့လောက်ခိုင်းတာနော်ခုနဘုန်းကြီးပြောတယ်တနီးနီးပဲကိုက ဒီချိန်မှာဘုရားအေးဓာတ်ကိုမြင်လဲလဲရလဲလဲအဲ့ဒီရတွေကလည်းကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်အဲ့ဒီငြိမ်းတဲ့အေးတဲ့စိတ်ကိုမှသူများကိုပေးတာ ပို့တာဒါမေတ္တာပို့တယ်လို့ခေါ်တယ်ဒီနေရာမှာဘုန်းကြီးတို့လူမျိုးတွေမကွဲတဲ့အချက်လေးရှိတယ်မေတ္တာနဲ့ချစ်တာနော်ဒါမကွဲဘူးဘုန်းကြီးဇောက်တို့ပို့တာပါလေကနေဒါပို့ထားရင်နော်ဓမ္မတော်ကမေတို့ရောက်လိမ့်မယ်အဲ့ဒီဇောက်တွေရှိပါလေဘုန်းကြီးဒီမှာဒီကြုံတဲ့ခါကျတချို့တွေကျတော့ပေးလို့ရပါတယ်ဘုန်းကြီးဒီတိုင်းပဲလှူပါ အဲ့ဒီမှာမေတ္တာနဲ့ချစ်တာမေတ္တာရဲ့သဘောကအေးဓာတ်ချစ်တဲ့သဘောကအပူဓာတ်အဲ့လိုကြွားတယ်နော် နောက်မေတ္တာရဲ့သဘောကပေးတာခုနကမေတ္တာပို့တယ်ပို့တယ်ဆိုပေးတာချစ်တဲ့သဘောယူတာပြောင်းပြန်ညှိနှွားတာမှတ်တာမတူဘူးရောတွဲတွဲသုံးလို့မရဘူးချစ်တာကမလဲအပူမေတ္တာကအေးနော်နော်ချစ်တာကယူတာ မေတ္တာကပေးတာနောက်အတိပ္ပယ်တစ်မျိုးပြောမယ်နော်မေတ္တာရဲ့သဘောကတွဲတောင်းမှုကန့်ညစ်မှုမရှိဘူးဒါငါသားပဲငါသမီးပဲဒီလိုမရှိဘူးချစ်တဲ့သဘောကြောင့်ငါသားလေးငါသမီးလေးနဲ့ဒီလို တွဲတောင်းမှုကန့်ညစ်မှုရှိတယ်ဒီလိုကြွားတယ်နော်နော်မေတ္တာရဲ့သဘောကကုသိုလ်အရာမှာဖြစ်တယ်ကုသလစန္ဒခေါ်တယ်ချစ်တဲ့သဘောအကုသိုလ်အရာမှာဖြစ်တယ်အဲ့လိုကွဲပြားတယ် ဒီနေရာမှာတော့ဓမ္မကြီးတို့လွယ်လွယ်ကူမှတ်ထားဖို့ရဒကာကြီးတို့လွယ်လွယ်ကူမှတ်ထားဖို့မေတ္တာသဘောမေတ္တာသဘောပါလဲအေးတအငြိမ့်တနော်အေးနေတာလေးဖြစ်အောင်တော့ကိုယ်စိတ်ကိုအေးတော့ငြိမ့်တော့ရေလေးအာယုံပြုမယ်သို့မဟုတ်အေးစေတတ်တဲ့အရာတို့ခုခုပေါ့အာယုံပြုလိုက်ငြိမ့်စေတတ်တဲ့အာယုံတို့အာယုံပြုလိုက်နော်အဲဒီလိုအာယုံပြုပြီးတော့ကောင်းပြီအဲအာယုံပြုပြီးတော့ဘုန်းကြီးတို့ဒီမေတ္တာတတ်ဖြစ်အောင်လုပ်မယ် gain မေတ္တာပို့မယ်နော် အဲ့ဒီမှာမေတ္တာပို့တဲ့ခါကျတော့ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်မေတ္တာပို့တဲ့ပုဂ္ဂိုလ်အင်္ဂါနှစ်ရမှတ်ထားပါနံပါတ်1ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်လုပ်ပါနံပါတ်2ကကြဘာလုပ်မလဲဆိုပို့တဲ့ပုဂ္ဂိုလ်အာယုံပြုပါဘုန်းကြီးနဲ့ဓမ္မကြီးတို့တရားကြီးတို့အခုတရားကြီးကြည်တာအဲ့ဒါပါမေတ္တာပို့လို့ရအောင်ဘုန်းကြီးကြည်တယ်နေမကောင်းတဲ့ပုဂ္ဂိုလ်ဆိုပြီးဘုန်းကြီးအဲ့လိုမျိုးလုပ်ပေးပါဓာတ်ပုံလေးပေးပါဒါမျိုးပေါ့ဘုန်းကြီးတို့ဆောင်းစီကဗီယက်နမ်ကျောင်းမှာနေခဲ့ပါတယ် အဲ့ဒီကဗီယက်နမ်ဒကမတွေဘာတွေသူတို့မိဘတွေဘာတွေအခုအုံမင်းမဆုံးဖြစ်ကုန်ပြီပေါ့ဗျာတချို့ကြခွင်တို့နေစကားသူတို့ကဘုန်းကြီးနေမကောင်းဆရာတော်မမနေမကောင်းလို့ပါပါနေမကောင်းလို့မေတ္တာပို့ပေးပါဦးအဲ့လိုခိုင်းတယ်ဟဲမင်းဖေမေမပြောရတာကြာလာပြီငါ့ကိုတပ်ပုံလေးပို့ပေးဦးမမတ်မိတော့ကြာတဲ့ခါကျအဲ့လိုမျိုးဖြစ်တယ်အဲပို့တယ်အာယုံပြုတ်ရတယ်ပို့နော်နမတကကိုယ်စိတ်ကိုအေးအောင်ငြင်းအောင်လို့နမတကပို့တဲ့ပုံကိုအာယုံပြုတ်မယ် ခုကနေစမေတ္တာပို့မယ်နော်ဒကာယုကြီးတို့လက်အုပ်ချီမချတော့အောက်ချတာအဲအောက်လက်လေးအောက်ချတာတရားထိုင်တော့မှလက်အုပ်မချီတော့နဲ့တရားထိုင်ခိုင်းတော့မေတ္တာတာမေတ္တာလည်းကမ္မထမ်းပဲကိုယ်စိတ်ကိုအေးပြီးငြိမ့်ပြီးဆိုခန္ဓာသုံးမေတ္တာပုံဒီလိုရင်းတူရှင်းသွားရအောင်ပေါ့ဗျာခန္ဓာသုံးမှာကြတော့ပြတ်စွာပြားကခန္ဓာသုံးကလည်းမေတ္တာပုံပဲတ attva ၄မျိုးခွဲတာခြေမရှိတဲ့တ attva တစ်မျိုးခြေနှချောင်းရှိတာတစ်မျိုးခြေလေးချောင်းရှိတာတစ်မျိုးခြေအများကြီးရှိတာတစ်မျိုးပေါ့ အဲ့တော့ခြေမရှိတဲ့တ attva ကိုရင်ပုတ်မယ်နော်အဲ့တော့ခြေမရှိတဲ့တ attva ကိုကြည်လိုက်ပေါ့မွေတို့တီတို့ခြေမရှိတဲ့တ attva ရေထဲမှာလည်းရှိတယ်ကုန်းပေါ်မှာလည်းရှိတယ်ကုန်းပေါ်မှာဆိုရင်မွေတို့တီကောင်တို့ပက်ကြီးတို့ခယုတို့ဇာယီတို့ပေါ့ဒီအကောင်တွေအာယုံပြုသူသိမြမွေတွေပါပဲခန္ဓာတို့ဟောရင်ရွေကြမွေစိုးတွေကြိုက်လို့ဘုရားတာဟောတယ်အဲမွေမွေတွေခန္ဓာကခြေတော့မရှိတဲ့ကုန်းပေါ်မှာရှိတဲ့ပုတ်လောက်လန်းနေပါအောင်ဒီကောင်လေးတွေအာယုံပြု ခြေမရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပြီးကင်းစင်ဝေးငြိကြပါစေဒါတော့ဘုန်းကြီးကဆိုလိုကောင်းဆောင်းဘုလင်္ကာလေးလောက်တာဆောင်းဘုလင်္ကာမကြိုက်တဲ့ခြေမရှိတဲ့တတ္တဝါတွေဘေးရန်တွေကင်းကွာကြမ်းပါလို့ချမ်းသာပါစေခြေမရှိတဲ့တတ္တဝါတွေဘေးရန်တွေကင်းကွာကြမ်းပါလို့ချမ်းသာပါစေခုနခြေမရှောင်းခြေမရှိတဲ့တ attva တွေမွေတို့ဆာရည်တဲ့တ attva တွေလည်းခြေထက်မှမြောင်အာယုံပြုပြီးတော့မှခုနမှာ ကိုယ့်ရဲ့ငြိမ်းတဲ့အေးတဲ့စိတ်ဓာတ်တွေကိုသူတို့စေလွတ်နာပို့လွတ်နာဒါကိုမေတ္တာပို့တယ်လို့ခေါ်ပါဘုရားကိုယ်ပေါ်မှာရှိတဲ့တတ္တဝါတွေချင်းအာယုံပြုပြီးမေတ္တာပို့ပါပြီးတဲ့အခါရေထဲမှာရှိတဲ့ခြေမရှိတဲ့တ attva ရေထဲမှာလည်းမွေတွေလည်းရှိပါတယ်ငါးတွေလည်းရှိပါတယ်နှကားတွေလည်းရှိတော့ ။နဂါတွေကလည်းကုန်းပေါ်မှာနေရေထဲမှာဒီနဂါကတော့မြင်ဖို့ခက်တာပေါ့လေ။မြင်မှုတဲ့မွေတို့ငါးတို့ရေမြော့တို့ခရုတို့ရောက်သွားတို့ဒါတွေအာယုံပြုခြေမရှိပါတတ္တဝါချမ်းသာကိုစိတ်မြေပါစေဥပယံပိကင်းစင်ဝေးငြိကြပါစေဒါလေးကိုခေါက်ခေါက်ခါခါပို့ပါ တန်ဝချီမရှိတဲ့တ attva တွေဘေးအန္တရာယ်ကင်းကွာချမ်းသာလို့ချမ်းသာကြပါစေဒီလိုလည်းပုံနေပါကြိုက်တာပုံနော်နောက်ခြေနှချောင်းရှိတဲ့တ attva သွားမယ်နော်ခြေနှချောင်းရှိတဲ့တ attva ကြဘုန်းကြီးတို့လူတွေလည်းခြေနှချောင်းရှိတယ်ကြက်တွေငှက်တွေလည်းခြေနှချောင်းရှိတယ် မမြင်ရတဲ့တစေသေးရဲ့နတ်မြမာတွေလည်းနှစ်ချိန်တစ်ချောင်းရှိတယ်။ကဘာမြေကြီးကိုအာယုံပြုလိုက်ပါကဘာမြေကြီးပေါ်မှာရှိတဲ့လူသားအလုံးကိုယောဂဝိနာတွေလည်းဖြစ်နေကြတယ်။ကိုယ့်ရဲ့ငြိမ်းတဲ့အေးချမ်းတဲ့စိတ်လေးဆေလွတ်ပါ။ချိန်တစ်ချောင်းရှိပါတတဝါချမ်းသာကိုစိတ်မြဲပါစေ။ဥပယံပေကင်းစင်ဝေငြိမ်းအေးကြပါစေ။ အဲ့လိုမကြဘူးဆိုခြင်းတကြောင်းရှိတဲ့တ attva တွေဘေးရနေတဲ့ကင်းကွာကြမ်းမာလို့ချမ်းသာကြပါစေ။ လူတွေပြီးသွားကြက်တွေငှက်တွေပေါ့နော်ဒီအကောင်မလားဒီကောင်လေးတွေအာယုံပြုပြီးတော့ရှင်တကြောင်းရှိပါတတ္တဝါချမ်းသာ ကိုစိတ်မြဲပါစေဥပယံပိခင်းစင်ဝေငြိမ်းကြပါစေမမြင်ရတော့ပြီးတော့တစီသေးရတဲ့နတ်မြမာတွေ ခြေနှချောင်းရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပိကင်းစင်ဝေငြိမ်းကြပါစေကိုယ်အိမ်မှာပဲဖြစ်ဖြစ်တဏှာသွားလို့ကြက်သိမ်းမွေးညင်ထားတာလို့ဘာလို့ဆိုရင်ဒီလိုအာယုံပြုပြီးမေတ္တာပို့လိုက်ပါမေတ္တာဆိုတာကမြင်ရတဲ့ပုဂ္ဂိုလ်လည်းကြိုက်ပါတယ်မမြင်ရပုဂ္ဂိုလ်လည်းကြိုက်ပါအရာဝေယုန်ကပြောခဲ့ပါတယ်မနည်းအားထင်ပါတယ် တောတဲ့တောင်တဲ့နေတဲ့ပုဂ္ဂိုလ်သိဉ္ဇိုင်းသွားတဲ့ပုဂ္ဂိုလ်များကမေတ္တာတအာကောင်းရတယ်သီလပြည့်စုံရတယ်တသက်လို့စားရတယ်မေတ္တာပေးမေတ္တာရတယ်ဆိုမေတ္တာပို့ရင်ကြောင့်အလုံးခဲအကောင်တည်းရတာမဟုတ်ပါဘူးကိုကသူများကိုငြိမ်းချမ်းတဲ့စိတ်တွေစေလွတ်နာပို့လွတ်နာများများငြိမ်းချမ်းတဲ့စိတ်တွေစေလွတ်လေးလေးကိုမှများများငြိမ်းချမ်းလေးလေးပဲအဲ့ဒါမေတ္တာပေးမေတ္တာရတယ်အဲ့ဒါကိုပြောတာ ဒါလုံးနေကြရှိစနစ်ကြလို့တော်တော်ကောင်းတာတော်တော်လေးကိုစိတ်ငြိမ်းချမ်းတာအဲဒါဘုန်းကြီးကလှုပ်စေချင်တယ်ချို့ကြောင့်ဝိပဿနာဝိပဿနာဝိပဿနာပဲဆက်လုပ်နေပြီးတော့မေတ္တာတတ်တဲ့အားနည်းနေတယ်ချို့ရိတ်တာတွေတော့အဲ့ဒါကြားခဲ့ပါဒီနေ့ထိုင်ဝမ်သွားတော့ဒီဝိပဿနာတို့ဒီကမ္မဋ္ဌာဒီတခြားကမ္မဋ္ဌာတွေရဲ့ လုံနေတော့လူတွေကအတ္တမမာနတွေကြီးအစင်မပြေကြမေတ္တာတတ်တဲ့ခံကြောင့်အစင်မပြေကြဒါမျိုးတွေဖြစ်တော့ခုမေတ္တာတွေပွားရမယ်ဆိုတဲ့စီမင်းစီကနေထောက်တန်ကြားခဲ့တယ်ပေါ့ဘုန်းကြီးတို့ဘုန်းကြီးတို့တရားစကားမှာဆိုဒါတွေကမပြတ်လောက်ခိုင်းပါဒီတော့မှခြေလေးချောင်းရှိတဲ့တတ္တဝါတွေအဲဒီသွားမယ်နော်ခြေလေးချောင်းရှိတာက ခြေထဲမှာလည်းခြေလေးချောင်းရှိတယ်ကုန်းပေါ်မှာလည်းခြေလေးချောင်းရှိတယ်ခြေထဲမှာခြေလေးချောင်းကြတော့မိချောင်းတို့ဖာတို့ဒီလိုပုံဒီလိုကောင်တွေရေမြင်းတို့ရေစင်တို့ပေါ့လေအဲအဲဒီလိုအကောင်တွေကိုအာယုံပြပြီးပို့ပါခြေလေးချောင်းရှိပါတတဝါချမ်းသာကိုစိတ်မြဲပါစေလိတ်တို့ပေါ့နော်ခြေလေးချောင်းရှိပါတတဝါချမ်းသာကိုစိတ်မြဲပါစေ ဘုဝယံပိကိစင်ဝေငြိကြပါစေကိုယ့်ရဲ့ငြိမ်းချမ်းတဲ့စီစီအချမ်းတဲ့စီပြေးပြေးမှန်မှန်လေးစေလွတ်နေရတယ်။ကိုယ်ငြိမ်းချမ်းတဲ့စီတွေတကယ်စေလွတ်နေကိုယ်မှာတကယ်ကိုငြိမ်းချမ်းပါတယ်။တကယ်ကိုစိတ်အချမ်းပါတယ်။ဒီလိုစဆာခြင်းနဲ့ဒီလိုမေတ္တာတာဖြစ်အောင်လုပ်ပြီးပို့လို့ရတယ်။ပြီးတော့ကမ္မဋ္ဌာန်းထိုင်ပြီးတဲ့အချိန်ပို့ရင်လည်းကိုယ်စိတ်ကတကယ်အချမ်းလို့ပို့ရတာတော်တော်ကောင်းတယ် ပြီးတော့ကုန်းပေါ်မှာရှိတဲ့ခြေလေးချောင်းတွေကိုထပ်ခွဲမယ်တိပုံပေါ်မှာနေတဲ့ခြေလေးချောင်းကုန်းပေါ်မှာနေတဲ့ခြေလေးချောင်းနော်မြေကြီးပေါ်မှာနေတဲ့ခြေလေးချောင်းမြေကြီးပေါ်မှာနေတဲ့ခြေလေးချောင်းတော့အများကြီးပေါ့ခွေးတွေချောင်းတွေကျွဲ့တွေကျွဲ့နွားဆင်းမြင်းအများကြီးပဲခြေလေးချောင်းရှိပါတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပြီးကင်းစင်ဝေးငြိကြပါစေကိုသွားမဲ့လာမှာခွေးတွေရှိတယ် ကိုကခွေးကြောက်တတ်တယ်ဆိုဒီလိုမေတ္တာပို့သွားပေါ့။အန္တရာယ်ရှိတဲ့ဒိဋ္ဌိဆန်နေရှိတယ်ဆိုဒီလိုလေးမေတ္တာပို့သွားီတော့သစ်ပင်ပေါ်မှာခြေလေးကြောင်းပေါ့တောက်တယ်တို့ပိရင် ပုတ်တင်တို့ရှင့်တို့မြောက်တို့ဝဝုံတို့အစာကြီးတို့ဒီလေးဒီ တတ္တဝါလေးတွေအာယုံပြုခြေလေးကြောင်းရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစင်ဝေငြိမ်းကြပါစေနောက်တစ်ခုကတော့ခြေအများကြီးရှိတဲ့တတ္တဝါတွေ ဒီမှာလည်းရေမှာရေထဲမှာလည်းခြေများကြီးရှိတဲ့တ attva ရှိတယ်ကုန်းပေါ်မှာလည်းရှိတယ်ရေထဲအရင်ကြည့်မယ်နော်ရေထဲမှာခြေများကြီးရေပဝဲတို့ကနန်းတို့ပစုံတို့ပေါ့ဗျာဒီကောင်တွေအများကြီးပဲခြေတော့တယ်ကျင်ငါတို့သူကငါခုပေါ့သူတို့အာယုံပြည့်ခြေများကြီးရှိပါတ attva ချမ်းသာကိုစိတ်မြဲပါစေဥပယံပိကိစ္စင်ဝေငြိကြပါစေ ချိန်များကြီးရှိတဲ့တ attva တွေပြည့်ရနေတဲ့ကင်းကွာကျမ်းမာလို့ချမ်းသာကြပါစေဖြည်းဖြည်းမှန်မှန်လေးအာယုံပြုပြီးပို့ပါ တောရဲတောင်တွေတို့သုတန်တင်ញိုင်းတို့သွားတဲ့ပုံကုများဒီခန္ဓာသုံးမိတာဘုကတော်တော်အသုံးကြပါအဲ့ဒါများများလုပ်ရပါကင်းနဲ့ပတ်သက်တဲ့တ attva တွေလည်းခြောက်များတယ်။တို့တောတဲ့တောင်နဲ့နေတဲ့လူသူမရောက်တဲ့တောတဲ့တောင်နဲ့တို့သုဒ္ဓံတင်ញိုင်းမှာနေတဲ့ကင်းတွေအချိတ်ပြင်းတတ်တယ်။အဲရောဒီတော့ကိုအထုမေတ္တာပုံပါဠိလိုပို့ရင်ပို့ဗမာလိုပို့တာပို့လွယ်တော့ အဲ့ဒီကင်းနေအာလုံးအာယုံပြုခြေများရှိပါတတ္တဝါချမ်းသာ ကိုစိတ်မြဲပါစေဥပယံဘေးကင်းစင်ဝေငြိမ်းကြပါစေနောက် ုန်းကြီးတို့ကြောင်းမှလည်းဒီအိုက်တဲ့ခါကျတကားဖွင့်တော့တန်စကားမရှိဘူးဘုရားကအကောင်ပလောင်လေးတွေဝင်နေချင်းလေးတွေကောင်ပလောင်လေးတွေချင်းတို့ရင်တို့ပြာတို့ဘုံတို့ပြန်နိုင်တဲ့တတ္တဝါလေးတွေဒီတစုအာယုံပြုပေါ့ချင်းများရှိပါတတ္တဝါချမ်းသာကိုယ်စင်မြဲပါစေဥပယံပြီးကင်းစင်ဝေးငြိကြပါစေမေတ္တာတတ္တိမနိုင်ခင်ဆိုရဟန်းတော်များတော်တဲ့တောင်းနေလို့ အဲ့လိုမျိုးနေပြီးအထုံးရင်နှစ်ထပ်သင်္ကန်းလေးယူသွားနှစ်ထပ်သင်္ကန်းလေးနဲ့ခြုံထိုင်ရအနွေရာသီကြပြဿနာပေါ့ဗျာဆောင်းရာသီဆိုရင်လည်းခြုံတိုင်ဗျာနွေရာသီကြဥအိုက်တယ်ချင်းကာွယ်ဈေးလေးတုတ်လိမ့်သွားပေါ့ဒါလည်းရှိတော့မနိုင်ခင်တော့ကာွယ်လိုရတော့ပေါ့လေနိုင်သွားရင်တော့ဘုရင်ဆရာတော်တို့အကြောင်းဖတ်ဘူးတယ်မေတ္တာတရားအကောင်းတော့ချင်းနဲ့သူမကသူပေးပါပါလဲဝိုင်းဝဲ ဘေးပတ်ပတ်လည်းဝိုင်းပြီးပြန်နေကြတယ်သူမှဆက်ဝိုင်းလို့လေကောင်မှကွက်ကြံနေတော့နော်တော့တဲ့တောင်နေလို့ကိုယ်ရင်နဲ့တကားကြီးမတန့်ရှင်းလည်းရှိပါလေဝက်စိတ်တွေကျင်းဒီကျင်းတဲ့တွေသူသမင်တော့တဲ့တောင်နဲ့သစ်ပင်ရင်အောက်ထိုင်လာတို့ဒါတွေကတားပေါ်တယ်ဒါကြောင့်ဒီမေတ္တာဘုရားအင်တန်တော့ရတယ်အဲဒီအကောင်လေးတွေအာယုံပြုပြီးမေတ္တာဘုမယ် ရှင်များကြီးပါတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကင်းစင်ဝေငြိမ်းကြပါစေတရားရှုမှတ်တယ်ဆိုသမ္ပဒယူယူဝိပဿနာယူကိုယ်စိတ်ထဲမှာလောဘဒေါသအစာရည်တဲ့နိဝရဏတရားတွေကိလေသာတရားတွေမဖြစ်ဖို့ပါ မဖြစ်ရင်ဒါအကျိုးရှိတာရှုပတ်တဲ့နေ့မှန်တာပဲမေတ္တာပို့ပြီးနောက်ပိုင်းမှာကိုယ်တန်တဲ့ကမ္မထံကိုစလုပ်မယ်အတ္တသမားများတော့အာနာပါနာစတင်ရှုမှတ်နိုင်ပါပြီဉာဏ်တဲ့ပုဂ္ဂိုလ်များတော့ကိုယ်တန်တဲ့ကမ္မထံကိုရှုမှတ်ပါ မှန်နေကြယောဂီများတော့အခက်အခဲမရှိဘူးပေါ့ဗျာဘုန်းကြီးတို့အတ္တသမားလေးတွေယူရပြီးဘုန်းကြီးတချို့အာဖေတရားလေးတွေပြောပါမှန်နေကြပုဂ္ဂိုလ်များဘုန်းကြီးတန်ကိုခေယူမဆိုင်ပါနဲ့ကိုယ်ဟာကိုယ်အတိလေးကမှတ်မယ်အတ္တသမားလေးတွေချာဒီအာဖေစကားလေးတွေပြောမှပို့မှတ်လို့ကောင်းမနေ့ကတော့ပြောခဲ့ပါ အနေချောင်းရင်အသေးတတ်တတ်တယ်အနေကြရင်အသေးချောင်းတတ်ပါ ဘဝမှာပြောလိုက်ပါလိုက်စားလိုက်တောက်လိုက်မိသားစုနဲ့နေလိုက်အချိန်ဖြုံနေရင်ဒီသားပေါ်သမီးပေါ်ပစ္စည်းပေါ်တိတ်တွေ့တာမြတ်နိုးမှုတွေဖြစ်လာဒီလိုလေးနေလိုက်ဘုန်းကြီးတွေလည်းဒီတိုင်းပဲကိုเจ้าနေကံနေသားတပည့်နဲ့ချိန်ကုန်နေဒီတပည့်တွေပေါ်မှာတောင်းစီတွေ့တောင်းမှုတွေဖြစ်လူတိုင်းလူတိုင်းဒီနေ့ချိန်ချန်တေကြရတော့ဗျာတေချိန်ကြလို့တေရမယ်ဆိုလို့ရှင် အဲတွေ့တာမှုတွေတန်ရောစင်တွေကြောင်းတန်ရောစင်တွေပစ္စည်းတန်ရောစင်တွေသာသမီတန်ရောစင်တွေဒါတွေမဖြတ်နိုင်အသေးကြတတ်တယ်လောဘနဲ့သိရမယ်ဒေါသနဲ့သိရမယ်ပစ္စည်းပေါ်ဆွဲလန်းတဲ့လောဘနဲ့သိရမယ်ဒါတွေကိုမကြမထားရင်မနဲ့ထားခဲ့တော့ဒေါသနဲ့သိရမယ်အဲကြောင့်မို့အနေချောင်းချောင်းနေခဲ့ရင်ဘုံညောလူရောအသေးကြတတ်ပါတယ် တရားထုတ်တယ်ဆိုကိုယ်စိတ်ဘာတွေဖြစ်နေလဲကိုယ်ခန္ဓာကိုဘာဖြစ်နေသလဲဒါပြန်ကြည့်တော့ပေါ့ဝိကုဏပြောခဲ့ပြီစိတ်ကဒုံနေကတော်တော်ထိရခဲ့တာထားတဲ့အာယုမနေဘူးတရားထုတ်တာတော်တော်ကြက်တယ်ကိုယ်လည်းကြက်စိတ်လည်းတင်းကြတာတရားထုတ်လို့သမာဓိလေးတွေရလာပြီဆိုအမှန်တိုင်းသိလားမှန်တိုင်းသိလားကိုယ်ခန္ဓာကိုယ်ပေါ်မှာဒီလောက် ဆွဲလောင်းမြန်တော့မရှိတော့ပစ္စည်းပစ္စည်းတွေပေါ်မှာလည်းဖြတ်ချနိုင်တယ်ဖြုတ်ချနိုင်တယ်ကြောင်းကန်တွေပေါ်မှာလည်းဖြတ်ချနိုင်တယ်ဖြုတ်ချနိုင်တယ်သေတာတော့အလုံးသေချာမယ်လို့သေချင်ကြလို့သေချပြီဆိုကိုကဒါတွေလွတ်ချနိုင်တဲ့အတွက်အသေးချောင်းတာပေါ့ဗျာရှေးသူတော်ကောင်းတွေကဒီလိုမိန်သွားတယ်အနေကျက်တဲ့လုပ်ငန်းတွေတရားလုပ်ငန်းတွေပြောတာဒီလိုလုပ်ငန်းတွေများများလုပ်ပေးရအောင် လောက်တဲ့ခိုက်တာတော့ကိုယ်လည်းနေကြတော့စိတ်လည်းနေကြတော့မသိစိတ်လေးနဲ့အာယုံလေးကတ်သွားပြီဆိုရင်တော့တော်တော်မှတ်လို့ခေါင်းပါအဲကြအနေမကြတော့အစာပိုင်းတော့မှတမာရီမြခင်ကြာရအနေကြတယ်ရောက်ဘုန်းကြီးတို့တမာရီမြခင်ကြာဂျာရမလိုက်နာနာမလိုက်စဉ်းစားရမလိုက်တွေးတော့ဒီလိုမှတ်နေတမာရီကမရအောင်ဒီအောင်တကူတည်းပဲစူးစိုက်ပြီးမှတ်စူးစိုက်မှတ်လို့ငြိမ်သွားပြီးကတ်သွားပြီးဆိုရင် သွားရရပြီဆိုမှတို့ဘုန်းကြီးတို့ဝိပဿနာမှတ်တာတို့ဘာလို့ပို့ပြီးတော့သဘောကျကြိုက်တော့တရားရှိသူတော်ကောင်းဆရာတော်ကြီးတွေကအနေကြိုက်ရင်အသေးချောင်းပါလေ ဆေးရှိကသူတော်ကောင်းကြီးတွေကျောင်းထဲမှာဆိုမြတ်စွာဘုရားရှိတော့မတိတ်ဆိတ်လူတွေဓမ္မတွေကတရားနာကြလားတွေ့ကြမေးကြကျောင်းဒီပေါညာတောအုပ်တွေတော်တော်ပြီးတော့တရားထုတ်ကြတရားနဲ့နေတော့နေတန့်စင်တယ်လို့ခေါ်တယ်။ညမှာလည်းအိတ်မနေပဲနဲ့ပြောအောင်နေနဲ့မနေပဲနဲ့တရားနဲ့နေတာညတန့်စင်တယ်လို့ခေါ်တယ်။တန့်စင်တယ်ဆိုတော့ကိုယ်စိတ်ထဲမှာ မကောင်းတဲ့စိတ်တွေမဝင်ရအောင် တရားနဲ့နေတာခုယောဂီတို့ဘုန်းကြီးတို့တွေတရားလေးမှတ်နေမယ်မကောင်းတဲ့စိတ်တွေဝင်မလာရသူများတွေပြောကြအောင်နေနဲ့ပြောနေချိန်မှာကိုယ်ကိုယ်စိတ်တွေစင်ကြအောင်တန့်ရှင်းအောင်လုပ်ဒါညာတန့်စင်တယ်လို့ခေါ်တယ်အကျိုးတော့ရည်စရာပြပြောတော့ညာတန့်စင်အိတ်လိုက်တော့ညာတန့်စင်နေအိတ်တော့နေတန့်စင်တယ်ဒီလိုသာတကယ်တော့ညာအဲ့လိုမဟုတ်ဘူးနော်ဘုန်းကြီးစိတ်ထဲမှာမကောင်းတဲ့စိတ်တွေမဖြစ်အောင် တရားတွေဆင်ញင်နှလုံးသွင်းတာမျိုး ပြောလိုတယ်ကိုသိကောင်းပါလေဒီတရားလေးနဲ့နေတာကိုစိတ်ထဲမှာတတိလေးနဲ့မလွတ်အောင်မဆိုင်အောင်နေနှလုံးနေဘယ်လောဘမှမဝင်ဘယ်ဒေါသမှမဝင်ဟုတ်လားတကယ်ကိုစိတ်တွေတန့်ရှင်းစင်ကြဲနေညမှာဒီလိုတရားလေးနဲ့နေလောဘဒေါသတွေမဝင်တာညတန့်စင်နဲ့ခေါ်တယ်နေ့ခါမှာတရားလေးနဲ့နေတယ် လောဘဒေါသတွေမဖြစ်အောင်ကိလေသာမဖြစ်အောင်ရှုမှတ်နေတယ်ဒါကိုနေတာစင်တယ်လို့ခေါ်ပါတယ် အဲယောဂီများတရားတရားနဲ့ဒီလိုကြိုးကြိုးဆဆအထောက်တဲ့တဲ့ဘုန်းကြီးဝမ်းမြောက်ဝတာတာဓုတာဓုတာဓုတာဓုခေါ်ပါတယ်ဗျာတကယ်ဦးမြင့်တကယ်ဦးမြင့်လည်းပြောပါမှန်ပါဗျာတကယ်ဘယ်ရတော့ဘယ်မှာနေရတော့ညောပါပါဗျာဟုတ်ပြီပြကံပဲပြောဟုတ်ပြီမေးလို့ရတယ်တကယ်ပြီးတော့တရားတိုင်ပြီးအာနာပါနာခံခံအောင်အာယုံဆိုင်နေချိန်မှာနာသီးပြအာယုံဆိုင်နေချိန်ပြီး ပြီးတော့အဲအကျိတ်မှာပဲဘယ်ဘက်မျက်လုံးကမျက်ရည်ရူစီပြီးကြလာပါဆရာဟုတ်ကဲ့ပြီးတော့ဟိုအဘောထရူစီပေါက်ပြန်လာပဲလို့မှတ်ပြီးနောက်ဂျာမီဘူလကံထောင်ပြန်မှတ်ပြီးအဲဒီလိုမှားပါသလားမှတ်လို့တော့ရပါတယ်ဒီကဥပ္ပခါအဲ့ဒီကမမှတ်ဖဲနဲ့ဝင်လေထွက်လေပဲမှတ်နေလဲ ဒီချိန်ကာလတော့ဒီလိုစပိုင်းမှာလို့ကြုံတတ်ပါတယ်ဘုန်းကြီးရည်စရာဖြစ်ပြောပါမယ်တနေ့တနေ့ကထိုင်ဝမ်မှာရှိတဲ့ဘုန်းကြီးတွေတပါးဘုန်းကြီးတရုတ်တရားစခန်းလိုက်လာသူကလည်းထိုင်ပါတယ်ထိုင်နေသူကရှောက်တယ်ဆရိုးတဲ့အခုတရားမှိုင်နေမျက်ရည်တွေကကြားတယ်ဟိုဒီလိုပဲသိခံမှတ်ပါလို့ဒီမျက်ရည်ကိုလည်းဝိပဿနာပိုင်းဆိုရင်တော့ဒီမျက်ရည်ကြားတော့ပြန်ရှုလို့ရတယ်သမ္ပဒပိုင်းကတော့တခါကြီး ဒီတမာရိယဝယ်မှတ်တာဆိုအဲ့ဒါဥပ္ပခါပြုထားတယ်ပေါ့မှန်ပါဗျာသင်တုတ်ဆရာရဲ့ရတုတ်ဖို့လို့လည်းတုတ်လိုက်ပေါ့အနေဝင်လေးထွက်လေးပဲမှတ်နေပေါ့နောက်မကြခင်မှာပဲဒီယောဂီတော်တော်များဒီမျက်ရည်ကြတဲ့ကလာလျှောက်ကြတယ်အဲမင်းတို့ကခုမှငိုတာငါဘုန်းကြီးငိုတာကြာလာပြီဆိုရည်လိုက်ကြဒီချိန်မှာတခါကြီးတွေးတတ်တယ်နော် ဒီမျက်ရည်တွေယူတာတွေ့တတ်တယ်နားရည်တွေယူတာတွေ့တတ်တယ်ချွဲအားထထွေခဏနာမျိုးကျင်တဲ့စိတ်တွေတော့အဲ့လိုတမာရီအကောင်းလာတယ်စပိုင်းမှာဒါတွေကုန်တွေ့တတ်ပါဟုတ်ပါဗျာအဲ့ဒီအရာတွေစိတ်ဒါသဘာဝပဲခန္ဓာကိုယ်ကြီးကသူ့ရဲ့ဖြစ်နေတဲ့သဘာဝတွေကိုပြပါတယ်အဲ့ဒီသဘာဝတွေကျတော့ဝင်ဆန်းလို့ပြိုင်ပြင်လို့မရဘူးသဘာဝတိုင်းပဲမြင်အောင်ကြည့်ပြီသဘာဝတိုင်းလက်ခံမယ်ဩငါခန္ဓာကိုယ်ကြီးကဘယ်လိုအပေါက်မှန်သမျှက ဒီလိုပဲယူစီထွက်ကြနေတာပဲဆိုသဘောပေါက်လားဒီပေါ်မှာအမှန်တိုင်းမြင်တော့မတွေ့တာဘောတကကြီးအမှန်တိုင်းမြင်ကျွတ်တော့ဟိုသဘောကျနော်ဘုန်းကြီးတွေပါဝင်မှာဒါလေးတွေမြင်လာကောင်းတော့ခန္ဓာကိုယ်ရဲ့အပြစ်တွေဖြည်းဖြည်းဖြည်းဖြည်းချင်းမြင်လာတာကိုယ်ခန္ဓာကိုယ်မှာဘာမှပြစ်မရှိဘူးဆိုဒီလိုဖြစ်တတ်တယ်နော်အဲတော့နှမျိုးပေါ့ဒါကြီးခုနမှတ်လို့လည်းရပါတယ်အခုကတော့တမာရီဒီကောဒီကကြီးဒီတရားမှတ်တာကြားပြီလား ပြီးတော့9နှစ်6နှစ်တည်းရှိပါဗျာဟောအဲ့လိုဆိုရပါတယ်မှတ်လို့ရပါအာနာပါနအဲ့ဒီကိုပေါ်တာမှတ်လိုက်ဟောမပြောက်လိုက်စိတ်မတူအောင်နော်ပြောက်လို့တဲ့စိတ်လည်းမမှတ်ရအောင်ဒီချိန်မှာကတော့သူကတော့ပြောက်ချင်မှပြောက်တယ်ဒီချိန်မှာဒီလိုယိုစီးတတ်တဲ့အချိန်မှာဒီလိုပဲမှတ်နေသိခံမှပြောက်လို့တဲ့စိတ်နဲ့မှတ်ပြီးလို့တဲ့စိတ်နဲ့မှတ်ပြန်ပါဗျာကောင်းပြီပြန်ပါဗျာကျေးဇူးပါနောက်တစ်ခုမဏ္ဍိလာမြင့် လုပ်လို့ရမည်ဘုံဘုံဗျာဟိုဟာလေဘုံဘုံဒီနေ့ပြောတဲ့အကျင့်လန်းစဉ်ကကာယ ानु ပတ္တနာမှာအဲ30နဲ့ကောတာတာရှုတာရောအဲ့ဒါပဲလားဗျာအတူတူပဲလားဟုတ်တယ်ဟုတ်တယ်ကာယ ानु ပတ္တနာပိုင်းမှာအဲ့ဒီမှာအဲ့ဒီစာရွက်လေးပြန်ကြည့်လိုက်လေအောက်မှာကာယ ानु ပတ္တနာသတိပ္ပံ14မျိုးပဲပါဘုံတော်အဲ့ဒါမပြောရသေးဘူးအဲဒီကာယ ानु ပသနာသတိပ္ပံကအာနာပါနလည်းကာယ ानु ပသနာသတိပ္ပံပဲဓာကြီး၄ပါးလည်းကာယ ानु ပသနာသတိပ္ပံအိယာဘုတ်၄ပါးရှုမှတ်တာလည်းကာယ ानु ပသနာသတိပ္ပံ အသေးစိတ်မူရာတမစင်ညာပါပါ ကိုရှိရင်အောက်ဆွဲချအောက်မှာအသေးစိတ်မူရာလေးတွေမှတ်တယ်ဟာလေအဲကာနုပါဒသတိပ္ပာမယ်32ခုထာသမအဲ့မှာတွေ့32ခုထာသမတ်တာရှင်အတုပအဲ့ဒါလည်းကာနုပါဒနာသတိပ္ပာသေအာတုပ9မျိုးပေါ့အလုံး14မျိုးနော်အာနာပါနာရေဝင်လေထွက်လေမှတ်တာရေဓာကတစ်ခုယူတယ်အာနာပါနာတစ်ခုယူတယ်ဣရိယာပုတ်၄ပါးတစ်ခုယူတယ်အသေးစိတ်မူရာ၄ပါးရှုတာတစ်ခုယူတယ် ရှင်အာသုဘတစ်ခုယူတယ်32ပုံပုံရှုတယ်ရှင် အာသုဘတွေကတော့5မျိုးတေအာသုဘ6မျိုးနဲ့ဆို14မျိုးပေါ့အဲ့ဒါပဲအဲ့ဒီတွေကဘုန်းကြီးတို့ခန္ဓာကိုယ်စမကစားတော့ဘုန်းကြီးတို့ဒီခန္ဓာကိုယ်မှာပိုးထင်ရှားတော့ဒီခန္ဓာကိုယ်မှတ်တာပိုကောင်းတယ်စမကတမာရီမရခင်ကြဒီစစိတ်တ ानु ပဒနာမမဖဲနဲ့ကာ ानु ပဒနာစမှတ်တာကောင်းတယ်ဒါကြောင့်ဘုရားလည်းဒီမှာ ကာနုပဒနာကိုစဟောတယ်ဒီမှာပြန်ပြီးတော့ဗာမေးခြင်းတယ်အဲ့ဒါပါပဲဆရာတော်မင်းကလေခုနှစ်နိုင်မခွဲခင်လေးမှာဟိုဘက်ထရီတောင်းသွားလို့ဒီမေးကိုမမြင်ဖြစ်ကြဆရာတော်အဲ့အဲ့ဆံမက်ကိုမရနိုင်တဲ့ကံကြီး၅မျိုးထဲမှာနံပါတ်3ကဝိပါကအန်ဒီရဲ့ထဲမှာလေအဲ့ပရိစ္ဆန်တို့ပန်နဲ့ဥပဒောပြီးဆိုတာဗာဒိတ်ပဲလေဒီတော့နားမလဲဘူးဆရာ ဩဟောမနေတော့အဲ့ဒါပြောခဲ့တယ်ပန္တုဆိုတာကတော့မျိုးသားအင်္ဂါမျိုးသမီးအင်္ဂါမပါဘူးအပေါက်ရာလေးပဲပါဒါပန္တုခေါ်တယ်ဥပဒေပြီးဆိုတာကတော့အမျိုးသားအင်္ဂါမျိုးသမီးအင်္ဂါနှစ်မျိုးလုံးပါတယ်တချို့ကြလဲမလာဇန်းမှာဆိုရင်အမျိုးသားအင်္ဂါဖြစ်နေတတ်တယ်လာပြီးကြော်သွားရင်မျိုးသားအင်္ဂါဖြစ်တယ်ချို့ကြဒီလိုအပြောင်းလဲနဲ့ဖြစ်တာလဲကျရို့ရနှစ်ခုလုံးပါတာဖြစ်တယ် အဲ့ဒီလိုပုံကုံများမှာတော့ဘုန်းကြီးကတော့မတွေ့ဘူးတော့ဒီကြောင့်ဒီစာမတော့ဗာပြောထားလဲဆိုကိလေသာအာကြီးတဲ့အတွက်တရားမရနိုင်ဘူးလို့ဒီလိုပြောသွားတယ်ဟုတ်မှန်ပါတတိတော့ကြားဘူးတာတချို့ကြတော့စိတ်ကတော်ကြယောက်ျားစိတ်ဖြစ်လိုက်တကြောမိန်းမစိတ်ဖြစ်လိုက်အဲ့ဒါပြောတာလားဥပတော်ပြီဆိုဟုတ်မဟုတ်မဟုတ်သူရအင်္ဂါရကွာပေါ်နေတယ်အဲအဲ့လိုလိုလည်းဖြစ်ဖြစ်ဖြစ်မှာပေါ့လေသူတို့မှပုံရင်းမှမစစ်စစ်ဘူးတော့ဒီမှာပြောတယ်ယောက်ျားစိတ်ဖြစ်တဲ့အကြောင်း ယောက်ျားရင်ကပေါ်ခြင်းပေါ်မှာပေါ့မျိုးသမီးစိတ်ဖြစ်တဲ့မျိုးသမီးရင်ကပေါ်ခြင်းပေါ်မှာပေါ့ဆရာတော်ပြောတဲ့ကမ္မထမ်း40ရာဘယ်လိုဘယ်လိုအရေးအတွက်ကို40အတွက်လဲဆရာတော်ဒီပြောတဲ့သိမရှင်းလို့ဆရာတော်ဩအဲ့ဒီအဲ့ကမ္မထမ်း40ဆိုတာလေဆရာတော်ခုနကဩဩဒီထဲမှာမပါဘူးတနည်းကဇယိုက်6မျိုးဆရာလေးကြည့်လိုက်တယ်ဒီမှာဇယိုက်6မျိုးမှာပထမကတိုင်း10ပါပေါ့ ကတိုင်း7ပါးဆိုတာဒီလိုအဝင်းဝိုင်းနေလောက်ကျင်ရတယ်အဲ့ဒါလေးကိုဘုန်းကြီးခါတိုင်းတော့ကျင်တယ်အဲ့ဒါရှားမတွေ့ဘူးပြမလို့ဆရာတော်ကြားလားအဖြူရောက်ကြားကြည့်တယ်အင်းတပည့်တော်မကြားလိုက်ရအောင်ကတိုင်း10မျိုးရှိတယ်ကတိုင်း10မျိုးကကမ္မထန်တစ်ခုအဲ့ဒါကတိုင်းကတိုင်း10မျိုးဆိုတာကဒီအဝင်းဝိုင်းနေလောက်ပြီးတော့ရှုခိုင်းတာအဝင်းဝိုင်းမှာအ ਨੇ ဆုံးမှာဒီတမိုက်လောက်၈လက်မလောက်အ ਨੇ ဆုံးရှိရှိရတယ်အဝိုင်းလောက်ရတယ် အဖြူအောင်ကတိုင်းရှိရင်ဒီဒီအပိုင်းကအဖြူအောင်ကတိုင်းပြီးဘုန်းကြီးလှုပ်ထားတော့ဘေးကနေသူဖြူအောင်ထင်ရှားဘေးကမဲဝိုက်တာအဲ့ဒါကိုကိုရှိတဲ့တဲ့မှာဒီလိုချိတ်တာမျက်စိတဲ့တဲ့ထိုင်တဲ့ချိန်မှာအဲ့ဒီအလဲကောင်းကိုစိုက်ကြည့်နေတာဒီကတိုင်းနေကြမျက်စိဖွင့်ရှုတယ်ဖြူအောင်ဖြူအောင်ဖြူအောင်ဖြူအောင်ဖြူဖြူဖြူဖြူဒီလိုရှုနေအဲ့ဒါကိုဘယ်လောက်ထိဆိုရမလဲဆိုတော့ဒီမိတ်ထိုင်အဲ့ဒီဖြူအောင်မြင်ပြီဆိုရင်ဒါကြီးမလို့တော့ကြိုက်တဲ့နေရာသွားတိုင်းဖြူအောင်ဖြူအောင်ဖြူအောင်လို့မှ ဖြူရောင်တွေအလင်းရောင်ဖြစ်လာတယ်မြတ်လို့ပေါ့နမိတ်တွေဆင်းဆင်းပြောင်းတာအဲ့ဒီလိုမျိုးမှတ်တာကိုကတိုင်း10မျိုးလို့ခေါ်တယ်ပေါ့နော်အဲ့ဒီကတိုင်း10မျိုးပြီးတော့အတုပ10မျိုး20ရှိပြီနော်အတုပ10မျိုးဒီအတုပ10မျိုးကမ္မထံဘုန်းကြီးတို့ဒီမာသရိပ္ပဏတုတ်တယ်မှာပါတယ်သင်ပေးမယ်အဲ့ဒီဟာတွေကကတိုင်းဒါဆိုရင်ဒီလူကတေကြတာတို့အတုပရှုတာတို့ဒါတွေကကျုံနေရတော့ဒါကိုဘုန်းကြီးရည်ရွယ်ပါတယ်သင်ပေးပါမယ် အတုပ10မျိုးရှိတယ်သင်ညော10မျိုးဖရာကတော့အဲဒီမှာကြည့်လိုက်ပေါ့နော်ဒီထဲမှာကျတော့ကတိုင်းတွေကိုသူကပေါင်းတာအတုပ10မျိုးဒီကတော့ဇံမယဇံယပြောသွားတာဒီမှာခုနကဟိုနီလစားတဲ့ကတိုင်း၄ပါးအောက်မှာပရိဝိအာဘောတိသောဝါယော အာကတအာလောကကတိုင်း6ပါးအဲ့ဒါကတိုင်း7ပါးပဲပြီးတော့အတုပ10ပါးပြီးတဲ့ခါကျတော့ အတုပဆိုတည်သွားတဲ့လောင်းကောင်ပုံ10မျိုးပြောတာပဲပြီးတဲ့အခါကျတော့အနုတ္တတိက10မျိုးပေါ့အနုတ္တတိ10မျိုးဆိုရင်ဗုဒ္ဓနုတ္တတိတို့ဓမ္မနုတ္တတိတို့တန်ဃာနုတ္တတိဘုရားကုံတော်ဘွားတရားကုံတန်ဃာကုံတော်ဘွားတာပြီးတော့သီလနုတ္တတိတို့သီလနုတ္တတိဆိုတာက ကိုယ့်ရဲ့သီလပြည့်စုံမှုစင်ကြယ်မှုကိုပြန်ဆင်ញင်တာပဲ ပြီးတော့သာဂာနုတိကိုပေကံလူကဲနာတွေကိုခဏခဏပြန်ဆင်ញင်တာပဲဒေဝတာနုတတိဒေဝတာနုတိဆိုတာက နတ်တရားသီလသမားတွေသီလတွေနဲ့ပြည့်စုံလို့နတ်ပြည်ရောငါမှလည်းဒီသီလတွေရှိသားပဲနတ်တွေရဲ့သီလဂုဏ်ကို ကြည့်ပြီးကိုယ်သီလဂုဏ်ဆင်ញင်တော့နတ်တွေရဲ့သီလဂုဏ်ဆင်ញင်ဥပဒမနုတတိအဲ့ဒါကတော့နိဗ္ဗာန်ကိုဆင်ញင်တာပြီးတော့မရဏတတိမရဏနုတတိလို့လည်းခေါ်တယ် ကာယကတတတိဆို32ခုတာတာပြောတယ်အာနာပါနတတိဝင်လေထွက်လေအဲ့ဒါနှုတ်တတိ10ပါ30ရှိပြီပေါ့နော်ပြန်ပြောရင်ကတိုင်းက10မျိုးကတိုင်းနဲ့ပတ်သက်တဲ့ကမ္မထာ10မျိုးတည်တဲ့အလောင်းကောင်းမှုနဲ့ပတ်သက်တာ10မျိုးအနုတ္တိက10မျိုး30ရှိသွားပြီပြီးတဲ့အခါကျတော့မေတ္တာကရုဏာမုရိဒဥပေက္ခဆိုတဲ့ဗြဟ္မဝိဟာရအပပညာ၄ပါး ပြီးတဲ့ခါကျဘာပါမလဲဆိုအာရိပရိကူလတင်ညာအစာအာဟာရတွေကိုဆက်ဆုပ်ယွန်ရှာပွဲဖြစ်ဆင်ញင်ပြီးစားဒါလည်းနောက်သင်ပေးမယ်နောက်သရုဓာရဝဝထံဆိုဓကမထံခုနကအပယမဇုတရား၄ပါးရဲ့အစာအာဟာရတွေကိုဆက်ဆုပ်ယွန်ရှာပွဲဆင်ញင်တာတစ်မျိုးရဲ့ဓကမထံရဲ့ဆို6ပါးရှိသွားပြီအရူပ၄ပါးအရူပဇံ၄ပါး အာရုပအာရုပကမ္မထံလို့လည်းခေါ်တယ်အာရုပဇံ၄ပါးကမ္မထံအဲ့ဒါ10မျိုးပေါ့အလုံးကမ္မထံ40ဆိုအဲ့ဒါကိုပြောပါအဲ့ဒီ40ဟိုမှာဘုန်းကြီးဟိုတနေ့ကဒီခတ်သွက်သွက်ပြောတာဒီကမ္မထံတွေတစ်ခုချင်းရှင်းနေအများကြီးဖြစ်နေမှာလို့ဘုန်းကြီးဟိုတနေ့ကပြောချင်တာဒီမှာဇာလေးပေးထားတာဇယိုင်းတဲ့ကမ္မထံနဲ့ဇံရမရဒီလောက်ပဲဘုန်းကြီးသိစေချင်တော့ဟောဗာဇယဆိုဘယ်လိုကမ္မထံတွေပွားဗာဇံတွေရမယ် အခုဖြစ်နေကြတာကဘယ်လိုလဲဆိုဒီတရားတွေကိုသေချာမလေ့လာဘူးတော့ဩဘယ်ကမ္မဘယ်ကမ္မထမဲ့ရှုယူဇံရတယ်ဆိုဒါမျိုးတွေဟောတန်ကြားကြားနေရတယ်ဗောဗျာအဲဇံဆိုတာကကမ္မထနိုင်မရပါဘူးကမ္မဓာကမ္မထဓာကြီးလေးပါကြည်လိုက်ပေါ့ဗောဓိဇယပညာဇယရှိတဲ့ပုဂ္ဂိုလ်ဓာကြီးလေးပါရှုရမယ်ဇံမရဘူးဗျာသေခြင်းတရားဆင်ခြင်တဲ့ဇံမရဘူးဗျာနိဗ္ဗာန်ကို နိဗ္ဗာန်ရဲ့ဂုဏ်တွေနိဗ္ဗာန်ကိုဆင်ញင်တဲ့ဇံမရဘူးဗျအစာအရာတွေကိုဆက်ဆုပ်ယွန်ရှာပွဲပြည့်ဆင်ញင်ဒါလည်းဇံမရဘူးဗျဒါကိုပြောချင်တာဘုရားနုတိတွေဘုရားကုံဆင်ញင်မဲ့တရားကုံဆင်ញင်မဲ့တန်ခါကုံဆင်ញင်မဲ့ပြီးတော့သီလကုံပြီးတော့ဇာကဆွန်ကျဲကိုလှူဒါနာတွေကိုပြန်ဆင်ញင်တယ်ပြီးတဲ့အခါကျတော့ဗာဆင်ញင်လို့ရလဲအဲဒေဝတာနုတ္တိပေါ့ သီလရှိတဲ့ပုဂ္ဂိုလ်နတ်ဖြစ်တယ်ဒီလိုသီလတွေမျိုးလဲငါမှရှိတယ်တရားတရားတွေရှိတဲ့ပုဂ္ဂိုလ်နတ်နတ်ပြည်နတ်လောကရောငါမှလည်းဒီလိုတရားတွေရှိတယ်ဒီလိုတွေပေါ့နတ်တွေယောက်ျောင်းနတ်တွေရဲ့ခုံအကြောင်းပြကိုယ်ကုံဒီကိုယ်မှာတဏ္ဍာမှာရှိတဲ့တရားတွေဆင်းနေတယ်အဲ့ဒါကမ္မထံ40ခေါ်တယ်ဗောဓမာကြီးလောလောဆယ်ကတော့ဓမ္မကြီးတို့နောက်ကြဒီဟာတွေကဆက်ဆက်ရင်ပြောမှာဘုန်းကြီးဒီဟာပြောချင်တာကလူတွေကဇေယကတစ်မျိုးတည်းမရှိဘူးဇေယနှစ်မျိုးသုံးမျိုးဖြစ်နိုင်တယ် နော်ဘယ်ဆရာဆိုဘယ်လိုကမ္မထာတချို့ကြတော့ဒီကိုယ်ဆရာသမားပေးတဲ့ကမ္မထာကိုအသေးကင်ထားလို့ဒါကိုဘုံညာရှင်းပြတာကိုယ်ဆရာကတမျိုး ကိုယ်ဆရာသင်ပေးထားတဲ့ကမ္မထာတမျိုးအဲ့လိုဖြစ်တတ်တယ်တချို့ကြတော့တကအဲ့လိုအသေးကင်ထားတော့မဆိုတော့ဘုန်းကြီးမနေ့ကမာစီနီးနဲ့ပြောခဲ့ပြီပေါ့နော်မာစီနီးကြတော့ဝါယောတကိုမှတ်တယ်တချို့အားလေးတွေဥမာသားလေးတွေသမီးလေးတရိယာတို့တရိယာတွေတရိယာတွေမှတ်တယ်ဒါကြီးကပျောက်မသွားဘူးရက်မသွားဘူး အဲ့ဒီကာလမျိုးဆိုရင်ဆရာသမားညွှန်ကြားတဲ့အတိုင်းကိုကအဆင်မပြေဘူးဆိုရင် ကိုဘာဆက်ပြီးရှုမလဲဘုံအဲ့ဒါရှာတာဒီမှာကြည့်လိုက်အဲ့ဒါကြတော့ဒုတိယဘောမှာနှစ်သက်တောင်လောဘຢာကလို့ခေါ်တယ်အဲ့ဒါမျိုးဆိုအတုပဘွား32ခုတာတာဘွားဒါကိုပြောတာအဲ့လိုဘွားလိုက်လို့ခုနစိတ်တည်းရပ်သွားပြီဆိုငကိုဟာပြန်သွားဒါကြောင့်ဘုန်းကြီးကယူကနာတနေကြိုက်တယ်ဆိုအဲ့ဒါကိုပြောတာဒါမျိုးလေးတွေကိုဘုန်းကြီးတို့ကနီးပေးချင်တာ အခုလိုဒီမေးမြန်းတဲ့အခုလိုမေးဓမ္မအမေးဖြစ်ကဏ္ဍမှာဒါကိုမေးရမယ်နော်ဓမ္မကြီးတွေဓမ္မကြီးတွေအားနာစရာမရှိဘူးဘုညာဒါအတွက်သီးသန့်လုပ်ပေးခိုင်းရပါပြီနောက်တစ်ယောက်အဲသူမဒီနေ့တော့တပည့်တော်မှာတွေ့ရတဲ့တွေ့ကြုံလေးကိုပြောပြခြင်းလေးပါခင်ဗျာဟုတ်ပါပြီပြောပါဆက်လျှောက်တာလေအာဟင်းနေရတယ်ပေါ့နော်ဒီနေ့တော့တပည့်တော်မှာတွေ့ကြုံလာတာဟင်းရသက်သက်ဖြစ်သွားတယ် ။ဒါပေမယ့်အဲဒီအချိန်မှာပဲလေလေးကိုကိုယ်ကိုယ်တိုင်မြင်နေရသလိုပဲဖြစ်သွားတယ်။သတင်းသက်သက်၊တခါတလေကျရင်လည်းလေလေးကပျောက်သွားပြီးတော့ရှိတာလေးပဲသိတော့တယ်ဘုရား။အဲဒီအတိုင်းမှတ်မိလား။မှန်ပါတယ်။လေလေးပဲအသာကြည့်နေ၊တခါတလေကျလည်းလေကသိပ်သိမ်မွေ့တဲ့အခါကျတော့ထိတဲ့နေရာလေးစိုက်ကြည့်တယ်။ထိတဲ့နေရာမတွေ့တော့ဘူးဆိုရင်တော့ပြန်ပြောပြနော်။အခုတော့ခုနက မင်းဒီမှာလေးလျှောက်တာမှန်ပါတယ်အဲ့ဒါလေးပဲနည်းနည်းဒါဆိုရင်သူကတော့อืมအာအဲ့ဒါဆိုရင်ဒီအနာပါကမ္မထမ်းမဲ့ဆက်ကျင်ရမှာပေါ့နော်ခင်ဟုတ်တယ်ဟုတ်တယ်တရားလေးပဲဆက်ကျင်နေပေါ့နော်ဒီမှာခင်ဘုန်းကြီးတို့ဒီခုကတော့ဒီအချိန်ပိုင်းလောက်တင်ဖြစ်ကြတာဆိုတော့ဘုန်းကြီးကဒီတမာရီရအောင်လောက်ပဲဖြစ်တာဆိုဒါလေးပဲဆက်လုပ်နေပေါ့တကယ်လို့တရားစခန်းတွေဝင်မဲ့ဥမာအားလို့ဘုန်းကြီးရှိတဲ့အချိန်မှလည်းကြောင်းလာအထောက်တာမျိုးရက်ရှိလာအထောက်တာမျိုးဆိုရင်တော့ အဲ့လိုမျိုးဆိုရင်တော့ဆက်သွားတာပို့တိုးတက်တယ်အဲ့ဒီလိုချိန်ကာလမျိုးဆိုရင်တော့ဘုရားသင်ပေးပါမယ်နော်အဲ့ဒီကြောင်းတိုက်ဆိုင်နေအဲ့ဒါဆိုရင်တော့ပို့တိုးတက်တယ်ခုချိန်ကတော့တမာရီရအောင်ထူတော်နေဒီသုံးဖို့ဒီတကယ်ရှုမှတ်တဲ့ချိန်မှာတရားတရားစကားတွေသွားတယ်အခက်အခဲတွေကြုံလာတဲ့အခါမျိုးမှာအဲ့ဒီမှာလည်းတုံချလို့ရအောင်သင်ပေးတာပါဒီမှာဖေ။ဘုမနောက်တစ်ခုမေးချင်တာကလေမနေ့ကဘုံပြောတာလေ ဗုဒ္ဓနုတ္တိပွားပေါ့နော်ဒီယောဂအရန်ခံစားနေရတဲ့ချိန်မှာပြီးတော့မှကျောင်းအာဆိုတာအဲ့လိုမျိုးမကွယ်လွန်ကြီးမဆုံးနေမှာပေါ့နော်ဒီလိုမျိုးနောက်ဆုံးထွက်သက်မှာအဲ့လိုမျိုးဗုဒ္ဓပုံတော်တွေပွားမယ်ဘာညာဆိုရင်လူကဆိုးတွေပဲဖြစ်တတ်တယ်ဆိုဖေ။အဲ့ဒါလေးရှင်းပြပေးပါလားဖေ။ဟုတ်ဟုတ်။အဲ့ဒါကဖြစ်ချင်လို့ဖြစ်တာတော့။အဲ့ဖြစ်သွားတာ။ဓမ္မတော့ မဟုတ်ဘူးမှန်မှန်တော့ပြောဘုန်းကြီးကိုယ်တိုင်ဒီမှာဇာဥတွေရေးပါတယ်ရှေးအခုတော့ကိုယ်လောက်ရေးပါဇာဥတွေရှေးရှေးကဆရာတော်ကြီးကခုလိုဝိပဿနာမထွန်းကားသေးဘူးတို့ဇာဥတွေရေးပြီးဒီယောဂဇုဏတွေအသက်ရှည်တယ်နောက်ဖျားအောင်ပြီးတယ်အဲ့ဒါကြောင့်သူတို့ကဒီကျမ်းစာကိုရေးရတော့ကောင်းမှုကြောင့်သူကအဲ့လိုလာတာယုံစုံနာကြီးဖြစ်ရပါလို့ယုံစုံနာဖြစ်ပြီးတော့နောက်ဖျားပါမိပြီးရပါလို့ဤအဲ့လိုသွားတာအဲအဲ့လိုမျိုးပုံကိုယ်ကြီးတောင်းတလို့ဖြစ်တာ အဖြစ်များရင်လည်းဖြစ်တယ်တောင်းတရင်လည်းဖြစ်တယ်ဘုရားဆိုတော့ဗျာဘုန်းကြီးတို့ဗိမိတာရမင်းကြီးဗိမိတာရမင်းကြီးကသောတာပန်သောတာပန်အထက်နတ်တွေအများကြီးသွားနိုင်တယ်အခုဆိုရှရုမာတွေနတ်နတ်မှာအဲ့ဒီမှာလည်းကြီးကဲနတ်မဖြစ်ဘူးသူကအဖြစ်များခဲ့တာဝတ္တပနဂန္ဓဝနဆိုတာကကြည်တဲ့နတ်ပဲတပင်တဲ့နတ်ပဲအဲ့ဒီဘဝတွေအဖြစ်များတော့နော်သောတာပန်တခါရအဲ့ဒီပဲအာယုံပြုတ်နာပဲသိတော့အဲ့ဒီမှာသွားဖြစ်တယ် ဖြစ်များရင်လည်းဖြစ်ပါတယ်နောက်ကိုကတောင်းတရင်လည်းဖြစ်ပါတယ်ဆူတောင်းတာပေါ့ဗျာတောင်းတတော့အဲ့ဒါကြောင့်ဖြစ်တာဘလိုကြီးဒီဗုဒ္ဓံတို့ဒီဘွားလို့မဟုတ်ဘူးဟုတ်ဗုဒ္ဓံအဲ့ဒါတော့တော်တော်ကောင်းတယ်တော့ပဲပေါ်ပြီးတော့ဆွဲဆွဲနဲ့ပေါ့နော်အဆွဲနဲ့အဲ့လိုမျိုးဘုရားကြီးတွေဘုရားကမပိုင်းရောအဲ့လိုမပါဘူးမတွေ့ဘူးမရှိဘူးဟုတ်တယ်မဖြစ်တယ်ပါဒီစာမှမရှိဘူးတကယ်တမ်းလည်းမရှိပါဘူး ဆရာကတော့ပွားခြင်းကြောင့်ဒီကောင်းတဲ့ပုံပွားတွေရောက်သွားတာပဲရှိနတ်အဲ့ဒီယုတ်ဇုနတ်ကဒီနားမှာရှိတဲ့တိသစ်ပင်မော်နေတာကိုသစ်ပင်မော်နေတာကိုယုတ်ဇုနတ်လို့ခေါ်တာနော်လေအဲ့ဒါပဲသူတို့ကသက်ရှိတယ်သက်ရှိတော့ဘုရားကိုမိတယ်ဒါမှပဲဒါပါပဲတမန်ပါအဲ့ဒါအဲ့ဒါကိုစုမတောင်းတဲ့ပုဂ္ဂိုလ်ဒါသွားစုမတောင်းတဲ့တောင်းဘူးလားရှိလို့ ရှင်းရှင်းလင်းလင်းသိတယ်လေ့ကြည့်ရပါခင်ဗျာအဲအဲ့ဒီမှာလည်းနော်ဘုန်းကြီးပြောမယ်ဒီဒီဗုဒ္ဓနုတိသင်ပေးမှာနောက်ကြတော့အခုနည်းနည်းလေးပြောခဲ့မယ်ဘုရားကုံတော်ပွားတဲ့အခါပီတိလေးတွေဖြစ်လာတယ်ဒီဝိပဿနာပြောင်းရင်ပီတိပတ္တိလေးဖြစ်လာအဲ့ဒီပီတိပတ္တိလေးတွေကိုနေသဒုက္ခနာတာပေါ့ဖြစ်ပြမြောင်ရှုရတယ်အဲ့ရနေဝိပဿနာဉာဏ်နေဆင်ခြင်တက်ပြီးတော့လည်းမဉဏ်ဖွဉဏ်ရတယ်နောက်တနည်းဝိပဿနာပြောင်းတာဒီပီတိပတ္တိတွေကဘယ်မှာဖြစ်မိတယ်လဲဖြစ်တယ်လဲဒီခန္ဓာကိုယ်ကြီးမိပြီးဖြစ်တယ် အဲတော့ဒီခန္ဓာကိုယ်ကြီးရဲ့ဒီပိဋိပတ်တိမီးနေတဲ့ယုံနံတရားတွေကိုလည်းအိဋ္ဌဒုက္ခအနတ္တရှုနိုင်တယ်ရှုရင်းနဲ့လည်းပဲယဟနာဖြစ်ပါတယ်နောက်ပြီးတော့ဒီနောက်တစ်မျိုးပြောမယ်နော်ဒါအဲ့ဒီသင်တဲ့ခါကျပြောမယ်နောက်တစ်ခုကဘာကောင်းလဲဆိုဒီယုဂနာတာဒီသုံးတာပါပဲခုဘုန်းကြီးတို့တွေတခါလေးလေးကြဒီကကြည်နေဒီမာကြီးတို့တချို့ကြလဲပင်ပန်းတဲ့ခါကြလေအိတ်ချင်တာတို့ငိုင်မီးတာလို့ဖြစ်တယ် ခန္ဓာကပင်မနေတယ်စိတ်ကပင်မနေဆိုငိုက်တယ်ဘုံကြီးလည်းငိုက်တာပဲအဲ့ဒီခါလာမျိုးဆိုရင်မအချင်းနဲ့အချင်းနဲ့မှတ်မပိုးငိုက်လို့ကောင်းတယ်လို့ပြန်တယ်အဲ့လိုမျိုးလုံးမဲ့စာဒီအချင်းနဲ့စိတ်ကမပြောက်ဘူးဆိုရင်ဘုရားတို့တရားအဲ့ဒါသိကောင်းတယ်တိတိကျညွန်ထားတယ်ဟိုဘုန်းကြီးကျမ်းနံပါတ်မမှတ်မိတော့မေဇိမတန်ရုပ်မှတ်တာပဲအဲ့ဒီတန်ရုပ်ထဲမှာထင်တာပဲအဲ့ဒီထဲမှာပါတယ်ဘေကုဏိပတတန်ရုပ်ဟုတ်တယ်အဲ့ဒီထဲမှာဘာပါလဲဆို ခန္ဓာကိုယ်ကပင်ပန်းလို့စိတ်ပင်ပန်းလို့ရင်အိတ်ချင်တတ်တယ်အဲ့ဒီချိန်ကာလမျိုးဆိုရင်ဗုဒ္ဓနုတိပြောင်းမလို့ရတယ်ဗုဒ္ဓနုတိပြောင်းမလိုက်စိတ်ကကြည်လင်းလာပြီအိတ်ချင်စိတ်ပျောက်သွားပျောက်သွားမှငုတ်ကံပဋ္ဌာန်းပြန်လာဒုသွင်ဘုန်းကြီးဆိုရင်မလုပ်လဲဆိုရင်တရားယောဂီတွေအကုန်လုံးမှတ်တာနော်ဒီလိုညာပိုင်းတို့ဘာတို့ပင်မရင်အိတ်ချင်တာပဲအိတ်ချင်တာကြီးကိုပေးမမှတ်နဲ့အိတ်ချင်တယ်အိတ်ချင်တယ်သွားလို့ရအိတ်ချင်တယ်ဘုရားကုံတော့ပျောက်မှန်လား အဲ့မှာကိုခန္ဓာကိုလန်းဆန်တက်ကြွလာတက်ကြွလာပြီဆိုမှငကိုကမ္မဒါမှမဟုတ်ဗုဒ္ဓံတို့သိကြပြောဘွားနေလဲပြီးတာပဲဒါတစ်ချက်နော်မှတ်လားနော်ခန္ဓာကိုပင်မန်းရင်စိတ်ပင်မန်းနေရင်ဘုရားကတော့ပြောင်းမနိုင်တယ်ပြီးတော့ငကိုကမ္မထမ်းသွားနောက်တစ်မျိုးပြောဦးမယ်ဒါကတော့အင်္ဂုတ္တထက္ကရာထဲမှာပါတယ်နောက်တစ်မျိုးကတော့ဘာလဲဆိုတော့ကမ္မထမ်းတစ်ခုကိုအားထုတ်လို့ညီးငွေတာတွေရှိတယ်နော်ပြင်းလာတာပေါ့ကွယ်ဟုတ်လားအာနာပါနပါတာပြင်းလာတာကြာတော့ ဖောင်းမိမလာလေကျတော့လည်းပြင်းလာတာအဲ့ဒါမျိုးညင်းငွေတာလို့ပြင်းလာတာဆိုရင်လည်းပဲဘုရားကုံတော်ပါလို့ရတယ်ဘုရားကုံတော်ပါလို့ရတယ်ညင်းငွေတာပြင်းတာပြောင်းစိတ်ကြည်လင်းလာတယ်ကြည်လင်းလာပြီးငကိုကမ္မထာပြောင်းပြန်သွားအဲ့ဒါကိုဘုန်းကြီးတို့ကစာပေနဲ့ပြောရင်ယူကနာတနီလို့ခေါ်တယ်အစုံလိုက်တော့တွဲပေါ့ွားတာအနာမနာမှတ်မယ်ဒုံမဝါယောဒမှတ်မယ်ခက်ခဲတွေ့တယ်ကမ္မတန်တကုမှတ်မယ်အဲ့လိုအစုံလိုက်အစုံလိုက်တွဲမှတော့ယူကနာတာနီးခေါ်ဘုန်းကြီးအဲ့ဒီနီးကိုပို့ကြိုက်တယ် ဒကမတွေဒကာတွေလှုပ်ကြည့်စေချင်တယ်ပေါ့နော်ဒါမျိုးလေးတွေအဲ့ဒါပို့အဆင်ပြေတယ်အဲ့ဒါပါပဲဒါပါပဲဆရာอืมပြောဥအောင်ကိုပြောလို့ရပါပြီဒကာဥအောင်ကိုပြောဗျာဥဒိမာရဗျာတပည့်တော်ကဥအောင်ကိုပါဟိုနေ့မှာဖလော်ရီဒါပါဗျာဖလော်ရီဒါဟုတ်ပြီဟုတ်ပြီဗျာဟုတ်ပြီကဲပြောပါအောင်ဒကာကြီး တပည့်တော်လျှောက်ထားမေးမြန်းချင်တာကဘုရား-ဒီသတိပဋ္ဌာန်၄ပါးမှာ ကာယ၊ဝေဒနာ၊စိတ်၊ဓမ္မဆိုရှိတယ်။အခုရှင်ဘုရားတရားဓမ္မလည်းပါတယ်။အဲဒီထဲမှာဓမ္မာနုปัဿနာနဲ့ပတ်သက်လို့တပည့်တော်အသေးစိတ်လေးနည်းနည်းပိုသိချင်တယ်ဗျ။ဒီမှာရေးထားတဲ့အထဲမှာတော့ဝေဒနာသင်္ညာမှတပါးစေတသိက်၅၀။စေတသိက်၅၀လို့ရေးထားတယ်။ဆိုတော့ဓမ္မာနုปัဿနာကို-မှန်ပါ့ဘုရား။ဓမ္မာနုปัဿနာကိုဘယ်လိုလျှော့ရလဲသိချင်ပါတယ် ဟောဓမ္မရှုဟုတ်ပြီခုနတခါပြောရင် तू ကသင်ညက်ခန္ဓာကိုရှုနေဓမ္မနုပါဒနာတတိပဋ္ဌာန်သင်္ခါရခန္ဓာကိုရှုနေဓမ္မနုပါဒနာတတိပဋ္ဌာန်လို့ပြောထားနော်သင်ညက်ခန္ဓာသင်ညာသဘောဆိုတာကတော့ဒါယောက်ျားပဲမိန်းမပဲမမှတ်နေလို့ရှိရင်သင်ဒီယုံနံကွဲပြောင်းမှတ်ခိုင်းတာပါဒီကတော့ရုပ်တဘာဝနာမ်တဘာဝတွေမှားတယ်မှတ်နေတော့ဒီငါသူကယောက်ျားမိန်းမဟိုဒီမှာဆိုရင်ဒီမကြီးဒကာကြီးဦးအောင်ကိုဒကာကြီးဘုန်းကြီးဦးကောတိတာဆိုတဲ့ဒီ အမှတ်တင်ညာတွေပျောက်သွားတော့ဟောဒါရုပ်တဘာဝနာမ်တဘာဝတက်တက်မြင်အောင်ရှုရတယ်အဲ့လိုရှုရင်တော့ဒီအဲ့တော့သူ့တဘာဝတန်ရှုရင်တော့ဒီဒီရုပ်တွေမြင်လာရင်ဒီဥကောတိတာပဲဥအောင်ကိုယ်ပဲမမြင်အောင်ပေါ့လေမြင်မြင်နဲ့မှတ်ခိုင်းတာတို့ကြားရင်ကြားရမှတ်ခိုင်းတာတို့ရုပ်တဘာဝနာမ်တဘာဝတက်ပဲမြင်အောင်အာဒါဥအောင်ကိုပုံဒါဥအောင်ကိုခြေလက်နှာခေါင်းပုံစံဒါဥအောင်ကိုပဲစာရီလိုပေါ့လေဒီလိုဒါတော်မီမီပဲစာရီလိုဒါမျိုးမှတ်သားမှုမရှိအောင် တင်ညာသဘောလေးပေါ့အမှတ်တင်ညာသဘောလေးကိုလည်းပေါ်လာမှတ်ပါသင်္ခါရခန္ဓာဆိုတာကစေတသိက်က52ပါးရှိပါတယ်အဲ့ဒီ52ပါးထဲမှာဝေဒနာဝေဒနာခန္ဓာတင်ညာတင်ညာခန္ဓာဉာဏ်နဲ့စေတသိက်50ဉာဏ်တော်ဘောတကကြီးဟုတ်ပါပြီအဲ့တော့များသောအားဖြင့်တော့ဘုန်းကြီးတို့စမှတ်ခါစားကြတော့ဒီရုပ်ခန္ဓာကိုယ်ကိုမှတ်တာများတယ်အာနာပါနာသုံးဖို့ဓကမ္မထံပေါ့မှန်ရင်မှန်တော့တမာရီတွေအားကောင်းလာတဲ့ခါကျတော့ ဒီဝေဒနာတွေဒုက္ခဝေဒနာတွေဘာတွေကြော်သွားတယ်လွှမ်းမိုးသွားတယ်ချိန်ကာလမှာဆိုရင်ဒီရုပ်ခန္ဓာကိုယ်ကြီးကပျောက်နေတတ်တယ်မထင်မရှားဖြစ်တတ်တယ်အဲ့မှာစိတ်ကြကြံတယ်အဲ့ဒီအချိန်မှာစိတ်တ ानु ပဒနာဘုန်းကြီးကသင်ပေးတယ်အဲ့ဒီစိတ်တ ानु ပဒနာဥပမာဘုန်းကြီးတန်နားထောင်နေတယ်ဆိုအတန်ပဲဒီတန်လေးပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒီလိုလေးမှတ်နေတော့ဒီလိုတော့မှတ်ပါများတဲ့ခါကျဒီတန်ပေါ်မှာဒီ ဒီစိတ်လေးဟာလောဘဖြစ်သလားဒေါသဖြစ်သလားဆိုတာလေးတွေလည်းနောက်ပေါ်လာလိမ့်မယ်မှတ်ပါများသိလာလိမ့်မယ်ဒီစိတ်လေးတွေနောက်မှာစိတ်နဲ့အတူဖြစ်တာလောဘဒေါသမောဟမာမနာပေါ့လေဒီဒီစိတ်တိတ်သဘောလေးတွေအဲ့ဒီလိုပေါ်လာလိမ့်မယ်ဒီအတန်တခုကြားတဲ့လောဘဖြစ်ရင်လောဘသဘောလေးကိုမှတ်နိုင်တယ်ဒေါသဖြစ်ရင်ဒေါသသဘောလေးမှတ်အဲ့ဒါဓမ္မနုပဒနာသင်္ခါရခန္ဓာမှတ်တာသဘောမှတ်တာပါဗျာသဘောမှတ်သဘောမှတ်ဟုတ်တယ်စိတ်တိတ်သဘောလေးတွေလောဘသဘောဒေါသ သဘောလေးပေါ့အိတ်ချင်တဲ့သဘောလေးတွေအိတ်တာမရှိရဖြစ်တဲ့သဘောလေးတွေဒီသဘောလေးတွေမှတ်တာကိုဓမ္မနုပါဒနာတတိပ္ပံလို့ခေါ်တယ်ဟုတ်ပါဘူးပညာတွေပုံပါတချို့ကြတော့ဘုန်းကြီးတို့ကတရားစစ်ကြည့်တဲ့အခါကျတချို့ကြတော့ဒီငငယ်တုန်းကဘုန်းကြီးမန္တလေးနေစဉ်ကောင်းကမဟာဗောဓိရိတ်တာက နေပြီးတော့တရားသူကဗြဟ္မလူသားဖြစ်နေတရားနောက်တော့သင်္ကန်းဝက်လာတယ်။ကုစိန်တပါးထာမှာနိခံခဲ့ဘူးတဲ့။သူကဘုန်းကြီးကိုသင်ပေးတယ် သင်ပြီးတဲ့အခါ तू က तू ဖြစ်တာလေးတွေကိုအများအားပြောတယ်ပြောတဲ့အခါကျတခါကြီးဒီစေတသိက်လေးတွေ तू တော်တော်များများပြောနေတယ်ဦးဇင်းလေးတဲ့ဒီပြုတော့ဒီဟာလေးတွေနိုင်အောင်မှတ်နေကိစ္စပြီးတယ်အဲ့ဒီချိန်ဘုန်းကြီးဒါတွေမတွေ့ဘူးမတွေ့ဘူးတဲ့အခါကျ तू ပြောစာသမားကိုဗျာအချိန်ကဒါတော့ဗာစေတသိက်ဖြစ်ဒါဗာစေတသိက်ဖြစ်ဘုန်းကြီးလိုနားထောင် तू ကလည်းဦးဇင်းအခုချိန်နားလည်သေးဘူးတဲ့အဲ့တော့နောက်ချိန်နားလည်ပြီမှနားထောင်တာတဲ့ အဲ့ဒီတော့မှတ်မှတ်သားသားဒီစိတ်တိတ်သဘောတရားသူမှတ်မှတ်သားသားဘုန်းကြီးတစ်ချက်ပြောခဲ့တာရှိဦးဇင်းလေးနဲ့မှတ်ထားအနာဂံဖြစ်လာရင်တော့ဒီစိတ်စိတ်တိတ်တွေရှိရတာများတယ်ဒါလေးပြိမ့်သွားတယ်အနာဂံမှာဆိုရင်တော့ဒါမျိုးလေးအဲ့တော့ဒီမှာပြောချင်တာဒီကရဓမ္မနုပဒတင်ညာသဘောလေးရှုတာသဘောပါပဲစိတ်တိတ်သဘောလေးတွေပါပဲဝေဒနာလွဲတဲ့စိတ်တိတ်သဘောလေးတွေရှုနိုင်လာရင်ဒါကိုဘုန်းကြီးတို့ဓမ္မနုပဒနာတောင်းတယ် ဒါခန္ဓာ၅ပါးနဲ့ကိုက်ပြီးပြတယ်နေလွယ်အောင်လို့မှတ်တာ နောက်ကြတော့ဟိုဓမ္မနုပဒနာတတိပဌံပိုင်းကြထပ်ပြောမယ်အဲ့ချိန်ကြတော့ဒီဓမ္မနုပဒနာနှစ်မျိုးယူဆထားတယ်ခန္ဓာ၅ပါးတွေကနေသင်္ကြခန္ဓာသင်္ခါရခန္ဓာကိုလည်းဓမ္မနုပဒနာခန္ဓာ၅ပါးလုံးအာယနာ12ပါးလုံးဒါတွေယူဆနိဗ္ဗာန်တွေအဲ့ဒါတွေအကုန်လုံးရှုမှတ်တာကိုလည်းဓမ္မနုပဒနာဆိုနောက်တစ်မျိုးကပြောပြန်သေးတယ်အခုတော့ယောဂီတို့ဟိုလွယ်ကူအောင်လို့ဘုန်းကြီးသဘောပေါ့တင်ညာသဘောမှတ်သားနေတဲ့သဘောလေး ဒါမျိုးလေးပေါ့လောဘဖြစ်နေတဲ့သဘောလေးဒေါသဖြစ်နေတဲ့သဘောလေးလောဘဆိုတွေ့တာကန့်ညိနေတဲ့သဘောလေးမကျေနပ်နေတဲ့သဘောလေးမနာလိုအိတ်တာဖြစ်နေတဲ့သဘောလေးအိတ်ချင်နေတဲ့သဘောလေးပေါ့ဒါလေးတွေမှာဒါကြောင့်ဘုန်းကြီးတို့ကထိနာမိတယ်အိတ်ချင်တဲ့စိတ်မှိုင်းအိတ်ချင်တဲ့အိတ်ချင်တဲ့ကြောမာစီယောဂတာမန်ပဲမှအဲ့ဒီလိုမမှတ်ရဘူးအဲ့ဒါလေးကိုသိပြီးမှတ်ရတယ်လို့အိတ်ချင်တဲ့စိတ်လေးကိုသိပြီးမှတ်တယ်အဲ့ဒီသဘောလေးကိုသိမှတ်တယ် သိပြီမှရင်တခါကြီးနိုင်တယ်မသိဘဲနဲ့အချင်းနဲ့အချင်းနဲ့ခဏအိပ်ပြောသွားဒုက္ခမိုက်တော့ကမြေချော့ကြည့်တိတ်ချင်မလို့လို့လည်းပြောပြီးတော့သဘောလေးတွေမှတ်တယ်လို့မှတ်ထားမယ်နော်။ gain နောက်ထပ်ဘယ်သူပြောမလဲ။တရားတော်ဒီမေကွန်းကဟိုဟိုသူငယ်တန်းကလေးတွေမေးတယ်မေကွန်းမေတ္တာဘလို့ကိုအဲ့ဒါတွေမစင်စားကိုအဲ့ဒါတွေမစင်စားနဲ့ကိုမေးချင်တာမေးကိုသိဖို့ကိုနားလည်ဖို့အရေးကြီးတယ် ဆရာတော်ခဏခဏပြောတယ်မေတ္တာပို့ပေးပါဒါမဲ့မေတ္တာပို့တယ်ဆိုတာဘလို့ပြောတာလဲဆရာတော်ဟိုဆုတောင်းပေးတာပါဘလို့အာဆုတောင်းတာမဟုတ်ဆုတောင်းတာတတ်တတ်ဆုတောင်းတာကတော့ wish လောက်တာပေါ့ဟိုဓမ္မကြီးကျမ်းမာပါစေအဲ့ဒီတခုတရားပေါ့လေဟိုမှာဆောင်းဝဲအောင်ပါစေယာရုတက်ပါစေ wish ဟိုကအဲ့ဒါဆုတောင်းတိုင်း ဟိုအကြမေတ္တာကြတော့ကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်ဓမ္မကြီးကိုစေလွတ်နေတာပို့လွတ်နေတာဖြန့်ပေးနေတာခေါ်တယ်ဟိုကနဲ့မတူဘူးဟိုနည်းနည်းတော့ဟိုရှင်းပြခက်တာပေါ့လေသူတို့ကဆင်းလူယုံမလေးဖြစ်နေတော့ဟိုကတော့သူ့ဘောအကျိုးလိုလားစိတ်တတ်တတ်ပဲသူ့ရဲ့ငြိမ်းချမ်းဖို့အေးချမ်းဖို့ဆိုတဲ့စိတ်တွေမပေါင်းမေတ္တာဘုရားကကြခုနကဘုန်းကြီးပြောခဲ့တဲ့ကိုယ်စိတ်ကိုအရင်အေးအောင်ငြိမ်းအောင်လုပ်မယ်ပြီးတဲ့အခါကျတော့ကိုယ့်ရဲ့ပုံကိုအာရုံပြုမယ် ခုဓမ္မယုတ်ဘုန်းကြီးမေတ္တာပို့ခြင်းနဲ့ဆိုတော့နံပါတ်1မေတ္တာပို့ပဲပို့ကကိုယ်စိတ်ကိုငြိမ်းအောင်အေးအောင်လုပ်ခုလိုတရားထိုင်လိုက်တဲ့စိတ်ကအေးချမ်းသွားတယ်ပြီးတော့ဓမ္မယုတ်ကိုအာယုံပြုမယ်ပို့ပြီးတော့ဓမ္မယုတ်တော်မျိုးမောနိကာဘေးရန်နေတဲ့ကင်းကကျမ်းမာလို့ချမ်းသာပါစေနှလုံးစိတ်ဝိုင်းအေးချမ်းပါစေနှလုံးစိတ်ဝိုင်းအေးချမ်းပါစေဒီလိုဖမထထပို့စိတ်လွတ်နေတာပေါ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်ဒီစေလွတ်နေတဲ့ပို့လွတ်နေတဲ့သဘောကမေတ္တာ ဟိုဆူတောင်းတာကအဲ့ဒီလိုစိတ်တွေစေလွတ်တာမဟုတ်ဘူးကိုယ့်ဟာကိုယ်ပဲမျောလင့်တာဟောဒီလိုဖြစ်ပါသေးဒါပဲဒါကတော့ဓမ္မကြီးကိုဓာတ်ရိုက်ပို့နေဒီလိုစိတ်လွတ်ပို့လွတ်နေတာအဲ့ဒါမျိုးစေလို့ပို့လို့တော့မေတ္တာပို့တယ်လို့ဗမာသုံးတာအဲ့ဒါတော့စာပိုင်းတော့ခက်တာပေါ့မကြီးစာပိုင်းခက်ပဲဒါပေမဲ့လေးကျင့်လောက်ပါများတော်တော်ကောင်းတယ်ခုနဘုန်းကြီးခြေကံသဘောပြောခဲ့တယ် မေတ္တာဓာတ်ဖြစ်အောင်ရင်လုပ်ပါအေးကိုယ်စိတ်ကိုအေးအောင်ငြိမ်အောင်လုပ်ပါတရားထိုင်နေလည်းကိုယ်စိတ်ကငြိမ်အေးမှုတွေရလာတယ်အဲ့ဒီနည်းနဲ့လည်းလုပ်လို့ရတယ်သို့မဟုတ်ကိုယ်စိတ်ကိုအေးတော့ငြိမ်တော့ရေလေးတွေကြည့်ရင်လည်းငြိမ်တယ်ကောင်းကင်လာမင်းကြည့်ရင်လည်းစိတ်ကအေးချမ်းသွားမယ်ဒါမျိုးလေးတွေပေါ့ပန်းမွေလေးတွေကြည့်ရင်လည်းကိုယ်စိတ်ကအေးချမ်းသွားမယ်စိတ်ဆူနေတဲ့တောတောင်ပင်လယ်သမုဒ္ဒရာ လေးလေးတွေတိုက်တာတွေခံစားနေကိုယ်စိတ်ကအေးချမ်းတာလေးလေးတွေခံစားရဟိုတတ္တဝါတွေလည်းဒီလိုအေးချမ်းရကောင်းစေထားစေဒီပေါ့အဲ့လိုမျိုးကြည့်အဲရပါတယ်ဒီဟာမျိုးကြတော့ကြီးလာတဲ့ဆိုင်ဖရာတို့ဘာလို့ဖရာပုံတော်တွေကြဖရာကုံတော်ပွားလိုက်တာပိုကောင်းတယ်သူ့ပုံကိုအာယုမေးမလို့ဟင်းပြောဖရာကုံတော်ပွားတယ်ဆိုတာဆရာတော်ဘာကိုပြောတာလဲသူ့ရဲ့ဂုံတော်ကိုးပါးကိုရွတ် ရွတ်တာလားရွတ်တယ်ဟုတ်တယ်ဟုတ်တယ်ရွတ်တယ်သူ့ရဲ့ဖရာရဲ့ဂုံတွေအည်သွေးတွေပေါ့နော်စိတ်ထဲကနေဆင်ញင်တာအောက်မေ့တာဟောဘုရားဆိုတာဒီလိုရည်သွေးတွေရှိပါဒီလိုရည်ချင်းတွေရှိပါလားပေါ့ပါဠိလိုလည်းယုံမယ်ဗမာလိုလည်းယုံမယ်ရိုးယုံဆိုယုံတတ်တတ်မဟုတ်ဘူးအဲ့ဒီရေကဒီရဂုံတွေအရည်သွေးတွေကိုကိုယ်ညာနဲ့တတ်နိုင်မြဆင်ញင်နှလုံးသွင်းပုံဖော်တာပေါ့ဗျာအဲ့လိုနဲ့ဆင်ញင် ဟောဒေါဒေါမောနီကာမှာဒီရေးသေးရှိတယ်ဒီရှိချင်းနေရှိတယ်အဲ့ဒီလိုတယောက်ယောက်ကချီးမွမ်းတယ်လို့ပေါ့ဒီမှာဖះမှာလည်းအဲ့လိုခုံနေချင်းနေရှိတယ်ဟောမှာဒီဒီလူချင်းချင်းဆိုတာဒီကလေးမလေးကအပြောဆိုရင်ကျေးလိုက်တာအသွားလာရင်ကျေးဒီလိုပဲဖះမှာအဲ့ဒီပို့ရင်ကျေးတာပေါ့ညမှာသူကတော့ဟောတင်းတဲ့တာညရိယာမြဲဥတော်ဟုတ်လားသွားလာလာတဲ့ကရင်ကျေးတယ်တိမ်မွေ့တယ် အဲ့ဒါမျိုးကြောင့်သွားရလာတဲ့ခါမှာရင်ကြီးသိမ့်မွေးတဲ့အတွက်သုက္ကတာဆိုဒါမျိုးတွေဒါမျိုးလေးတွေဆင်ကျင်တာပေါ့အဲ့ဒါဘုရားကုံတော်လို့ပွားပွားတဲ့ခါကျတော့တတိပါတယ်ဆင်ញဉဏ်လေးလည်းပါတော့အဲ့ဒါကိုစိတ်ထဲကပွားစိတ်ထဲကတမာရီမြောက်ညာနှုတ်နဲ့ရုပ်ဆိုပွားတော့ဘုန်းတော်အဲ့လိုလေးချင်းစပိုင်းတော့ဒီမှာဘယ်ရာမစိုးလေးချင်းမလောက်တတ်သေးရင်တော့ခက်တယ်ဘယ်သူမစိုးခက်တယ်သူကသူဝင်မခံတာပဲရှိတယ် ဒါကြောင့်မို့ခုလိုဘုန်းကြီးတို့ကျွမ်းကျင်တဲ့လောက်ဖူးတဲ့ဆရာသမားတွေတိုင်မြင်ရတယ်ဆွေးနွေးရတယ်အဲ့ဒီကြမှာတခါဘုန်းကြီးဘာတခုပြောတာလေးရှိလဲဆိုဘုန်းကြီးကဖျားမဟုတ်ဓမ္မကြီးတော်မာရိကကိုခုဒီလိုသင်ပေးမယ်လို့လဲအဆင်ပြေရင်လည်းပြင်မယ်မပြေလို့မပြေဘူးဆိုရင်နောက်ရကြပြန်ပြောရတယ်ဆရာတော်ဆရာတော်မနေ့ကသင်ပေးတယ်ဒီတော့လှုပ်ကြည့်တယ်အဆင်မပြေဘူးအဲ့လိုပြန်ပြောရမယ် အဲ့ဒီခါမှာဘုန်းကြီးအဲ့လိုဆိုရင်ဒေါ်မလေးကနောက်တစ်မျိုးဘုန်းကြီးသင်ပေးနိုင်လိုက်မယ်ဒီလိုလေးလုပ်ကြည့်ပါလားအစဉ်ပြေဆက်သွားအစဉ်ပြေထပ်ပြောဘုန်းကြီးပြောနိုင်လိုက်မယ်အဲ့ဒါမျိုးဘုန်းကြီးလေးလာတာတယ်အဲ့ဒါလေးလုပ်ကြည့်ပေါ့နော်ဆရာတော်ဘက်ကအစဉ်မပြေတာမဟုတ်တပည့်တော်ဘက်ကအစဉ်မပြေဒီခါကဓမ္မအာထုဇာပုတ်အာထုဇာပုတ်ကဘယ်သူမှမဆိုဒီတိုင်းပဲအဲ့ဒါစိတ်စိတ်တကြစရာမလို ခုနဘုန်းကြီးကိုယဟန်တစ်ပါးလေးကြောင်တော်တဲ့တောင်နဲ့သွားထုတ်တယ်လေကိုကြီးတက္ကမကြီးကသူ့အကြောင်းအရာတွေသိနေသူပြန်ပြေးတာပဲဘုရားဆုံးပါတယ်စိတ်ဆူလိုက်လို့ပဲထိမ့်သိရခက်တယ်စိတ်ကိုထားတဲ့နေရာမနေဘူးလေထွက်ထွက်ထွက်ထွက်သွားတာတော်ထိမ့်ရခက်တယ်မြောက်လို့အဲ့ဒီမှာသိဟင်ဟုတ်တယ်အဲ့ဒီမှာဒေါ်မာရီကဘာသိလားဩစိတ်ကတဲထိမ့်သိရခက်ငါကမသိဘူးလေကိုယ်စိတ်ကိုပိုင်နေထင်တာဟုတ်သားသမီးတွေရှိတာ သားသမီးတွေရှင်ချုံးမဘူးလားကျိန်းမဘူးလားမလားနင်တို့အမေစိတ်ကိုသိတယ်မဟုတ်လားဟိုမှာကိုယ်စိတ်ကိုပိုင်တယ်လို့လို့ခုဖြစ်စလို့ဖြစ်တယ်လို့လို့ပဲဘုန်းကြီးတို့ဘုန်းကြီးတွေဒီတိုင်းပဲမင်းဆရာသမားစိတ်ဓာတ်သိတယ်မဟုတ်လားဘာညာပေါ့လေချိန်ချောင်းအဲ့ဒါတူတူပဲကိုယ်စိတ်ကိုမသိတဲ့သဘောကိုယ်စိတ်ကိုသိလာတဲ့ခါကျတခါတခါတော်တော်အားအသင့်ဖို့ကောင်းတာဒီလိုတရားမှတ်ရင်တောင်မှဒီစိတ်ကလေမကောင်းတဲ့အတွေးတွေဝင်လာတာ ခက်တလီကိုယ့်အကူတော်မဟုတ်စိတ်ပြချင်ငါကလည်းဒီဘက်နဲ့တရားမှတ်နေပါဆိုဒီမကောင်းတဲ့စိတ်ကဝင်လာတယ်ဒါတမာရီရှိလို့တမာရီအကောင်းလို့မြင်တာတော့မဟုတ်လို့မမြင်ဘူးမမြင်တော့ဒီမကောင်းတာကြီးကိုဆက်တွေးနေတာပဲတမာရီအကောင်းတဲ့ခါကျတော့ဒါကြောင့်မို့ဒီမဏိပါဒနဗလူကနေဖះလျှောက်တဲ့တစ်ချက်ရှိတယ်မြတ်စွာဘုရားတဲ့တတိနဲ့နေတဲ့ပုံကိုယ်တွေကစိတ်ဓာတ်တွေအထက်တန်းကြရင်မြင်ရတယ်စိတ်ကောင်းနှလုံးကောင်းတွေရှိတယ်လို့ဆိုလိုတာပဲ တတိယကောင်းတဲ့ဘက်မှာပဲရှိတယ်ဓမ္မကြီးကမကောင်းတာတွေတွေးနေတယ်ဒီတတိလေးနဲ့တိလိုက်တဲ့ခါကျတော့ဒီမကောင်းတဲ့တွေးရရပ်သွားတယ်အဲ့မှာစိတ်ကောင်းနှလုံးကောင်းတွေပြောင်းသွားတယ်ဒါကြောင့်ဘာမှစိတ်တမကြမ်းနဲ့ဘာမှစိတ်မငြင်းနဲ့ဒါလူတိုင်းဖြစ်တာဆိုတော့ဒါတဘာဝပဲဒီတဘာဝကိုနိုင်အောင်ဘယ်လိုလုပ်မလဲဒါနဲ့ဆရာသမားတွေတွေးတာဆွေးနွေးတာပါနော်ကဲဒီလောက်နဲ့ကျင်းတာနော် ဘုရင်နောက်တော့ဘယ်လိုကြံသေးလဲမင်းဟောကိုချစ်စော်ပြောလို့ရပါတယ်ရှင်ဟုတ်ဒေါက်တာဒကာကြီးပြောဒကာကြီးအာဆရာတော်ကပြီးတော့အာမောင်ချစ်စော်နယူးယောက်မြို့ကနေပြီးတော့တရားနာပါဗျာအဲဒီတော့မေးလို့ပြပါဟုတ်ပဲမေးပါဗျာမိကုန်းနှစ်ခုလောက်ရှိပါတယ်ဗျာဟုတ်ကဲ့ပထမတစ်ခုကတော့အခုကဟိုပေါ့ဆရာတော်ဘုရားအခုလိုအဲဘုရားတရား၄ပါးကိုခန္ဓာ၅ပါးရော ရုပ်28ပါးစေစိတ်50တပါးပေါ့ဗျာအဲ့ဒါတွေနဲ့အကုန်ဇရားလေးနဲ့ပြပေးတာကျေးဇူးကြီးပါပါတယ်ဗျာအထူးတူပဲဂျန်နဲ့အောင်မြောင် zoom နဲ့အောင်မြောင်အာကျူးစားပြီးတော့ဆောင်းပေးကြတဲ့ဟိုမတ်ဆန္ဒတို့အဲကိုတီရှင်တို့ကိုခေင်စကြည့်တော့အကုန်လုံးလည်းကျေးဇူးထူးတင်ပါတယ်တာတို့လည်းခေါ်ပါတယ်ပြီးတော့မေးခွန်းတစ်ခုကတော့ဗျာပထမတစ်ခုကအခုက covid 19ကမ္ဘာကာရောဂါဖြစ်နေတော့အဲ တရုတ်မှာသေတဲ့လူတွေအများကြီးပဲလေတောက်တော့လေသူပြနယူးယောက်မြို့ဟာဆိုရင်တော့ကဘာပေါ်မှာအဆိုးဆုံးသေနေတာပေါ့တတင်းနေအလောင်းနေထားစရာမရှိဘူးရေခဲတိုက်ကမဆန့်တော့ဆေးရုံရှိမှာ ရေခဲတိုက်ထက်ကားကြီးနဲ့ထားရတာပေါ့ဆိုတော့အာကျန်တဲ့လူတွေလည်းအခုဆိုရင်ဟိုနှာခေါင်းစည်းတွေတက်ရတာပေါ့လေဆိုတော့အဲ့ဒီကိုဗစ်ကနှာခေါင်းကနေဝင်လာတာပါးစပ်ကနေဝင်လာတာဆိုတော့အာဒီလိုနဲ့သေခြင်းတရားတော်တော်နီးနေတာပေါ့ဗျာဆိုတဲ့ခါကျတော့ဒီတော့ကတော့ အခုလိုအချိန်မှာအကယ်၍ယောဂဖြစ်ခဲ့လို့ရှိရင်ဟောပေါ့တေဂာနီးအချိန်ပေါ့ဗျာအဲ့တေဂာနီးအချိန်15မိနစ်5မိနစ်မှာမရာမရာတာနာဇောကြီးဖြစ်နေမယ်အဲ့ချိန်မှာ ခန္ဓာကိုယ်ကလည်းအာဝေဒနာမျိုးစုံခံနေရတာနာကျင်ကြိုက်ခဲတာတွေမောနေတာတွေဒါတွေကဘယ်သူမှမလွတ်ဘူးဗျာ ခံစားနေရတယ်အဲ့ဒီမှာမရဏတဏဇောချိန်မှာလည်းကိုဒီဘဝမှာလှုပ်ထားတဲ့ကောင်းတာတွေရောမကောင်းတဲ့ကဲဘဝကောင်းတဲ့အာယုန်တွေရောမကောင်းတဲ့နေမိတ်အာယုန်တွေကပေါ်နေတယ်ဆိုတော့အဲနောက်ဘဝမှာကောင်းတဲ့ဘဝလည်းရအောင်မှတ်တဲ့အာယုန်မှာလည်းလွယ်လွယ်ကူနဲ့မှတ်နိုင်အောင်အဲတေဂာနိချိန်မှာဘယ်အာယုန်ကို အာယုန်ပြုတ်ပြီးတော့မှတ်ပါမယ်လေခင်ဗျာအဲ့ဒါမိကုံးတစ်ခုပေါ့ဗျာအဲတေဂာနိချိန်မှာ ဘယ်အာယုံအာယုံပြုတ်ပြီးတော့မှတ်ပါမယ်လေဗျာအဲ့ဒါမိဂုံတစ်ခုပါဗျာအဲ့ဒီကမိဂုံကတော့ဟိုဆရာဘုရားဟိုဓမ္မစီကလည်းအဲသုံးခုလောက်ဆရာဘုရားဇာမွဲတွေဖြည့်ဆိုအောင်မြင်ထားတယ်စာတွေရောလက်တွေလည်းအခုကြင့်ကြံနေတယ်ဆိုတော့အဲ့ဓမ္မစီကအကြောင်းသုံးခုမှအဲ့ခေါင်းစဉ်လေးတွေဟိုရှိတယ်ဗျအဲ့ဒါလေးတွေကဟိုဘလူစာမွေးပွဲလဲပေါ့ဗျာပထမကဆရာဘုရားအဲ့မှာသာသနာ ဒဇဓမ္မစရိယဆိုတဲ့အစိုးရစာမွဲတစ်ခုရယ်နောက်စာမွဲတစ်ခုကဇီတီယင်္ဂနာပရိယတ္တိကနဝါစကဓမ္မစရိယစာမွဲတစ်ခုရယ်ဝိနယနုကဟဓမ္မစရိယဆိုတဲ့စာမွဲသုံးခုဆရာပရဖျားအောင်ထားတော့ဒီဟာတွေကအချင်းကျုပ်ပေါ့ဗျာအတူလေးဆိုဘလူဌာနလေဗျာအဲ့ဒါလေးသိပြီလားဗျာမေးခွန်းနှစ်ခုပါဗျာအဲဘယ်ဓမ္မကိုလွဲလာရင်ဖြေမယ်နော်ဓမ္မစရိယ၃ဘွဲ့ သာသနာတစဓမ္မစီယဆိုတာအစိုးရကျင်းပတဲ့ပွဲပေါ့အစိုးရကကျန်သုံးကျန်ရှိပါတယ်ငယ်လက်ကြီးဖြေရတယ်ခုတော်မူလာတန်းမူလာတန်းတော့ဖြုတ်လိုက်တတ်လိုက်ပဲငယ်လက်ကြီးမတိုင်အောင်မူလာတန်းဖြေရပါတယ်မူလာတန်းအောင်သွားတဲ့အခါငယ်လက်ကြီးငယ်လက်ကြီးအောင်သွားဓမ္မစီယလို့ခေါ်ပါတယ်အဲ့ဒီသာသနာတစဓမ္မစီယဆိုအစိုးရပေးတဲ့ဓမ္မစီယအစိုးရဆာကြရန်ပြီးတာကိုသာသနာတစဓမ္မစီယခေါ်တယ်ဝိနည်းအနုကဆိုတာကဘုရားဟောဝိနည်းတွေရှိတယ် အဲ့ဒီဝီနည်းတွေကိုစာမွယ်ပြုတ်လုပ်ပြီးတော့မေးတာရှိတယ်ရွှေဘုံမျိုးကအဲ့ဒီဟာကို အောင်လို့ဝီနည်းတွေနဲ့ပတ်သက်တိခါဘောဝီနည်းတွေပေါ့ဗျာဒါတွေကဘယ်အသည့်ဘယ်လိုပြောရင်ဘာဘာသင်နဲ့ဘာလို့ရင်ဘာဘာသင်နဲ့အဲ့ဒီဝိတုကြောင်းနေနဲ့တကွာပေါ့သူကအဲ့ဒါတွေကုန်လေးလာတယ်ဝီနည်းကကြားမှာပဲခြုံကြွိုင်းအဲ့ဒီလိုဝီနည်းတွေကိုလေးလာပြီးတော့အောင်မြင်မှုရလို့ပေးတာမျိုးဝိညာဉ်တို့ကတော့ စေတင်္ဂနာဓမ္မစီရဆိုဘုန်းကြီးတို့ရန်ကုန်ကကျင်းပတဲ့စေတင်္ဂနာဆောင်ွယ်ရှိပါတယ်အသက်ကန့်သတ်ချက်နဲ့ဖြေရပါတယ်သူကအောက်တန်းဆိုရင်မန္တလေးတက်ကြတရားမှာဘုန်းကြီးကုံမပြီးခဲ့ဘူးဆာကြမ်းမပြီးခဲ့ဘူးမန္တလေးတက်ကြတရားမှာကဆာကြမ်းဆာကြတန်းဆိုစေတင်္ဂနာတက်ကြတရားမန္တလေးမှာတက်ကြတရားရန်ကုန်ကစေတင်္ဂနာအတူတူပဲပြထမ်းပုံချင်းတူတယ်တက်ကန့်သတ်ချင်းကွာတယ်သူကနှစ်တန်းစာသင်တန်းစာချတန်းလို့ခေါ်ပါတယ် မန္လေးတက်ကြတရားက28နှစ်အတွင်းစာသနာအောင်ရမယ်ရန်ကုန်စေတင်္ဂနာကအသက်30အတွင်းအောင်ရမယ်မောင်ရင်နောက်ထပ်ဖြည့်ခွင့်မရှိဘူးဟုတ်ပါဗျာနောက်စာကြတန်းကျတော့35နှစ်အတွင်းအောင်ရမယ်ဟုတ်ပါဗျာခေဆုံးပေါ့လေအဲ့ဒီ35နှစ်အတွင်းမှာမောင်ရင်နောက်ထပ်ဖြည့်ခွင့်မရှိဘူးအဲ့ဒီရန်ကုန်ကဆံမွဲအောင်ခဲ့တဲ့အတွက်စေတင်္ဂနာအဲ့ဒါကိုပြီးဝန်သားလို့စေတင်္ဂနာ ခဏဝါစကဓမ္မစီရဆိုတခြားကျမ်းเนี่ย तू အသက်ကန့်တတ်တွေအသက်တွေကန့်တတ်ထားတယ်ကျမ်းစာတွေများတယ်ပေါ့ဒါကြီးအဲကြောင့်သူတို့ဒီဆောင်ပွဲတွေကိုလေဒီဆရာတော်ကြီးတို့ဘာလို့ကပါမယ်ပညာတတ်တပ်ပွဲလို့ခေါ်ပါတယ်အောင်တဲ့လူနေပါတယ်တရားမှာတစ်ပါးနှစ်ပါးလောက်အောင်ပါတယ်ဒါကိုမိုက်ခံဖြေကြတော့မှန်တာပြောရင်ဒီကကြီးတို့ဆောင်းဆောင်ပွဲတွေလို့အောင်တဲ့လူရှားပါအဲဒီလိုဆောင်ပွဲတွေပါ လက်ရစီကတော့ဘုန်းကြီးကုံမောင်တော့တဲ့ဒါကိုဘုန်းကြီးမထည့်ပါဘူးဒီဖွဲ့အကုန်မပြီးနောက်တစ်ခုကဒကာကြီးကခုနမေးခဲ့တယ်ဒကာကြီးကအဲ့ဒီနယူးယောက်ဆေးရုံမှာလောက်တော့ဒီသေးသေးတွေကကြုံတာအခုကတော့ဘယ်နေရာမဆိုဒကာကြီးကအကုန်လုံးဖြစ်နိုင်တာပေါ့နော်ဖြစ်နိုင်တော့ကြွေးကြွေးကြုံတာဒီမေကုံးလေးမိတာကောင်းပါတယ်အင်းဒီတကယ်တကယ်ကြတော့အခုတချို့ပုံကိုယ်တွေဝိပဿနာ ရှုကြတယ်ပေါ့ဒေဂာနိကာလာမှာဝိပဿနာ ရှုဖို့ဆိုတာအင်မတန်ခက်ခဲပါတယ် အပြောလွယ်ပါတချို့ကအသေးတောက်အောင်သေးတောက်အောင်ဆိုတဲ့အနေနဲ့ဒီကမ္မထာနေခိုင်းတာရှိပါ မလွယ်ပါဘူးအနာဂံဖြစ်မှသာလေဒါကြောင့်လေဒီဆရာတော်ကြီးကတော့အဲ့ဒါလေးမိန့်ထားရှိပါတယ်သောတာပန်တရားကအနာဂံဖြစ်မှစိတ်ချရတယ်ဆိုအနာဂံတော့ဒေါသကုံသွားပြီလေတခါကြီးဒေါသကုံသွားတော့ဒီပြဿနာတွေဆိုတာဒေါသအခြေခံဖြစ်ကြတော့ဆိုရင်ဒါကြောက်ရွံ့တာငိုကြွေးတာပူဆွေးတာဒေါသပဲ အနာဂံဒီဒေါသမရှိတဲ့အခါကျတော့ဒါကြောက်ဆရာမရှိတော့ဘူးလေဒီကဒါပြီးသွားတယ်။ဒါကြောင့်အနာဂံဖြစ်မှစိတ်ချတယ်ဆိုလေဒီဆရာတို့ရသူကျမ်းစာထဲမှာရေးတာဖတ်ဘူးပါ။အဲတော့သောတာပန်လောက်တောင်မှဒီနာကျင်ကြိုက်ခဲမှုတွေကသိခံမှုတော်တော်ခက်တယ်။ဒါလေးကိုဘုန်းကြီးဝိတုကြောင်းလေးနဲ့ပြောပါမယ်။ရှင်သေဝလိဆိုတော့ဟိုတနေ့ကလည်းတခါဘုန်းကြီးနည်းနည်းပါးပါးပြောခဲ့ပါရှင်သေဝလိမနေ့ကလည်းပြောခဲ့ပါတယ်တခါကြီးမရောက်ရှင်သေဝလိကြောင်းလေးနည်းနည်းထပ်ပြော ။ဒါကိုအခြေခံပြောရင်ဘုသဘာဝကြမှတ်မိလွယ်လို့ခုလူကြောင်းပြောတာ။ဟုတ်ပါဗျာ။ရှင်သေဝလိဆိုတာကသာနာပေါ်မှာလတ်လာပါအပေါ်ဆုံးရဟန္တာရှင်မြတ်ကြီးပေါ့။သူ့မယ်တော်ကသုဘဝတဒါဖရာရဲ့ဆွေမျိုးသားချင်းတွေကဖရာရဲ့ဆွေမျိုးတို့တွေကပဲ။သုဘဝတမင်းသမီးလေးသူကဖရာတရားတော်နာပြီးသောတာပန်ဖြစ်တယ်။ရှင်သေဝလိမမွေးခင်တရားသောတာပန်ဖြစ်တာ။နောက်ရှင်သူလိအလောင်းလေးကိုဝင်ဆောင်းလာတယ် ကိုယ်ဆောင်းလာတဲ့ချိန်ကျတော့ဒီသူတို့သားမိနှစ်ယောက်ကအတိတ်တုန်းကကံတူအကျိုးပေးပေါ့ကိုလုံးကံတွေကိုပြန်ကျိုးပေးပါတယ်။ဘာအကျိုးပေးလဲဆိုတော့ဒီအတိတ်ဘဝတုန်းကရှင်သူလိကလည်းရှင်သူလိလောင်းကဘယင်ဖြစ်တယ်။ရှင်သူလိရဲ့မဲသုတ္တဝါဒမင်းသမီးကလည်းမဲတော်သူ့ရမဲတော်ပဲဖြစ်တာပဲ။ဒီနေ့ကျတိုင်းပြည်တပြည်ကိုသွားတိုက်တယ် တိုက်တဲ့ခါကျနေပြီးတော့တက်ပြီးတော့ white ခြေတုံးကတော့ဒီနေပြီးတော့ထိအောင်တက်သိမ့်တာပေါ့အဲ့တော့ white ထားတယ်နေပြီးတော့အရေးကြီးတဲ့ပေါက်တွေပေါ် white ဟန်တူပါတယ်ဝိုက်ထားတော့ဟိုကလက်နဲ့မချဘူးမချတော့အမေကပြောတယ်မေတော်ကြီးလန်တိုင်မလားမေတော်ကြီးဒီမှာဒီတိုင်းမြင်နေပြီးတော့ဝိုက်ထားတယ်လက်နဲ့မချဘူးအဲ့လိုဆိုဒါခုနှစ်နှစ်ဝိုက်လိုက်လို့ပြောတာခုနှစ်နှစ်ပိတ်ဆို့ထားလိုက်ခုနှစ်နှစ်ပိတ်ဆို့ပြီမဲ့လို့ရှင်သီဝီလောင်းလျာဘယင်က အသိဉာဏ်နဲတော့နဲတော့ဗာလဲသူကတကယ်တကားမကြီးတွေလောက်ပဲသူကပိတ်ဆို့တာမျိုးတော်ကြီးကကျဲကြီးဆိုဒီဒီတကားပေါက်သေးသေးလေးကဝင်ထွက်သွားလာနေမျိုးပေါ်ကအသက်ရှင်နေတာပေါ့မှန်ပါဗျာလက်နဲ့မချဘူးမှန်ပါဗျာဒါနဲ့ခုနှစ်နှစ်ပြီတော့မေတော်ကြီးခုနှစ်နှစ်ရှိပြီလက်နဲ့မချဘူးဟောသားတော်ကလည်းညံ့ပါအကုန်ပိတ်ရတယ်တတော်တဖောက်မချအကုန်လုံးအောင်ပိတ်ရတယ်အဲ့မှာပိတ်ဆို့လိုက်မှထဲကလူကငတ်ပြတော့မှလက်နဲ့ချတာ အဲ့ဒီကံတွေကြောင့်သူတို့သားမီးတွေကနောက်ဆုံးဘဝမှာရှင်သူလီလေးပရိသန်နေနေတဲ့9နှစ်နဲ့9ရက်ပရိသန်နေတည်ခဲ့ရပါတယ်အဲ့ဒီ9နှစ်နဲ့9ရက်ပရိသန်နေ9ရက်ကာလကြာကိုမီးဖွားကံဒီကြာအင်မတန်နာကျင်ဒီမှာဒီမှာကြီးတို့ပါတယ်ဟိုလိုကလေးတွေကိုဆောင်းမွေးဦးတော့သူတို့ပုံသိပါတယ်တော်တော်နာကျင်ကြိုက်ခဲဒါသူသောတာပန်နော်တခါကြီးဟုတ်ပါဗျာနာကျင်ကြိုက်ခဲတော့ဘယ်လောက်ဒီသူပြောလဲဆိုမူးမေ့သွားတော့ကြိုက်ခဲတာနာကျင်တာ ဒါပေမဲ့ तू တရားဆင်ញင်တဲ့အခါမှာဒီခန္ဓာကိုယ်ကြီးမဆင်ញင်ဘူးဘာဆင်ញင်လိုက်လဲဆိုတော့ဖရာကုံကိုဆင်ញင်ပါတယ်ဖရာကုံတော့ဖရာဆိုတာဒီဒုက္ခတွေကကင်းဝေးဖို့အတွက်ကင်းလို့ဖို့အတွက်တရားကြီးကျင့်ကြံသွားလို့ဖရာဖြစ်တော်မူတာဖရာရှင်ဂုံတော်တွေဆင်ញင်ပါတယ်နောက်ပြီးတော့တန်ခါကုံတော်တန်ခါတော်ရှင်မြတ်တရားလည်းပဲတရားကျင့်နေကြဒီဆင်းရဲဒုက္ခတွေကချုပ်ငြိမ်းကိုကျင့်ကြတာပဲအဲတန်ခါကုံကိုလည်းဆင်ញင်ပါတယ် သူကသောတာပန်ဆိုတော့နိဗ္ဗာန်ကိုအာရုံပြုလို့ရတယ်မှန်ပါဗျာနိဗ္ဗာန်ရဲ့ဂုဏ်တွေကိုလည်းဆင်ញင်ဟောနိဗ္ဗာန်ဆိုတာလေဒီလိုဆင်းရဲဒုက္ခတွေကင်းတဲ့နေရာနိဗ္ဗာန်ပဲအဲ့လိုဆင်ញင်အဲ့မှာကြည့်လိုက်ပါတော့ तू ဆင်ញင်တဲ့တရားတွေကကိုယုံနာပေါ်ဆင်ញင်တာမဟုတ်ဘူးဝိပဿနာမရှိဘူးဒါကတော့ဓာတ်ရိုက်ပြောသွားတယ်ရှင်သီဝလိမေတော်လေးဟာရှင်သီမေတော်သုဘဝါဒမင်းကြီးယုံနာတရားတွေပေါ်ကဆင်ញင်နှလုံးသွင်းမှုမရှိဘူးဥပ္ပခါပြုတ်ထားတယ်တဲ့ ဘုရားကုံတော်ဆင်ញင်တယ်တန်ခါကုံတော်ဆင်ញင်တယ်ဘုရားကုံတော်ဆင်ញင်တယ်ဒါပေမဲ့လို့ तू ဒီဆင်းရဲဒုက္ခမသက်တာဘူးမသက်တာတော့သူ့ယောက်ျားကိုအဲ့ဒီအချိန်မှာဘုရားကသူတို့မျိုးကိုရောက်လာတယ်သူ့ယောက်ျားလွတ်တယ်သွားဘုရားစီသွားသုဘဝါဒမင်းသမီးလေးဒီမှာ ကိုမီးမဖွားနိုင်လို့ဒုက္ခရောက်နေတယ်မူးမေ့တော့ဖြစ်နေပါလေပြီးတော့ဒါပေမဲ့လို့တပီတော့သူ့ရဲ့တရားဆင်ញင်တဲ့နည်းကိုလည်းလျှောက်ခိုင်းတယ်တပီတော့ဟာဒီလိုနာကျင်နေပေမဲ့လို့ ရားကုံတော်လည်းဆင်ញင်ပါတယ်တန်ခါကုံလည်းဆင်ញင်ပါနိဗ္ဗာန်ဆိုတဲ့တရားကုံတော်လည်းဆင်ញင်ပါတယ်အဲ့လိုသွားလျှောက်တယ်သွားလျှောက်တော့ဒီကကြီးတိုက်တိုက်ဆိုင်ဆိုင်ပေါ့လေသူကဘယ်လိုဖြစ်သွားလဲသူတို့ကံတွေကလည်းကုံကံကြီးချိန်နဲ့တိုက်ဆိုင်နေတော့ဖရာကနေပြီးတော့သုဘဝါဒမင်းသမီးလောကူစွာမိဖွားနိုင်ပါစေခလေးလည်းကျမ်းပါပါစေလို့ညဆော်ပြမေတ္တာတတ်တည်စေလို့တာပို့လို့တာကုဏမောဒီကမေကုံးမယ်ဒါတော့ဖရာရှင်တို့မြည်တယ်စိတ်ကငြိမ့်လာတယ်ဒီကတည်းတန့်လွတ်လိုက်တော့ဟိုမှချက်ချင်း ဝမ်းဝမ်းမှုမွေးဖွားသွားတယ်အဲ့ဒါအဲ့ဒီမှာ အရိယာသူတော်ကောင်းတော်မှာမရင်ဆိုင်နိုင်သေးရင်ကိုချစ်စောတို့တာမန်ပုဂ္ဂိုလ်များတော့လို့မလွယ်ဘူးပေါ့နော်မလွယ်တဲ့ခါကျတော့ဘုန်းကြီးလူနာတွေအများကြီးတွေ့ကြုံပါတယ်ဒီဘေးနေရာမှာဆိုဘုန်းကြီးတို့နေမကောင်းတဲ့ပုံကိုတော်တော်များများပင်တော့ဘုန်းကြီးအများကြီးလိုက်ပါတယ်ကိုမှဖြစ်တဲ့ပုံကိုတွေကြုံပါတယ်နှစ်ဦးလောက်ကဘုန်းကြီးမသေးထိုက်တဲ့ကံနဲ့ပါမလို့ဂျမေကာဒီမိုက်တယောက် မနစ်ကဟိုထိုင်ဝမ်မှာဒီကမာကြီးတယောက်ကိုမှဖြစ်ပြနောက်ပိုင်းမှာဒီဘုရားကုံတော်တွေပွားပြီးမေတ္တာတွေပွားပြီးတော့ပြန်တရိယာလာပါအဲ့တော့မသိထိုက်တဲ့ကံလည်းပါမှာပေါ့ဆိုလိုတာကတော့ဘုန်းကြီးတို့တွေနောက်ဆုံးအချိန်မှာဝိပဿနာ ရှုလို့မရဘူးဆိုရင်ခုနဘုရားကုံတော်ပွားပါမေတ္တာပွားပါဘုရားကုံတော်ပွားတဲ့အခါကျတော့ခန္ဓာကိုယ်ပိုတက်တာအောင်ပေါ့လေတကယ်တမ်းကျဘုရားကုံတော်တော့ကိုယ်စိတ်တဲ့နှလုံးသားထဲမှာပွား ကိုယ်ခန္ဓာကိုအာယုံမပြုတ်ပြအောင်ဖရာရုပ်ပါတဆူဆူအာယုံပြုတ်လိုက်ရုပ်ပါတဆူအာယုံပြုတ်ပြီးတော့တက်တော်တရားဖရာလို့အာယုံပြုတ်ပြီးတော့ဖရာကုံတော့ဖြည်းဖြည်းမှလည်းဖရာကုံဖရာရုပ်ပါတော့အာယုံပြုတ်ပြီးပွားအဲ့ဒါဆိုစိတ်ကဟိုဘက်ရောက်နေတဲ့အခါမှာခံစားမှုလည်းတက်တာမယ်ပွားတာလည်းပိုးလွယ်တယ်နောက်တစ်ခုမေတ္တာမေတ္တာလည်းပို့တဲ့ပုံအာယုံပဲဒကာကြီးကိုကိုကြီးစောဘုံညာမေတ္တာပို့မယ်ဆိုကိုကြီးစောစိတ်ကအဲ့မှာညွတ်ပြီးတော့အာယုံပြုထား အဘောဒကာယုကြီးတို့ဒကာယုကြီးတို့မေတ္တာပို့ရင်လည်းသူအာယုံပြုပြီးတော့ပုံတယ်စိတ်ကကိုယ်ခန္ဓာကိုမရှိဘူးဟိုမှာရောက်နေတော့ဒီမှာလည်းခံစားမှုတတ်တာတယ်အဲ့ဒီနီလေးနဲ့ဆင်ញင်နှလုံးသွင်းပြီးသိရင်လည်းဆင်ပြေပါခုနတုန်းကလေးခင်ချင်းချမ်းမေးတယ်လို့နော်ဟိုဟိုယောဂစိုးမဖြစ်ပါဘူးလောဘဒေါသတွေ့တာကန့်ကြီးမှုမရှိဘဲနဲ့သေးတော့ကောင်းတဲ့ပုံမှာရောက်သွားမယ်ယောဂစိုးဆိုအောက်ကနှိမ့်မှာ အတိတ်မြင်တဲ့ပုံမှာရောက်နေမှန်ပါဗျာမှန်ပါဗျာကျေးဇူးကြီးမားပါပါဗျာကိုကြည့်ရှိနောက်တစ်ယောက်ကဒေါက်ဒေါက်တာမီဆောအေးအဲတပည့်တော်မီဆောနော်လीနော်အဲဒိုဗီယာဒီမကြီးဘယ်ကနေဘယ်ကနေမေးနေဘယ်မှာနေတော့တပည့်တော်ကယ်လီဖိုးနီးယားရိုနာပတ်မှာဖေရဟုတ်ပြီဗျာကဲမေးပါဦးအဲ့မှာ ခုနဇယိုက်နဲ့ကမထမ်းမှာဘုဂဏိဇယိုက်မှာလဲဓာကြီးလေးပါပါတယ်နောက်ပြီးပါမှာလဲဝါဝါရောတေဇောအဲ့ဒါမှလည်းဓာကြီးလေးပါပါနေတယ်ခင်ဗျအဲ့ဒါမတူဘူးလားအဲဝါရောအဲ့ဒီ no ဝါရောတေဇောကအဲ့ဒီအဲ့ဒီစာရွက်လေးပြန်ပြီးတော့ကြည့်စမ်းပါကိုကြည့်ကြည့်အဲ့ဒီနောက်စာရွက်ဟာကဓာကြီးလေးပါမဟုတ်ဘူးနောက်ကအယောင်အယောင်ဇယိုက်ဇယိုက် ဟုတ်တယ်ဇေယျအဲ့ဒီဇေယျကအဲ့ဒီစာရွက်လေးကြည့်လိုက်ဟုတ်တယ်ရိုက်ထားတာအဲ့ဒီကနောက်ဟာကကတိုင်ကတိုင်ကတိုင်အဲ့တော့ဘုရားနောက်ကနေစဓာကြီး၄ပါးဓာကြီး၄ပါးလို့ရေးထားဟောပထဝီအာဘောတေဇောဆိုတော့ကအယောင်အယောင်ဆင်းနေပြောကတိုင်ကြတော့အယောင်ဆင်းကိုရှုတာအာဘောကတိုင်ဝါယောကတိုင် လေးဆိုလေးကတိုင်ပေါ့လေးလေးကိုကြည့်ပြီးတော့ကတိုင်ပါတော့တွေ့လားခင်ဗျာ ဟောနဲ့မတူဘူးပေါ့ခင်ဗျဟုတ်မတူဘူးဗျဟိုကကြဓာတ်ကြတော့ဒီလေးဆိုလေးရဲ့တဘာဝရေဆိုရေရဲ့တဘာဝဟိုကမဟုတ်ဘူးရေဆိုရင်ဟိုရေကတိုင်းရှုခြင်းဒီဝိုင်းနဲ့ခွက်တစ်ခုတည်းဒီရေကိုထည့်လိုက်တာအဝိုင်းလေးပုံစံမျိုးရေကိုကြည့်တာအော်တေဇောဆိုမိကတိုင်းဆိုမိမိမိတော့မိပုံကြီးကိုဒီလိုအဝိုင်းလေးနဲ့ထောင်ကြည့်ရအော်ဒီဟာလေးကစိတ်ထဲမှာမြင်လာပြီဆိုရင် အဲအဲ့မှာကြည့်လိုက်ပေါ့နော်အောက်ကဇေယျ6ပါးလုံးမှာသက်ဆိုင်တာပထဝီအာဘောဒီဇောဝါယော အာဂါတအာလောကကတိုင်း6ပါးသူကကတိုင်းကိုပြောတယ်ကတိုင်းဆိုအယောင်လေးမြေကြီးဆိုမြေကြီးမြေကြီးအယောင်အာဘောဆိုရေဒီဇောကမိဝါယောလေအာဂါတကောင်းအာလောကအယောင်အကုန်လက်စိတ်လက်စိတ်ကတိုင်းဟုတ်တယ်ကတိုင်းရပြီအဲ့ဒီဟာအပေါ်ကဓာတ်ကြီး၄ပါးကတော့သူ့ရဲ့ တဘာဝတွေဒီဓာတ်ရဲ့ပထဝီဆိုမာရာပြော့တာလေးတာပေါ့တာဓာတ်ကြီးလေးပါကအဲ့ဒီသူ့ရဲ့သဘောလက္ခဏာသဘောတဘာဝတွေရှုတာဒီဟာကြတော့မြေကြီးကိုမြေကြီးပေါ်မှာဝိုင်းလေးလောက်တယ်အ ਨੇ ဆုံးခုနက ရှစ်လက်မဝိုင်းလေးပေါ့ဒီတဲ့ကြီးကျင်လို့ရင်ကောင်းတဲ့တလင်းကန်းဆိုတော့နည်းနည်းကြီးကြီးလေးပေါ့အဲ့ဒီအဝိုင်းဝန်းကိုဖွင့်ကြည့်ပြီးတော့ လုပ်ရတယ်ဥပမာနာယီဝိုင်းလို့ပေါ့ဒီမှာအခုနာယီဝိုင်းနေရှိတယ်နာယီဝိုင်းနေလို့လုပ်ရအဲ့ဒီမှာဘဒုကတိုင်းဆိုရင်ကတိုင်းဝန်းကိုဘယ်လိုလုပ်ရမလဲအဲ့လိုလုံနည်းတွေရှိတယ်ဒီထဲမှာဆိုဘုန်းကြီးကဒီထဲမှာဘာမပါလဲအဲနီလပိဒနံပါတ်1ဒေါသစိတ်ထဲမှာじゃနီလပိဒလောဟိတဩရာတအဖြူရောင်ကတိုင်းဆိုပါတော့ဖြူရောင်ကတိုင်းဆိုရင်အဝိုင်းကလက်ကောင်းမှာဘုန်းကြီးတို့ရှစ်လက်မှလောက်အဝိုင်းကလောက်ရတယ် ဘေးမှာဒီဖြူရောင်ကတိုင်းကိုထင်ကြောင်းဘေးကအမဲဝိုင်းတယ်အဲ့ဒါပြမလို့တနည်းတိုင်းရှာတာဟိုကျောင်းကနေဒီပြောင်းပြောင်းဘယ်နာသိမ့်တာမှမသိဒါရင်ဘုန်းကြီးလောက်ပါတယ်အဲ့ဒါတွေအဲ့ဒါတွေလည်းသင်တတ်ပါတယ်ဘုန်းကြီးအာရီဇိုနာမှာသွားသွားပြီးသင်တယ်သင်တော့အာရီဇိုနာဘုန်းကြီးတွေအဖြူလေး၄၅ရောက်လောက်ပါဖြူလေး၄၅ရောက်လောက်ကဒီအာရီကိုဘုန်းကြီးလုံမှန်းပြီးတော့ကတိုင်းနေသူကကြားဘူးတော့ရှုကျင်တယ်တဲ့ ရှုလို့ရမလားအဲ့ဒီချိန်မှာတော့ဘုန်းကြီးစက်ကူလေးတွေဝိုင်းပြီးစက်ကူလေးဝိုင်းပြီးတော့ကိုဒါရထိုးပြီးတော့ပင်းနဲ့ထိုးပြီးတော့အဲ့ဒါရှုဘယ်လိုရှုဆိုတာတင်သမာဓိဖြစ်လွယ်တယ်ဒါပေမဲ့လူသားသူသားတိတ်ဆိတ်တဲ့နေရာမျိုးဖြစ်ရမယ်နော်အဲ့ဒါမျိုးလို့လို့တယ်ပြီးတော့ကိုဟကိုလှုပ်လို့ရှားသမားနဲ့လှုပ်ရဘယ်လိုရှုရမလဲအခက်ခဲတွေအများကြီးရှိတယ်တင်ပါအဲ့ဒါကတိုင်းတယ်မှာကတိုင်းကြရောအယောင်လင်းတွေကိုရှုတာ နောက်ဓကမထံကြပြောမယ်ဒီအာနာမနလည်းပြောမယ်နမိတ်တွေပေါ်လာတဲ့ခါကျအယောင်လင်းကိုနှလုံးမသွင်းရဘူးရောင်လင်းကိုဖြူရောင်နှလုံးသွင်းဩဒတာကတိုင်းဖြစ်သွားမယ်အညိုရောင်ကတိုင်းနီလာကတိုင်းဖြစ်သွားမယ်အစာကြီးလိုပေါ့လေအဲ့ဒါအယောင်ဆင်းတွေကိုကြည်တာအယောင်ဆင်းမှာအဝိုင်းလုပ်ပြီးကြည်ရဒီလိုအဝိုင်းတွေဒီအဝိုင်းတွေမကြည်ရအဖြူအောင်ကတိုင်းဆိုဒီဝိုင်းလေးမှာစိတ်ကဆိုင်ကြမတ်တရရှူလို့ရထိုင်ရှူလို့ရတရားမျက်စိတဲ့တဲ့မှာဒီဖြူအောင်ဝိုင်းရရှိနေ အနည်းဆုံး၈လက်မှရှိရတင်ပါဒါကိုမျက်စိဖွင့်ကြည့်နေရအဖြူအောင်ဖြူအောင်ဖြူအောင်ဖြူအောင်ဖြူအောင်ပေါ့ဒီလိုကြည့်နေကြည့်လို့စိတ်ထဲမှာဆွဲသွားပြီမျက်စိမိတ်လိုက်ဒီဖြူအောင်ဝင်ကဘယ်နှထိုင်နေဒီဟာပဲဆင်ញင်နှလုံးသွင်းနေပျောက်သွားပြီဆိုပြန်ကြည့်ရဒီဖြူအောင်ကဗြဟ္မာကဖြူအောင်တက်တက်နေမြင် ပရိကံပရိကံမနမိတ်ပေါ့ဒီဖြူအောင်နေပြီဒီပေးပြီးဒီဒီဟိုဟာတွေပေါ့အပြစ်အနာစာတွေပျောက်သွားတယ်ဥက္ကနမိတ်ကြအဲထဲမှာ ဒီဖြူအောင်ဆွဲထားတယ်ဆိုရင်ရှေ့တုန်းကလက်တွေနဲ့လောက်တာပေါ့ဖြူအောင်ဒီမှာပကြီးဆေးတွေဆွဲတယ်ပြမောဆေးနဲ့ဆွဲတယ်ဒုံမဆက်ကူနဲ့လောက်ရင်ဆက်ကူမှလောက်ထားတယ်အစာအနာအပြစ်နာစာတွေတွေ့ရင်ပရိက္ခမနိမိအပြစ်နာစာတွေမတွေ့တော့ဘူးအဖြူဝိုင်းကြီးပဲတွေ့နေပြီဆိုဥက္ကနိမိအဲ့ရနေဆက်ရှုမှတ်တဲ့တမရီအကောင်ဒီဖြူဝိုင်းကြီးအလင်းရောင်မျိုးလင်းကြည်လင်းတောက်ပါလာပရိက္ခမနိမိခေါ်အဲ့ဒီလိုဆင်းဆင်းသွား ပြီးမှဇံပိုင်းကိုဘယ်လိုဝင်စားမလဲအဲ့ဒါတော့အာနာပါနနဲ့တူတူပါပဲဒီဇံပိုင်းမှာကမ္မဋ္ဌာန်းတစ်ခုအောင်မြင်သွားလို့ရင်နောက်ဟာတွေကသွားလို့လေယတနာကဂျမေကာမှာဂျမေကာမှာပြည့်တယ်ဒီနေ့ထိုင်ဝမ်မှာမေးကြတယ်ဆာမာပြောသွားတာဒေါက်တာနန္ဒမလာပါလဲဟောသွားပါတယ်ဆရာတော်ဒေါက်တာနန္ဒမလာတရားမှာလည်းဒီမှာတို့နာဘူးပါလိမ့်နာကြည့်ပေါ့နော်ဘာမိတ်သွားလဲဆိုတော့ဒီဝိပဿနာသွားတဲ့အခါမှာဇံနဲ့ သမထနဲ့သွားတာရှိဝိပဿနာဓာတ်တွေသွားတာရှိတယ်သမထနဲ့သွားတဲ့ကဇံရပြီးမှဇံလန်းစင်နဲ့သွားတာပေါ့ဇံရပြီးမှအထုတ်တဲ့ပုံကူများကြတော့တက်တောင်တက်တာနဲ့မြစ်တစ်ဖက်ကကူးတဲ့ကာမှာလှေသင်းမောင်းတဲ့ကုသိုလ်လွယ်လွယ်ကူကူးလို့ရတယ်ဝိပဿနာဓာတ်တွေသွားတဲ့ခါကျမြစ်ကိုကူးတဲ့ခါကျလက်ပြကူးရတဲ့ခါကျပင်မနေအဲ့လိုမျိုးပြောတာဒါပေမဲ့ဘုန်းကြီးကောက်ချက်ချပြတာဗာပြလဲဆို ခက်တာကဇန်လိုင်းသွားခြင်းတဲ့ဘုရားဇန်ရဖို့ခက်တယ်လို့ဝိပဿနာဓာတ်တွေသွားတဲ့လေလူကိုဝိပဿနာဉာဏ်ဖြစ်ဖို့ခက်တယ်အဲ့တော့သူတို့ကရည်ကြတာဆရာတော်ကလည်းတခုမှလွယ်တာလည်းမရှိပါဘူးဟုတ်တယ်လို့အကုန်တူတူပဲလို့အကုန်ခက်ကြည့်ပဲအဲ့ဒါမျိုးပြောပါတင်ပါမဟာစီနီအာထုတ်တဲ့အခါကျတော့ဝါရော့တက်အဓိကအာထုတ်တဲ့ဆိုတက်ကြီးလေးပါအခြေခံအာထုတ်ရင်အဲ့ဒီမဟာစီအာထုတ်တဲ့သူတွေကဇံမရဘူးတော့မရဘူးပေါ့နော်ခင်ဗျဟုတ်တယ်မရဇံမမပြောဘူး မာစီဆရာတော်ကြီးကနေပြီးတော့သီးသန့်တချို့ပုံကိုယ်တွေသင်ပေးတာတော့ရှိပါတယ်ဒီယောဂအေးမေ့သွားအိန္ဒိယဒကမာကြီးသူရတယ်အဲ့လိုမျိုးပေါ့သင်ပေးလို့ရအောင်ဓကမထာဏီကဇာမရအောင်နှုတ်တတိတွေနဲ့သွားတဲ့ပုံကိုယ်လည်းဇာမရအောင်ဒီထဲမှာခုနကဆရာလေးပြန်ကြည့်မယ်နော်အဲ့လိုအာရိပရိကူလာတင်ညာသွားရင်လည်းဇာမရဘူးအမျိုးတွေပေါ့ဒါပေမဲ့ ဓိကကဓမ္မကြီးဘုန်းကြီးကစကိုင်းတော့ပြောခဲ့တယ်ဇံရတာမရတာမဲရတာဖို့ရတာတချို့ကဇံရတယ်ပြောတယ်မဲရတယ်ပြောဇံဆိုတာလည်းနိဝေနတရားတွေကင်းမှရနိုင်တယ်မဲရတယ်ဖို့ရတယ်ဆိုတော့ကိလေသာတွေသူတတ်မှတ်ချက်ကိလေသာကင်းမှရတယ်ဇံရတယ်ပြောပြီးလောဘဒေါသတွေဖြစ်နေတာဟန်တော့မကြဘူးဓမ္မကြီးကပြီးတဲ့ခါကျမဲရတယ်ဖို့ရတယ်လို့သူကသူထင်ကြည့်တယ်လောဘကြီးဒေါသကြီးမာနကြီးပြအဲ့ဒါလည်းဟန်မကြဘူး ညဘုန်းကြီးအဲ့ဒါရှက်တယ်ဘုန်းကြီးလည်းကမ္မဋ္ဌာန်းဆရာလုံးနဲ့သူများတော့လောဘမကြီးအောင်တော့တရားရှုမှတ်တယ်ဆိုတာလောဘဒေါသနေအောင်ရှုမှတ်တာလေနောက်ကိုယ်အောင်ရှုမှတ်တာကဲဘုန်းကြီးတို့ကဇာရတယ်ပြောဒေါသကြီးပြလောဘကြီးပြဆိုတော့အလုတ်ကအဲ့ဒါမကောင်းဘူးတော့တချို့ကပြောသေးတယ်တပည့်တော်သောတော်ပန်ဖြစ်သွားပြီအဲ့ဒါမျိုးဒီပြောကတရားကံဖြစ်သွားအနာကံဖြစ်သွားပြီ ဘုန်းကြီးရည်လဲရည်စရာပေါ့နော်ဒီမကြီးကမေးလာလို့တကယ်အတွေ့အကြုံတွေတကူထိုင်ဝမ်မှာလွန်ခဲ့တဲ့၄၅၃နှစ်နှစ်လောက်ကထိုင်ဝမ်ဆရာတော်ကြီးကရွှေကုံပုံစံစည်းတီတင်တယ်ဘုန်းကြီးတို့ပြည်ပဘုန်းကြီးတွေ30လောက်ပြင်ပါတယ်ပြည်တွင်းကဘုန်းကြီးတွေလည်း30လောက်ကြွားပါတယ်အဲ့မှာဘုန်းကြီးတွေအများကြီးဆုံးပါတယ်များသောရင်တော့ဘုန်းကြီးကတော့ဒီကျင့်စဉ်ဘက်တွေကိုဆွေးနွေးတာများပါတယ်ဘုန်းကြီးဓမ္မကြီးကဒီတရားကျင့်မှုတွေဆိုရင်ဘယ်လိုကျင့်တယ်လဲဘာခက်ခဲတွေ့လဲဒီလိုမေးတတ်ပါတယ် အဲ့ဒီမှာဘုန်းကြီးတို့မြို့တမြို့ပေါ့မလာမြတ်ကထင်ပါတယ်အဲ့ဘက်ကဘုန်းကြီးတစ်ပါးကန္နာဥဆက်အဲ့မြို့ပေါ်မှာလေးဓာတ်ကြီးဆရာတော်တို့တဲ့ရှစ်ဓာတ်ကြီးဆရာတော်ဆိုလေးဓာတ်ဆရာတော်ရှစ်ဓာတ်ဆရာတော် ရှိတယ်ဆိုပဲသူတို့ပြောတာအဲ့မှာလေးဓာတ်ဆရာတော်ကဒီတရားတွေဘာတွေဝါသနာပါတယ်ဝါသနာပါတဲ့အခါကျတော့ဒီဒကာဓမ္မတွေကပထမဆုံးဤတနည်းရှိတယ် သွားအထုတ်ကြတယ်တပတ်လောက်အထုတ်ရင်သောတာပန်လက်မှတ်ပေးတယ်ဒီမှာကြီးသွားအထုတ်ပေါ့နှစ်ပတ်လောက်အထုတ်ရင်နာဂလက်မှတ်ပေးလိုက်တယ်ဒကမတွေကသူတို့သွားအထုတ်တယ်သူတို့သောတာပန်လက်မှတ်ရတော့ဝန္တာအရာဖြစ်တယ်ပေါ့ဗျာဆရာတော်ကြီးကလည်းတရားဝါသနာပါတော့ပိုက်ဆံတွေစုဆက်ပြီးဆရာတော်ကြီးလည်းအဲရိတ်တာပို့လိုက်ကြတယ်ဆရာတော်ကြီးကနှစ်ပါးအထုတ်တော့နာဂဖြစ်ပြန်ဒါပြဆရာတော်ကြီးကဝယ်မခံပါဘူးကိုတော့ဘုန်းကြီးချင်းချင်းတော့ဘုန်းကြီးတို့ကစရတယ်ပြေဆရာတော် အနာဂံဖြစ်လာပြီဆိုဟွန်းဒီလိုကောက်တာဆက်အဲ့လိုကောက်အဲ့ဒီလိုအဲ့လိုနေနေထိုင်နေသူကစာသင်သားတွေတယ်ကျွန်တော်ကစာသင်သားတွေအများကြီးရှိတယ်ဒီလိုစာသင်သားတွေကိုဘုန်းကြီးတို့ကဘုန်းကြီးနဲ့စာကြဘုန်းကြီးလုပ်ခဲ့တယ်အဲဒီမဆိုရင်တိုက်တဲ့တိုင်မှလုပ်ခဲ့လုပ်ခဲ့တဲ့အခါကျဒီစာအန်ကျောင်းတို့ဖျောက်တဲ့တို့အချိန်သတ်မှတ်ထားတယ်ဒီလိုချိန်မှညနေ9:00နာရီလို့10:00နာရီလို့အစာကြီးလို့ဖျောက်တဲ့ချိန်သတ်မှတ်ထား အဲ့ဘုရားဟုတ်တဲ့ချိန်မှာကဘာဘောလုံးပွဲကလာရော့တယ်ဓမ္မကြီးခရိုတီအကုန်လုံးဘောလုံးပွဲသွားကြည့်တယ်ဆရာတော်ကြီးကဘုရားကမှတပါးတည်းဖြစ်နေတာဒေါ်ရီကံပြီးတော့ဘုရားကနေရှိတဲ့ခုံတွေပေါက်ချိုးရိုက်ချစ်ဒေါ်ကတပည့်တွေကိုလည်းရင်းမယူအဲ့မှာမြို့ပေါ်ဘုန်းကြီးကဘာကဆရာတော်ကြီးတရက်ထဲနဲ့နာခံလျှောကြတော့အဲ့လိုစအဲ့အဓိကတော့ဘုန်းကြီးကသောတာပန်ဖြစ်ရင်သောတာပန်ဂုဏ်နဲ့ညီအောင်နေနိုင်ကောင်းပါလေ အနာဂံဖြစ်တယ်လို့ယူဆရင်နာဂံဂုံနဲ့ညီအောင်ဇံရတယ်လို့ခံယူထားရင်ဇံရတဲ့ဂုံနဲ့ညီအောင်နေစေခြင်းနဲ့ပေါ့ဗျာအဲ့ဒါပြောခြင်းနဲ့ပေါ့ပြီးပြောဇံရတယ်ဆိုရင်လည်းပဲသူကနိဝရဏနိဝရဏဆိုကိလေသာတွေအတူပဲဗျာဇံပိုင်းကြောင့်ဘုန်းကြီးတို့ဒီမကောင်းတဲ့စေကိုနိဝရဏလို့သုံးတယ်ဝိပဿနာပိုင်းကျတော့ကိလေသာတွေကြီးပဲဓမ္မကြီးတကယ်တော့အဲ့ဓာတွေကိုငြိမ်ဝတ်သွားမှဇန်တရားပေါ်တာ အဲ့ဒါမငြိမ်မဲနဲ့ဒီဟာတွေကပြန်ပြန်ပေါ်တယ်ဆိုသူ့ဇံရတာရတမျိုးကြီးပေါ့လေဒီဇံဆိုတော့မညာဖုံညာနဲ့တွဲမြန်ရလဲလျှောလွယ်တော့ရှိပါတယ်ဒါမျိုးတော့ရှိတာပေါ့ဒါမျိုးကိုကတချို့ကြတော့ငါဘာဇံရပြီဒါမျိုးတွေပြောတတ်တယ်အဲ့တော့ရလဲကိုကကိုဒါလေးနေလိုက်တာကောင်းတယ်ဒီမှာရအဲ့လိုသွားပြောရင်ကိုကဂုံနဲ့မညီအောင်မနေတိုင်းတော်တော်ခက်တယ် ဒီဘုန်းကြီးကမ္မထမ်းဆရာနော်ဓမ္မယူကနည်းနည်းတော်သေးအခုဆိုဘုန်းကြီးမလေးရှားသွားတဲ့အတွေ့အကြုံလေးတခုပြောပါဦးခုနဒေါက်တာကျေစောတော်မေးပြလို့ပြောမလေးရှားမှာဘုန်းကြီးတနေ့ကဝါရင်း၃လသွားတရားပြပါတယ်ဟဲ့တရားပြတော့ဒီကကြီးတို့ကိုကျေစောဘာဖြစ်လာလဲဆိုယောဂီတွေကဥမာဓမ္မယူကတပတ်လောက်အထုတ်မယ်ဆိုဆရာတော်ဒီရော၂ရက်၃ရက်လောက်တရားမစစ်ခံမရစေနဲ့ခွင့်တော်တောင်းသေးတယ်နောက်မှလာစစ်ပါမယ်စစ်ခံပါမယ် တလားလောက်အထုတ်မယ်ဒေါ်မေစီတော့ဓမ္မကြီးကတလားလောက်အထုတ်မယ်ဆိုရင်ဟာဆရာတော်ဒီကတပတ်လောက်တရားအစစ်မခံမရတယ်အဲ့လိုတောင်းခွင့်တောင်းသေးတယ်အဘုန်းကြီးဒီအရှိဘက်ချမ်းကအဲ့ဒီဟိုဟာတွေအဲ့လိုငါအထုတ်တရားပြဘူးလားနောက်ဘက်ချမ်းတော့ပြဘူးလားဒီယောဂီတွေကဘယ်နဲ့ဖြစ်ကြတော့လို့ငါလည်းခုမှလာပြတာဘယ်နဲ့ဖြစ်နောက်မှသိတယ်တဝါရင်းလို့အထုတ်ဘုန်းကြီးတရားပြတယ် ဘယ်လိုဖြစ်လဲဆိုတခါတလေဘုန်းကြီးအောင်စွန်းစားပြည့်စစ်တာနေလေစွန်းစားဒီမပြီးဘူးဒီမှာကြီးအဲတော့တချို့ယောဂီကြီးကတော့မာဇီနီကပေါ်ရမှတ်ရမယ်လို့ပြောတယ်နော်ဟုတ်လားအဲ့ဒီပြဿနာရှိတယ်သူတို့ဖြစ်နေတယ်အကုန်လုံးလိုက်ပြောတာတရားမဆိုင်စစ်ကူးရင်တွေရောက်ပြောနေမှာစစ်ကူးရင်တွေပြောတယ်ဒီချုပ်ကမ္ဘာတန်းဆရာများစူရာငေါက်တာအဲ့လိုပြဿနာတက်တာစူငေါက်တဲ့ခါကျယောဂီကမလျှောက်ရဲဘူးပေါ့ဒီမှာကြီးအဲ့ဒါကြောင့်ခုနဘုန်းကြီးလည်းစူငေါက်မှကြောက်ပြီးမလာတာ အဲ့လိုတပတ်နေမှတရားစစ်ပြရစေဘယ်နေရနေမှတရားစစ်ပြရနောက်မှသိတာဘုန်းကြီးတရားစစ်ရင်လည်းမေးမေးမေးရတာပေါ့လေဘယ်လိုချိန်နေကြောင်းဒီလိုဖြစ်တာလဲဆရာတော်ဘက်ကလည်းဘုန်းကြီးပြည့်မမြင်ပါဘူးသူတို့ကလည်းအကြာကြီးပဲရှောင်းတာစွန်းစားချိန်တိမပြီးဘူးတခါလေးလေးနေ့လည်ဆက်ဆေးရသေးဒါနှစ်ဖွဲ့ခွဲဆက်တာဒီမှာအဲ့ဒီကနေဘုန်းကြီးဘာဆင်ညာလဲအင်းငါတို့ကကမ္မထမ်းဆရာလောက်နေတာသူတို့လောဘဒေါသမောဟမာမနာနေအောင်ငါတို့ကတရားပြတာ ငါတို့ကဆူပဲငေါ့မယ်ဆိုရင်တော့ငါတို့လုပ်ငန်းတော့မကိုက်ဘူးလို့ကြည့်လို့မကောင်းဘူးဘုန်းကြီးဒေါသမကုန်သေးပါဘူးအဲ့ဒီနီးနဲ့ထိန်းတာဓမ္မကြီးရမတ်တာနော်အဲ့ဒီလိုထိန်းမဲ့ယောဂီတွေကိုယ်တရားအထုတ်နေရင် တရားနဲ့ညီအောင်နေနော်အဲ့ဒါဆိုရင်အကျိုးရှိတယ်လောက်ရတာအဲ့လိုမှမဟုတ်ဘဲနဲ့ကိုကဘာရတယ်ညာရတယ်လို့လည်းပြောသေးနေလည်းမနေတတ်ဘူးဆိုတော်တော်လေးကြည်ရဆိုးတယ်ဟုတ်ကဲ့ခေါင်းပြီနော် ဒီနေ့ဒီလောက်နဲ့သိကြအောင်ဘယ်သူမေးစရာရှိသေးလဲရှိသေးလားအရှင်ပညာဟုတ်ရှင်ပညာသားမေးလို့ရပါပြီအဲ့တပါဆရာတော်ပြီးလို့ရှင်ပြီးတော့လို့ဟုတ်ပြီဒီမှာပညာသားမေးရမေးမလားဒီဒကမတွေကမေးမလားမေးဒါဘယ်သူမေးဟေးဒိဋ္ဌုသူဘယ်သူတော့ပြောနမဘယ်သူတော့ ဆရာတော်ကိုလျှောက်ထားပြရသေးဗျာတရားလေးအထုတ်လို့တရားလေးထိုင်နေတဲ့အချိန်မှာခန္ဓာကိုယ်ကြီးကညောင်းညာကြိုက်ခဲ့လာတော့မပြင်းမဖြစ်တဲ့အချိန်မှာပြင်လိုက်ရပါတယ်ဆရာအဲ့ဒီပြင်တဲ့အချိန်မှာစိတ်ကလွတ်လွတ်ပြီးတော့သွားပါတယ်ဆရာအဲ့ဒီစိတ်လွတ်သွားတာလေးကိုဘယ်နည်းထိရမလဲဆိုတာရှင်ဘုရားမိတ်ချိပေးပါဗျာအင်းခန္ဓာကိုယ်ပြင်တဲ့ခါကျရင် ခန္ဓာစိတ်လွတ်တာအိ စားစရာကိုသွားလွတ်ထားလားဘယ်သွားလွတ်ထားတော့သမီးကိုလွတ်ထားလားသားကိုလွတ်ထားလားဘာကိုလွတ်ထားလဲကိုလွတ်ထားလားကုန်းကိုလွတ်ထားလားနွားကိုလွတ်ထားတောင်ကောင်းမြောက်ရောက်ဒီမှတ်နေတဲ့ဟာတွေကလွတ်သွားတာရှိကြတော့ရှိရဟုတ်တယ်ဟုတ်တယ်ဖြစ်တော့ပါတယ်ဒါဘုရားဒိဋ္ဌုသူတွေနောက်သားရဲ့ရွာလူတွေဆွေမျိုးသားချင်းတွေများတယ်အဲ့ဒီလိုဖြစ်လို့ချင်းဒီပြင်နဲ့အမူအရာကိုစိတ်ကကတ်လိုက်ပေါ့ဗျခြေထောက်ကပြင်ရင်လည်းခြေထောက်ကိုစိတ်ကကတ်လိုက်နော် ပြင်းကျင်တယ်ပြင်းကျင်တယ်ပြင်းတယ်ပြင်းတယ်အဲ့လိုစပိုင်းကတော့တမာရီအားမကောင်းရင် ပြင်းတဲ့အာယုံမမြောက်လွတ်လွတ်ထွက်သွားတတ်ပါတယ်နော်အဲ့ဒီလိုပြင်းကျင်တဲ့ပြင်းတဲ့အာယုံမှာစိတ်ကကပ်ပြီးပြင်းပါဒါဆိုရင်လည်းလွတ်မှုနည်းပါတယ်ဒါမှမဟုတ်အဲ့ဒီလိုပြင်မဲ့ကြရင်ပြင်ញင်တဲ့စိတ်လေးပြန်မှတ်လိုက်ရင်လည်းပဲပြန်ကတ်တတ်ပါပြင်ញင်တဲ့စိတ်လေးဖြစ်လာပြီဆိုပြင်ញင်တဲ့စိတ်ကိုပြန်ကြည့်မယ်ဒီပြင်ញင်တဲ့စိတ်လေးကြည့် အဲ့ဒီဟာလေးကိုမှတ်တယ်ဆိုကြည်တာပါပဲဒီစိတ်လေးကိုသိပြီးမှမှတယ်ပညာနဲ့စိတ်လေးကြည်ပြီးတော့ဒါလေးကိုမှတ်မယ်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ဒီပညာနဲ့စိတ်လေးကတခါတည်းလည်းပျောက်သွားတာလေအဲ့ဒါဆိုမလွတ်ဘူးနော်ခုကဘာမှတ်တာဝိပဿနာဘာမှတ်တာဘာအာယုံမှတ်တာတော့ဝိပဿနာပါဗျာဝိပဿနာဘာမှတ်တာတော့ဘာမှတ်တာတတိတော်တို့ကတော့ခုမှအစလိုပါပဲဗျာသိကြရောဟို ကိုသွားလိုက်ပါစီဘိုးဘုတ်သွားလိုက်တွေ့ရကိုနည်းနည်းဒီနည်းနည်းရောက်သွားတာခုမှပဲဒါဆရာတော်ဥပညာတာမီးနဲ့တွေ့လို့ဒါဥပညာတာမီးကဒီလိုတော့ဘယ်လိုလုံးသိနေဆိုအဲ့ဒါကြောင့်မို့ဒါခုမှပဲဖက်လေဝင်နေကြတော့ပဲသိရသေးတော့ပါဘုရားဟိုလိုအများကြီးလည်းမလုပ်ဘူးလုပ်ထူပါဘူးဟုတ်ပြီဟုတ်ပြီအဲ့ဒါဆိုရင်ဓမ္မကြီးကဒီဝိပဿနာနောက်ထားလိုက်စိတ်ကိုငြိမ်အောင်ကောက်အောင်ရင်လုပ်မယ်နော် လေလေးပေါ့ဒီလေရောမှကောက်နေလောက်နေနော်အဲပြင်းကျင်တဲ့စိတ်ကတော့ဒီချိန်မှာအမှတ်ဆရာမလိုပါဘူးမခံနိုင်လိုက်ပြင်လို့ရပါတယ်အဓိကတော့ဒီစိတ်လေးကိုဒီလေလေးကတ်တောင်မှတ်ဖို့ပဲကတ်အောင်မှတ်ဖို့ပြမကတ်ဘူးဆိုရင်နှမျိုးဘုန်းကြီးသင်ပေးမယ်ဒီအရေးအတွက်လေးနဲ့မှတ်မယ်ရှူကျင်တဲ့စိတ်လေးရှူကျင်တဲ့စိတ်လေးတည်ပြီးမှရှူမယ်ရှူသွင်းလိုက်တကပုံမှန်ရှူသွင်းမှနှာသေးနှာသေးဝါလေးနှာခေါင်းဝါလေးထိတာဝင်လေပေါ့ပြန်ရှူထုတ်မယ်နှာခေါင်းဝထိတာထွက်လေပေါ့ ဝင်လေထွက်လေဝင်လေထွက်လေဒီလိုကြည့်ပြီးမှတ်လို့ရပါတယ်အဲ့ဒါကိုရေတွက်လေးနဲ့မှတ်လို့ရပါတယ်ဝင်တာလေးကိုလည်းသိထွက်တာလေးကိုလည်းသိပြီးဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်လေးပေါ်မှာစိတ်ကနေရမယ်သိလည်းသိရမယ်အရေတွက်ကလည်းမှန်ရမယ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေငါအဲ့ရနေရှစ်ခုထိရေတွက်နိုင်ပါရှစ်ခုပြင်နောက်တာရှစ်ခုနောက်တာရှစ်ခု ဒီလိုရေတွက်ဟိုတဲ့နေရာဝိညာတာမေးသလိုတခါတခါကြရင်အရေတွက်နဲ့မှတ်တာစိတ်ကမကြိုက်ဘူးမကြိုက်တခါရေတွက်နဲ့မှတ်ရှာမလို့အဓိကကလေလေးကိုတိနေဖို့ပဲလေလေးတိနေအောင်အဲ့တော့ရေတွက်မှတ်တော့မကြိုက်ဘူးဆိုရင်ဖြုတ်တာဒါလေးပဲရှုသွင်းလိုက်ကြည့်သွားရင်ဝင်လေရှုထုတ်လိုက်မယ်ပြန်ထွက်လိုက်ထိသွားတာဒီထွက်လေပေါ့ဒါနှစ်ပေါက်လုံးဒီနှစ်ပေါက်လုံးကြည့်တစ်ပေါက်တည်းဒီတစ်ပေါက်တည်းကြည့်ပေါ့အဲ့လိုမျိုးဒီလောက်ပဲမှန်တယ်စိတ်တွေဘေးထွက်သွားတယ်လိုက်မမှန်နဲ့ ဒီလေးပဲမှကပ်ဖွာတခုတည်းအတန်ကြားတယ်မမှတ်နဲ့ဒီလေးပဲကြည်နာကျင်ကြက်ခဲမှုတွေဖြစ်တယ်မမှတ်နဲ့မခံနိုင်ပြင်ဘာလို့လဲတမာရီမရသေးလို့တမာရီရတဲ့ဒီနေ့ကျရင်ဘုန်းကြီးဝိပဿနာပြောင်းပေးပါမယ်ခုချိန်တော့တမာရီရအောင်လုပ်တဲ့အနေထားလောက်ရှိသေးတော့တမာရီရအောင်ပဲလုပ်နော်ဒါဆိုရင်တော့ဖြည်းဖြည်းချင်းဖြည်းဖြည်းတိုးတက်တမာရီရလာရင်စိတ်ကတည်ငြိမ်လာတယ်ဒီမှတ်စိတ်အောင်နဲ့ကတ်သွားမှတ်လို့ကောင်းတဲ့သဘောလေးစတွေ့ ဟိုမှတ်လို့ကောင်းလိုက်တာစိတ်ကလိုက်မှတည်ငြိမ်ငြိမ်ချမ်းတဲ့စိတ်ရတိတ်ဆိတ်တဲ့သဘာဝတွေသိလာတယ်ကိုယ်ကလည်းငြိမ်ချမ်းလာမယ်စိတ်ကငြိမ်ချမ်းတော့ကိုယ်ငြိမ်ချမ်းလာမယ်ဒါမျိုးလေးတွေပေါ့ကိုယ်ငြိမ်ချမ်းလာတဲ့အခါမှာဒီအသိဉာဏ်လေးတွေထင်ထင်ရှားရှားမှတ်တာလည်းကောင်းတယ်လို့အသိဉာဏ်တွေလည်းဒီတဲ့ဒီတဲ့တိုးတက်လာတာဒီထဲမှာကိုယ်ကမှတ်တဲ့စိတ်ဒီကစိတ်လေးတွေဖြစ်လာပြီးထွက်လာပြီးဆိုရင်လည်းလောဘကြောင့်ထွက်သလားဒေါသကြောင့်ထွက်သလားမကျေနပ်မှုထွက်သလား အစာကြီးလို့တရားရောက်တရိယာထွက်သလားဒါလေးတွေလည်းသိလာနိုင်တယ်ဘုန်းကြီးအခုဒီယောဂီတွေအကုန်လုံးပြောပါမယ်တခါတခါမှာဘုန်းကြီးတို့ဒီယောဂီတွေတော်တော်များများကဟာစိတ်ထွက်နေတယ်ဗျာအမှတ်လို့မကောင်းဘူးဒီလိုပြောတယ်အရင်တုန်းကတော့ဘုန်းကြီးအဲ့ဒီလိုမသိပါဘူးစိတ်ထွက်ထွက်တယ်လို့မှတ်လိုက်ဒီလိုပြောတယ်အခုကအဲ့လိုမဟုတ်ထွက်ရင် ထွက်တဲ့စိတ်လေးကိုတေချာရှုကြည့်စေခြင်းတယ်ဘာလို့ဘလို့ထွက်သွားလဲ တယောက်ရဲ့ပုံမှာတရိယာထွက်သလားမကျေနပ်ပြီးထွက်သလားမာနတွေတင်းခံပြီးထွက်သလားသူ့အတွက်စိုးရိမ်ပြီးထွက်သလားဘာမှအကြောင်းမရှိဘဲနဲ့ထွက်သလားတစ်ချက်ကြည့်မြင်တယ်အဲ့လိုမြင်ပြီးမှဘုံညာတော်ပန်းပြင်းတယ်ဟာလောဘကြောင့်ထွက်လို့ရှိရင်တော့ဟိုတယောက်ယောက်ပေါ်တရိယာပြီးထွက်လို့ရှိရင်တော့ဘာကမ္မထမှတ်တယောက်ယောက်ပေါ်မကျေနပ်ပြီးထွက်ရင်ဘာကမ္မထမှတ်အဲ့လိုထွက်တဲ့စိတ်ရပ်သွားပြီဆိုတော့ငကုတ်ကမ္မထပြန်သွား အဲ့တိုင်းနောက်တော့အဲ့လိုသင်ပါတယ်နော်မတ်ပါများရင်ခုနဟိုတကကြီးဘုန်းကပြောသလိုမတ်ပါများရင်တော့ဒီရဲ့စိတ်စေတသိက်သဘောလေးတွေကတွေ့လာနိုင်မယ်အဲ့လိုတွေးအောင်လဲရှုစေခြင်းဒါတမာရီအကောင်းမှတမာရီရလာမှပိုးမြင်တယ်တမာရီမရသေးပဲနဲ့ဟိုကြားရမှလိုက်နာနာမှလိုက်စဉ်းစားရမှလိုက်ဆိုရင်တော့မရဘူးဒီချိန်မှာတခုတည်းပဲဂောစရတာမစညာလို့ခေါ်တယ်တာမစညာအပိုင်းကြထပ်ပြောမယ်နော် အဲ့လိုရှုမှတ်ကြည့်နော်ဒီလူတွေမှာလေဗျာဝေကြီးနိုင်ငံကနေပြီးတော့ဒီလိုဒီလိုဥပညာတာမီးရဲ့တကိုးကြောင့်တပည့်တော်တို့လည်းဒီလိုတရားတွေလည်းနားရပါတယ်အထုရပါတယ်ဗျာဟုတ်ပါပြီဟုတ်ပါပြီဟုတ်ပါပြီဟုတ်ပါပြီအောင်ရမနေနေပြီးတော့မှတရားထိုင်တာနေဆရာတော်ပြောသလိုဒီနှာခေါင်းဒီနားမှာမှတ်ဆိုတာတော့ မှတ်လို့မရအောင်လေးဝင်လေးထွက်တော့တိနေတယ်ထိုင်နေတယ်နှာခေါင်းကြီးတဲ့ဟောတိမှန်လားဖြစ်တိရင်ပြီးပြီလေဟိုကမှန်တယ်မှန်တယ်လေကလေးရှိမှန်းသိရင်လည်းလုံလောက်တယ်လေးရှိမှန်းလေးကိုခံစားနေလည်းလုံလောက်တယ်လေးရှိမှန်းနားလည်နေလည်းအဲ့ဒါလုံလောက်တယ်အဲ့လောက်ဆိုရတယ်အဲ့ဒါလည်းရအဲ့နေရာမှာမှတ်လို့မရဒါမဲ့နှာခေါင်းမှာတော့လေကဝင်လိုက်ထွက်လိုက်လည်းသိတယ်အဲ့လိုအတိုရှည်လည်းသိတယ်ဖြစ် အဲသိရင်ဒါလေးကြည့်နေပေါ့အဲ့လိုပဲဆက်ကြည့်ရမှာပေါ့နော်ဗျာဟုတ်တယ်ဟုတ်တယ်အဲ့လိုပဲအဲ့လိုပဲသူတို့ပေါ့မှာကငါးတွေစောင့်ဖမ်းတယ်လို့ပဲအဲ့လိုပဲဒါပဲဒါလေးစောင့်ကြည့်နေဟုတ်တယ်မဗျာအတွင်းနဲ့လည်းအဲ့မှာထားလို့မရလို့အဲ့ဒါလေးဝေးလေးထွက်ပဲတိနေလို့မှန်မမှန်တိကျင်လို့ပါဗျာအဲ့ဒါထားလို့ရတာပဲလေအဲ့ဒါထားလို့ရတာအဲ့ဒါဆိုလုံလောက်ပြီနော်ဒီမှာဗျာကျေးဇူးတင်ပါတယ်ဗျာတခြားကမ္မထာနေနဲ့မတူဓာတ်ကမ္မထာတို့ဘာလို့အမှတ်လေထင်ရှားလေမှတ်လေထင်ရှားလေ ဒီအာနာပါနာကကြတော့တမာရီအားကောင်းလေလေမထင်ရှားလေတမာရီအားကောင်းလေမထင်ရှားလေနောက်ပိုင်းသူကဘလောက်ဒီအားထုတ်မလဲဆိုချုပ်ဒီငိမ့်သွားတိမ်မွေ့ပြီးငိမ့်သွားမတွေ့လောင်ရှူရတယ်အဲ့လောက်ဒီပေါ့ဒီလေတော့ဖြစ်ပါတယ်အငြင်းတော့မဖြစ်အဲ့လိုဖြစ်လာရင်ပြောမယ်နော်အဲ့လိုဖြစ်လာရင်ရှင်ဘုရားကဒီကငွေ့သွားပြီဗျာငြိမ်သက်သွားပြီဗျာမှတ်လို့မရတော့ဘူးအဲ့လိုရှောင်းမယ်နော်အဲ့ဒီခါကျဘုန်းကြီးကဘယ်လိုလုပ်ဆိုသင်ပေးမယ် အခုလိုမဖြစ်သေးတဲ့သင်မပေးတာအဲ့လိုမျောနေတတ်တယ်မျောပြီးရှုနေရတာပိုဆိုးတယ်မရတော့ဘူးတရားမှတ်ထားနော်လိုချင်တဲ့စိတ်နဲ့လည်းမလုပ်ရဘူးမကျင်တတ်တဲ့စိတ်နဲ့လည်းမရဘူးလိုချင်တဲ့စိတ်နဲ့လုပ်လို့ရင်လည်းမရဘူးမလိုချင်တဲ့စိတ်နဲ့မရတော့ဒေါသဖြစ်ရင်လည်းပိုဆိုးတယ်မရပြန်ဘူးဒါတော့ तू ကသမာဓိရအောင်ရင်လုပ်ရတယ်သမာဓိရအောင်အထုတ်သမာဓိရရင် तू ကသူဒါလေးတွေသိလာတယ် ဘာပြောချင်လဲဆိုတော့တပည့်တော်ရဲ့ခါယိုးမှာနံပါတ်1 2 3ကအာပွန်းနေတယ်ပေါ့ဗျာပွန်းနေတဲ့အခါကျတော့ထိုင်တော့ပထမထိုင်နေရင်တော့ तू ကမတ်နေတယ်ဗျာခဏကြာရင် तू ကလိုလိုညှို့ပြီးတော့ခါကိုင်းသွားတယ်ဗျာအဲ့လိုခါကိုင်းနေတဲ့အခါမှာအသက်ရှူလို့ကမကောင်းတော့ဘူးမကောင်းတော့အသက်ကအမ်ဘယ်လိုပြောမလဲဗျာဟိုအသက်ရှူတာခက်သွားပြီးတော့အိမ်ငိုက်တာမျိုးပေါ့နော် အဲ့လိုမျိုးအမြဲဖြစ်ပါတယ်ဗျအဲ့တော့အဲ့တော့ကအဲ့ဒီအတွက်အခက်အခဲရှိပါတယ်ဗျဆိုတော့ဒီဘက်တော့ဒီဘက်တော့ဒီလိုဒီလို ရှောက်ချင်ပါတယ်ဗျာအရှင်ဘုရားရဲ့အစီအစဉ်ထဲမှာ ပါမပါတော့တပည့်တော်မသိပါဘူးဘုရားဒါပေမဲ့နာကုလမာတာ နာကုလဗီတာတုတ်ကိုရှင်ဘုရားဟောပြီးတော့တကယ်လက်တွေ့လဲဘယ်လိုကျင့်ရမလဲဆိုတာလေးသင်ပေးပါလို့တပည့်တော်ကရှောက်ထားကြပါတယ်ဘုရား ဘာလို့လဲဆိုတော့ဝေဒနာနုကြီးတဲ့သူတွေဒီသင်္နောလားဒီသင်္နောကိုဆုံးအောင်တာနော်အဲ့ဒီငကုလဂီတာဝေနာနုပဒနာကြသင်ပေးမယ်ဝေနာနုပဒေတေချောဝသင်ပေးမှန်ပါအဲ့မှာဒုက္ခဝေနာရှင်နေပဲဒုက္ခဝေနာရှင်နေရောဝိခဝေနာပြောမယ်အဲ့ဒါတွေပြောဖို့ရည်ရွယ်ထားတယ်မှန်ပါဗျာစိတ်ဓာတ်နုပဒနာကြီးရှင်းရှင်းလင်းလင်းပုံသိမယ် တခါကြီးကမုတ်စစ်မွေးနေပေါ့ပုံနေရလားမသိဘူးခုမှပေါ်လာရှင်ဗျာဟိုသာအရက်တရာအိမ်အတွင်းမှာရောက်နေတော့တပည့်တော်လည်းဒီတိုင်းပဲထားပြီးတော့ဟိုကိုလုံးတဲ့ဟိုစာပေါ့လေတရားတရားမှတ်တာတို့တရားထိုင်တာတို့ဘုရားရှိခိုးတာတို့ပစ္စည်းစေတာတို့အဲအမြင်လုံးအမြဲတမ်းလုပ်နေပါတယ်ရှင်ဗျာဥတင်ပါတယ်ဗျာဟုတ်ပြီဟုတ်ပြီဗျာအဲ့ဒါဆိုဝမ်းသာတယ်အခုကတော့ဒကာကြီးတို့ဒမကြီးတို့ကိုဟိုဘုန်းကြီးတို့လည်းတွေးဖို့ခက်တဲ့ခါကျတော့ဒါကြောင့်မို့ မေးစီခြင်းနဲ့မှန်ပါဗျာမေးလို့ဘာမှအားနေစရာမလိုခုနမော်ဒီကလိုအခြေခံတွေအခြေခံမကြရပါဘူးစဉ်းစားမလဲကိုသိဖို့ရည်ကြီးတယ်မှန်ပါဗျာမေးအားမှန်ပါဗျာဘုန်းကြီးထိုင်ဝမ်တလုံးကဖေဖော်ဝါရီပထမပတ်ကနေမတ်လ10နေ့မှ ပြန်ရောက်တယ်သူတို့တွေတွေကြလေဒီမေးလို့ဆွေးနွေးလို့တိုးတက်မှမသိတိုးတက်မှသိတဲ့ခါကျအာတလုံးမကြံလျှောက်ချင်တာဓမ္မကြီးအဲဒါကြောင့်ဘုန်းကြီးထိုင်ဝမ်ပြန်တော့ခါနာတယ်တရက် မနေ့အာရုံဆုံးစားပြီးစေတာနေဆုံးစားပြီးမပြီးဘူးနေ့လည်းထပ်စီရတယ်အဲ့ဒါနားထောင်နေတဲ့ဘုန်းကြီးတော့ကိုယ့်အကိုတဲ့တယ်ထင်လိုက်တော့ဘယ်တဲ့မလဲခါဆောင်တာဒီလိုပြောတော့အဲ့လိုမျိုးဖြစ်တာပြောချင်တာကဘုန်းကြီးတို့တရားဘုန်းကြီးတို့ဖျားမုတ်တဲ့အတွက်ဒီမှာကြီးတော့မေးရမယ်မေးတဲ့အခါမှာဘုန်းကြီးကလမ်းကြောင်းလေးတက်ပေးမယ်ဒီနေ့ပြောတာလေးတဲ့သွားပြီးတော့နောက်ဆက်သွားပေါ့အာအဆင်မပြေဘူးဆိုဆရာတော်ကမနေ့ကသင်ပြတယ်ဒီတော့အဆင်မပြေဘူးထက်လျှောက်ရမယ် မေးရမှန်ပါဗျာမှန်ပါဗျာဘုရားဘုရားမဟုတ်တဲ့အခါကျတော့မသိဘူးတိတိကျကျဒီမကြီးတို့ဖြစ်နေတဲ့တဘာပါဘုရားဘုန်းကြီးဆရာကြီးတပါပြောခဲ့ဘူးလားကိုတတိရပါတယ်တဲ့တရားပြောရင်ဘာလို့တော့ဆရာတော်ပြောဘုန်းကြီးမဆက်ချိုးဆက်မှာဒီမကြီးနဲ့တစ်နှစ်ကြုံတယ်သွားအထုတ်တယ်သူကပ္ပယလုပ်တယ်တနေ့ကတခြားကပ္ပယနဲ့အဲဒီလိုတရားစစ်တခါဖြူတွေကြဝမ်းမိုင်ဝမ်းတယောက်ချင်းလာစစ်တယ်သူတို့ဝင်တကားပိတ်တာကြံတဲ့လူကိုဝင်မခံဘူးအဲ့လိုမျိုး အဲ့ဒီလိုအဲ့ဒီအချိန်စစ်တဲ့အချိန်ကာလမျိုးမှာဖောက်တော်ဆရာတွေဗာညီးလဲဆိုဒီယောဂီတွေကရှောက်တဲ့စကားတွေအင်းခက်တာပဲသူတို့ပြောရတာဟုတ်သလားမဟုတ်သလားလည်းမသိဘူးလေပလစစ်ပလစစ်တဝိဇ္ဇာဉာဏ်များကောင်းမှာပဲသူအဲ့လိုကြီးတယ်ဘာလို့လဲဆိုဒီကနေ့စစ်နေတာအဆင်မပြေဘူးမတိုးတက်ဘူးမမေသူကနားထောင်တာပဲရှိတာပေါ့လေမမေးဘူးအဓိကကဘုန်းကြီးတို့ကလည်းတိတိကျမသိဘူး ဒေါကေမေဆိုခုနဘုန်းကြီးတို့ကဘယ်လိုလုပ်ရလဲဆိုရင် မေးရတယ်ထပ်ထပ်ပြီးတော့မေးတဲ့အခါမှာဓမ္မကြီးတို့ဆောင်းများလို့ပါဒေါက်တာကျေးဇူးဓမ္မကြီးတို့ဆောင်းနေပုံနားလဲဒီလူနာတယောက်ကိုမေးရတယ်သူဟာဒီလိုဖြစ်နေတာဟုတ်သလားမဟုတ်ဘူးလားတေချာကက်ခမေးမေးရင်တော့လက်ပတ်မေးရင်တော့တော်တော်များများတော့နီးစပ်တဲ့ဖြစ်သိတာပေါ့လေအဲ့ဒီကြမှာပြုပြင်ပင်ပို့တိုးတက်တဲ့ဘုန်းကြီးတွေ့ကြုံရတာဒါကြောင့်ဘုန်းကြီးပင်ပန်းခံပြီးတော့ တူတယောက်တော်တော်ကြောင်မေးရတယ်ပေးပြီဆိုမှသင်ပေးတယ်တော်တော်တိုးတက်တယ်ဒီနေ့ထောင်ဝန်းလူတွေဆိုရင်တော်တော်များများတိုးတက်တယ်တိုးတက်တော့ဗမာတရားစခန်းတွေအကုန်လိုက်လာတာအများကြီးပဲဗမာတရားစခန်းကျဗမာကောင်းကောင်းမရှိဘူးသူတို့ပဲပြန်များနေတာဖြစ်ပုံများသူတို့ကတရားသိတာတရားရှိရတာအဲ့ဒီမျိုးဖြစ်စေခြင်းတယ်ဘုန်းကြီးလည်းဒီတိုင်းဘုန်းကြီးကဒီဆရာသမားတွေတွေ့တယ်ဆိုရင် ခုဆိုရင်ဗမာပြည်မှာနာမည်ကြီးတဲ့မဟာဗောဓိမြန်ဆရာတော်တွေးဖို့ကြိုးစားခဲ့ဘူးပါတယ်မှန်တာပြောရင်အဲမတွေးခဲ့ဘူးပါဘူးမတွေးခဲ့ဘူးဆိုတော့ဘုန်းကြီးသွားတဲ့ကြံသူကဒိဋ္ဌံနေတာများဒိဋ္ဌံကျင့်နေတော့သူကဖူးလို့တော့ရပါတော့ဓမ္မကြီးတော်ခင်မပြေဘုန်းကြီးကလက်ဥချီကြော့ပြီးပြန်လာလူရတန်းကြော့ပြီးဓမ္မကြီးတို့ပုံစံမျိုးဘုန်းကြီးမကြိုက်ဘူးတွေ့ရင်မေးချင်တယ်ဥမာဆိုတော့ပုံစံလေးတစ်ခုပြောမယ်ဆရာတော်ဘုရားကသူ့ဆောက်ထဲမှာရေးထားတယ်နိတိဒုတိယမခက်ပါဘူးတဲ့ နှစ်ညသုံးညပဲခက်တယ်ဒါမျိုးလေးရေးတယ်ဘုန်းကြီးတခြားဆရာတော်တွေနဲ့လည်းဆွေးနွေးမှုပါတယ်အဲသူနဲ့မဆွေးနွေးဘူးဘုန်းကြီးမေးချင်တာကောင်းပြီနေတိတူတွေကနှစ်ညသုံးညပဲခက်တယ်ဆိုတာဘယ်ကဘာတွေခက်တယ်လဲဒီခက်ခဲကိုဘယ်လိုဖြေရှင်းတယ်လဲဘုန်းကြီးတို့ကျင်တာဒါပဲကရောယုံတတ်တတ်မသွားခြင်းဘူးလူယုံတန်းယုံတတ်တတ်အခုလည်းဓမ္မကြီးတို့ဘုန်းကြီးနဲ့တွေ့တဲ့အခါမှာတင်းနှန်းတက်ယုံတတ်တတ်မလောက်ပါနဲ့တရားနာယုံတတ်တတ်မလောက်ပါနဲ့တရားအထုတ်ပါ အခက်ခဲကိုမေးပါဘုန်းကြီးတတ်နိုင်များကူညီပေးပါမယ်နော်ဖះမဟုတ်တဲ့အတွက်ဒီနေ့ပြောတာရဲ့အဆင်ပြေကြမပြင်ပါနော်ဒီနေ့တမျိုးသင်ပေးလိုက်တယ်အဆင်ပြေတော့ဆက်လုပ်ပေါ့အဆင်မပြေနောက်ရထပ်မေးပေါ့အဲ့လိုသွားစေခြင်းတယ်နော်ဒီမှာကြီးဒဂိုင်ဝမြင့်ကြားလားသူတို့အတန်ပိတ်သွားတယ်တရားသိကြအောင်ပါအသိဟိုပါဖြစ်။ကြံကောင်းကြီးကတရားသိအောင် နော်။ကြပါရဗျာဥတင်ပါရဗျာ ဟုတ်ပါပြီ။ဂိုင်းလိုက်ဆိုတရားသိမ့်မယ်။ဣမာယဣမာယဣမာယဓမ္မာနုဓမ္မာဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓံဗုဒ္ဓံပူဇေမိ ဓမ္မံပူဇေမိဓမ္မံဓမ္မံပူဇေမိသံဃံပူဇေမိသံဃံပူဇေမိဣဒံမေပုံညံဣဒံမေပုံညံနိဗ္ဗာန်တနိဗ္ဗာန်တသစ္စေယောသစ္စေယောဟောတုဟောတု ဣဒမေပုံညာဣဒမေပုံညာသဗ္ဗတတ္တနံသဗ္ဗတ္တနံအာစီမာအာစီမာသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယော အဲမျှဝေမယ်နော်အတူတူဆိုမယ်ကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုနောက်တစ်ခေါက်ဆိုမယ်ကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု သာဓုကုသိုလ်အမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြမှာချမ်းသာကြပါစေမနေ့ကလိုကြီးစီခောက်တဲ့တခါကြီးပဲပြောက်သွားဦးအဲလက်ဟောပြီနော်ဒါပဲနော်အလုံးကြမှာချမ်းသာကြပါစေဗျာ ဤတရားဝါဒဓမ္မကမ္မထလမ်းစဉ်ဝိဒီယိုကိုမည်သူမဆိုမိတ္တူကိုယူ၍ဓမ္မဒါနပြုနိုင်သည်အခါချင်းဝင်ပြီးရောင်းချခြင်းခွင့်မပြု This video is for free distribution not for sale thank you